ဒီနေ့သာသနာတော်တက်ကြတဲ့2558ခုနှစ်ဂောဇာတက်ကြတဲ့1385ခုနှစ်တရင်ကျော်လာစုပ်တရက်နေ့ခရစ်တက်ကြတဲ့2013ခုအောက်တိုဘာလ20ရက်တနင်္ဂနွေနေ့ Daily City ဓမ္မသင်တန်းကျောင်းမှာဦးဇင်းတို့လေလာသင်ကြားနေကြတဲ့ဓမ္မစက်ကဘဝတနာသုတ်တန်ရဲ့အဆက်ဒီနေ့မေဃသစ္စာ မှာအတိညာဏ်၃ပါးဖြစ်ပုံကိုဆက်လက်ပြီးတော့လေ့လာကြရမှာဖြစ်ပါတယ်။အဲ့တော့သစ္စာတပါးတပါးမှာ၃ပါးစီ၃ပါးစီသစ္စာဉာဏ်ကိစ္စဉာဏ်ကတဉာဏ်ဆိုပြီးတော့ဉာဏ်၃မျိုးရှိတယ်။အဲ့တော့အဲ့ဒီလိုတပြန်ပြီးတပြန်ပေါ့နော်။တထပ်ပြီးတထပ်လို့ခေါ်မှာပေါ့။ပြန်တယ်ဆိုတာပြန်ပြီးတော့ကြော့တာ repeat လုပ်တာပြောတာပါ။ဒါကိုရှင်းဆရာတော်တွေကအ အပြန်သုံးပါလို့နော်ခေါ်တယ်ဒါတော့ထက်ကြော့တာကိုပြောတာဒါတော့စကလုံးတွေကပောရဏဆန်သွားတဲ့ခါကျရင်ဘာပြောမှမသိဖြစ်ဖြစ်နေတတ်တယ်အပြန်သုံးပါဆိုတာထပ်ပြီးတော့ကြော့တာ repeat လုပ်တာပြောတာအဲ့တော့ပထမသစ္စာ သစ္စာဉာဏ်လို့သိတယ်သစ္စာဉာဏ်လို့သိပြီးရင်နောက်ထပ်ဘာလို့အမှလဲလို့ထပ်ပြီးတော့ဆင်ကျင်တာဆင်ကျင်တဲ့ခါကိစ္စဉာဏ်နော်ဘာလို့မလဲဒါကိုဘာလို့အမှလဲ ပြောရမှာဆိုလူလိုပြောမှာဆို instruction ထပ်ပြီးတော့ကြည်တာပေါ့နော်နာမည်ပထမကဒါဘာလဲဆိုတော့ဖော်ထုတ်တယ်ဒါသစ္စာနာမည်တတ်နိုင်တယ်တတ်လိုက်တဲ့အခါကျမှဒါဟောဒါဒီသစ္စာပါလားလို့သိတာသစ္စာညာအဲ့ဒီသိလိုက်တဲ့သစ္စာကိုဘာလောက်ရမှာလဲလို့နောက်တစ်ဆင့်တက်ပြီးပြန်ပြီးတော့သိတာကကိစ္စညာသူဘာလောက်ရမှာလဲလို့သိတာအဲ့ဒီဟာကအရေးကြီးတယ်နော်အရေးကြီးတယ်နာမည်လည်းတတ်ဖို့လည်းအရေးကြီးပါတယ်ဘာဖြစ်လို့လဲစပြီးတော့သုံးတော့ခါမှာဟို သုံးကြတော့မယ်ဆိုဦးဇင်းတို့ဟောဝါဒဆိုတာတတ်ရတယ်စကလုံးပေးရနာမည်ပေးရတယ်နော်ဘာပဲတွေ့တွေ့ဘာပဲကြည့်ကြည့်ဦးဇင်းတို့သူဒီတိတ်ပန်ဆရာတွေဖော်ထုတ်လို့တခုခုရပြီဆိုတို့ဒါနာမည်ပေးရတယ်မဟုတ်လားနော်တယောက်တည်းကပေးပေးအများသဘောတူလို့ပေးပေးကိုပေးရနာမည်မရှိဘယ်လိုလုပ်သုံးမလဲဒါကြောင့်မလို့ဦးဇင်းတို့ပညာဆိုတာအဲ့ဒါဖြစ်လာတာပဲနော်ပညာဆိုတာလောကထဲမှာသုံးရအောင်မယ်ဆိုရင်ဒါဟာအဆက်အနေနဲ့မရှိတော့လဲခေါ်စရာလိုလာတဲ့အတွက်နာမည်ပညာကိုပေးရတယ်ဒါကြောင့်ဘုရားတောင်းမှ စကလုံးတွေကိုပေးကိုပေးရတာအဲ့ဒီစကလုံးပေးရတာဟာသိလိုက်တာဒါဒါခေါ်တယ်ဒါဒီလိုဆိုတယ်ဆိုတာသိတော့တာသစ္စာဉာဏ်ပဲအဲ့တော့ဒါကြောင့်ပညာကိုမဖြစ်မနေသုံးရတဲ့ထဲမှာလောကဝဟာရအနေနဲ့ခေါ်လို့သုံးဆွဲလို့ရအောင်လို့ပေးရတဲ့အခါမျိုးတွေမှာပညာကိုရှောင်လို့မရအောင်เนาะသုံးကိုသုံးရတယ်ဒါကြောင့်ဒုတိယကဘာလို့ရမှာလဲဆိုတာကိုသိတဲ့ဉာဏ်ကိစ္စဉာဏ်ပြီးတော့ဒီလောက်ရမဲ့လုပ်ငန်းကိုဒီဟာလောက်ရမှာပါဆိုတဲ့ဟာကို ငါလှုပ်ပြီးပြီလားမလှုပ်ပြီးဘူးမလှုပ်သေးဘူးလားပြီးပြီလားမပြီးဘူးလားလို့သူ့ဘာသာသူပြန်ဆန်းစစ်တယ်စစ်လို့ဟာပြီးသွားပြီငါအလုံးပြီးပြီစုံစုံပြီးပြီဆိုပြီးတော့အဲ့ဒါလို့နောက်ဆုံးတိလိုက်တာကကတညာဟောမှာသုံးတော့ပစ္စဝခဏညာလို့သုံးလိုက်မယ်နော်ဒါတော့ဒါလေးတွေကဦးဇင်းတို့စာပေလေးလာတင်ကြခြင်းအကျိုးပဲအဲ့တော့ဘုန်းကြီးကိုခေါ်ရင်တော့ စကလုံးကအတိဘယ်တူရသားနဲ့အတိဘယ်တူပါလျက်သားနဲ့စကလုံးကွက်ရင်ပရိယေလို့ခေါ်တယ်ပရိယေဆိုတာဒါလေးတစ်ခုကိုပဲဟိုလိုလှည့်သုံးလိုက်ဒီလိုလှည့်သုံးလိုက်နော်လူလောကမှာခေါ်ရင်တော့ပရိယေဆိုတာမာယာများတယ်ကလိကလာများတယ်မယိုးသားဘူးလှည့်ပတ်တယ်ဆိုရင်ပရိယေဟောမမဟုတ်ဘူးစကလုံးနဲ့အများကြီးနဲ့တခါတည်းအတိဘယ်တစ်ခုတည်းကိုစကလုံးနဲ့ပြောင်းပြောင်းပြောင်းပြီးတော့သုံးရင်ဟောဟာရကြွယ်ဝတယ်လို့ဗမာစကားပြေမှာတော့သုံးတယ်ဟောဟာရကြွယ်ဝတယ်အတိဘယ်တစ်လုံးနဲ့ပဲနော်အဲ့တော့ဘုန်းကြီးကိုခေါ်ရင်ပရိဝေကြွယ်ဝတယ်လို့သုံးတယ် ရိယေဆိုတာအတိပ္ပယ်တူစကလုံးကွဲဒါတော့ဒီဟိုထဲမှာဓမ္မစကြာမှာမြတ်စွာဘုရားပထမဆုံးဟောတာကတဉဏ်ဆိုတာအဲ့ဒီပစ္စုခဏဉဏ်ကိုပြောတာဒီပညာဒီပညာတွေမှာကြတော့ပစ္စုခဏဉဏ်လို့သုံးလိုက်မယ်ဒါတော့ तू ပြီးပြီလားမပြီးဘူးလားလို့ပြန်လဲဆင်ခြင် သုံးသက်တဲ့ဉာဏ်ကိုဒီနေရာမှာတော့ကတဉာဏ်လို့ခေါ်တယ်လို့မှတ်ပါဒါတော့သစ္စာတပါးတပါးမှာနော်၃ခုဉာဏ်၃ခု၃ခုစီရှိတဲ့အတွက်၃လေးလီ၁၂ နော်အဲ့ဒီဟာကိုအချင်းရ12ပါးလို့အဲ့ဒါကြတော့ခေါ်ပါတယ်ဒါကြောင့်ဒီနေ့မှာတော့ဦးဇုံတို့သစ္စာ၄ပါးတွေကနောက်ဆုံးသစ္စာဖြစ်တဲ့မေကသစ္စာကြောင့်လေ့လာကြရအောင် ပါဠိလေးအရင်ပူဇော်ကြည့်အောင်ဣဒံဒုက္ခအ ဟန်တို့အ ဟုတ်ပြီဒီနေရာမှာမေဃသစ္စာအကြောင်းဦးဇင်းရှင်းမှာတော့ကမေဃဘာကြောင့်ခေါ်တယ်လဲဆိုတဲ့အဓိပ္ပာယ်ကိုရှင်းမှာရှင်းပြခဲ့ပြီးပြီเนาะမနဲ့ကနဲ့နှလုံးပေါင်းပြီးမေဃလို့ခေါ်ထားတာเนาะအာကိလေသာတွေကိုပယ်တတ်ပြီးတော့နိဗ္ဗာန်ကိုသွားတတ်လို့ဘာလို့ခေါ်လဲမက်လို့ခေါ်တယ်မက်ကပေါ့နော်မက်ကဆိုတော့ဒီနေရာမှာသွားတယ်ဆိုတဲ့စကားလုံးကတင်စားသုံးတာ ဦးဇင်းတို့ခရီးတစ်ခုသွားရမယ်ဆိုရင်ဒါသွားရောက်မယ့်နေရာကိုဘယ်လမ်းသွားမလဲအရင်မရွေးရဘူးလားအာအရေးအရေးကြီးတာပေါ့ဒီနေ့ခေတ်ဘိုးတောင်ရေးကြီးသေးတယ်နော်လူပြင်းနေရတော့ GPS ကိုသုံးတာတခါတည်းတိုးမဲ့ခရီးကဘိုးတောင်ရှည်သွားတယ်လမ်းရွေးပြင်းတာနော် GPS ကိုအဲ့ဒါအဲ့ဒါ technology ရဲ့အာကိုလုံးမှုရဲ့ပြဿနာပဲအဲ့ဒါနော်အဲဒီနေ့အဲ့ဒါကိုပြောချင်သေးတယ်ဦးဇင်းတို့ကဝိပဿနာတွေကအာ ဒီနေ့ခက်ကဝိပဿနာတွေခက်စားလာတာမကြသေးဘူးနှစ်တရာတောင်မပြည့်သေးဘူးနှစ်80အတွင်းမရှိအောင်မယ်နော်အဲ့တော့ဒီနှစ်60 90အတွင်းလောက်မှာဒီမိကြမှာဝိပဿနာတွေခက်စားလာတော့ဟိုတုန်းကတော့ကိုယ့်ဘာသာကိုလှုပ်ပရိစေအာယုံဥပုသ်ဆောင်ကြဒီလောက်ပဲရှိကရှိခဲ့တာဆိုတော့ဒီနေ့ခက်ကိုတော့ဝိပဿနာတွေခက်စားလာတော့ဝိမု ക്തി ယူကဆိုတာလွတ်မြောက်ရေးခက်ပေါ့ဗျာဝိပဿနာနဲ့လွတ်မြောက်သွားအောင်လုပ်မယ်ဆိုတော့ဝိပဿနာတွေခက်စားလာတဲ့ခါကျတော့ဆရာသမားတွေရဲ့မိမိတို့အာတန်ယာတန်ယာနိလန်းတွေကိုလိုက်တယ်လေ့လာကြတယ် လေ့လာရင်းနဲ့တကယ်ရှေ့ကဥဆောင်ပြီးတော့ရေကုန်ချခက်ကျင့်သွားတဲ့ဆရာတော်ကြီးတွေကတော့တကယ်အစစ်မှန်နဲ့ကျင့်သွားတယ်အဲ့ဒါကိုနိလန်အရလျာယူပြီးတော့နောက်ကလိုက်တဲ့တပည့်တွေကြတော့မဖြောင့်တော့နော်မဖြောင့်တော့ဘာဖြစ်လို့လဲအကြောင်းမျိုးမျိုးကြောင့်ချင်းကပ်တာကိုဗျနော်တကယ်ကျင့်ခြင်းလို့မိမိအတွက်ကိုလိုအပ်လို့ငါသိအောင်ကျင့်မယ်ဆိုပြီးတော့အဲ့ဒီလိုမျိုး ဆရာနီးရအောင်သွားလေ့လာပြီးကိုယ်တိုင်လည်းကျင့်ကြံတဲ့ပုဂ္ဂိုလ်တစ်မျိုးငါကိုယ်တိုင်လည်းသိအောင်လုပ်မယ်ကျန်တဲ့ပုဂ္ဂိုလ်တွေကိုလည်းပဲဟောမယ်ပြောမယ်ဆိုပြီးတော့မှအဲ့ဒီလိုမိမိအတွေ့ရသူတစ်ပါးတွေဟောပြောခြင်းလို့သွားပြီးတော့လေ့လာကျင့်ကြံတာလည်းတစ်မျိုးကိုကိုကိုဘိတ်သိက်သွင်းလို့လို့ဘာလို့လို့လို့လဲဘိတ်သိက်သွင်းလို့လို့အဲ့ဒါတခြားပြောတာမဟုတ်ဘူးနာမည်ကြီးတဲ့ပုဂ္ဂိုလ်ရှင်မှာတပည့်ခံရင်ဘာဖြစ်သွားလဲနာမည်ရတာပေါ့ငါဘသူတပည့်ဆိုတာကြီးကရမသွားဘူးလားလို့ ရတော့လူလောကဆိုတော့အလုတ်လုတ်လို့လုတ်လုတ်ကန်လို့ကောင်းသွားပြီကိုနာမရခြင်းလို့လုတ်တာနော်ကိုကျင့်ခြင်းလို့လည်းမဟုတ်ဘူးနီးရခြင်းလို့လည်းမဟုတ်ဘူးသူတို့ဘာဟောပြောခြင်းလို့လည်းမဟုတ်ဘူးဒါပေမဲ့ဟုတ်တော့ဟုတ်တယ်ဒါပေမဲ့ဘာလဲဆိုရင်သူကဆရာနီးခံတပည့်ခံလိုက်တော့နာမည်လေးရသွားနာမည်ရတော့ကိုလုတ်ချင်တာလုတ်တာအဲ့ဒါတွေကဆရာတော်တွေရှေးဆရာတော်တွေကြီးတွေမှာတွေ့ရတဲ့ပြဿနာပေါ့နော်ရှေးဆရာတော်တွေမှာတွေ့ရတဲ့ပြဿနာအဲ့ဒါတော့ဘာဖြစ်လာလဲဆိုတော့ကိုကိုကသွားတော့ကရွေချက်ကမယိုးသားတော့ မိမိရှင်မှာပြိဿများရေးမိမိနီးကိုလူကြိုက်ရေးကိုနီးခက်ကြိုက်နီးတွေထွင်လာတယ်ဒီနေ့ခက်လူတွေကအလုတ်ရှုပ်တယ်ပင်ပန်းတယ်များများလောက်ရတဲ့ကျင့်ရတယ်လမ်းရှင်မသွားချင်ဘူးလွယ်လွယ်တူတူနီးနေပဲဒီနေ့ခက်က everything ready ပဲ ready made ခက်ကြီးရောက်နေပြီเนาะဟိုရှစ်ခက်ကလို့တခါတဲ့ဝါပင်ဆိုင်เนาะဝါဖွဲ့ဘိုင်းငင်ဝေးသေးတယ်မလုပ်တော့ဘူးကိုချုပ်ဖို့ဆိုတာချုပ်လည်းမချုပ်တော့ဘူးဒီနေ့မိမတွေ ချုပ်လည်းမချုပ်တော့ဦးဇင်းတို့ရွာမလဲရခန်းလည်းမရှိတော့ဘူးငယ်ငယ်တော့ကတော့နွေရာကြီးဆိုတချွင်ချွင်နဲ့တခါတည်းနော်ဘိုင်းငင်တာပဲတချင်းလို့ဆိုနေတာဒီနေ့ကတော့ဘိုင်းလည်းမငင်တော့တချင်းလည်းမဆိုတော့ဘူးဆိုတော့အားလုံးက ready made ဖြစ်နေပြီအဲ့ဒါတော့အကုန်လုံးပဲပြောင်းသွားပြီခက်ကပြောင်းတော့အဲ့ဒီခက်ပြဿနာဦးဇင်းတို့အခုဘာသာရေးမှာရှိတယ်ဒါကတော့ဒီလို class မျိုးကတော့ပုံမှန်လင်းလင်းပဲဆွေးနွေးရမှာဦးဇင်းတို့ကဘာဖြစ်လို့လဲဦးဇင်းတို့ class ထဲမှာရှိတဲ့သင်တန်းသားတွေကိုဦးဇင်းတို့ကအရည်ချင်းပြသင်တန်းသားဖြစ်သတ်မှတ်တယ် ဦးဇင်းတို့ရဲ့ကောင်းကွက်တွေကိုလည်းပြောရမှာဖြစ်တယ်လို့အားပြောခြင်းအားနည်းခြင်းမကောင်းကွက်တွေလည်းပြောကိုပြောထားရမယ်။ဘာဖြစ်လို့လဲဦးဇင်းတို့ကဓမ္မတွေကလူတွေဘက်ကနေခေါင်းဆောင်နေကြတာတိတိနဲ့အတုရောင်တွေကိုတိတိနဲ့ဘာဖြစ်လို့လဲအပြစ်ပြောဖို့မဟုတ်ဘူးရှောင်ရှားနိုင်မှုပြောတာရှောင်ရှားနိုင်မှုအဲ့တော့ပြောချင်တာကမိမိတို့နာမည်ရရေးနီးလူချိုက်နီးတွေထွင်လာတဲ့ခါကျတော့ လုပ်ငန်းတစ်ခုမှာဒါဟာဒီလောက်ကြာမှဒါဟာရင့်ကျက်တယ်မကျူဝဖြစ်တယ်ဆိုတာသူ့ဘာသာသူ standard ရှိပြီးသားရှိပြီးသားအဲ့တော့အဲ့ဓာတွေကိုနော်မလိုက်ချင်ဘူးကြားတယ်စောင့်ရတာကြားတယ်ဘလို့ဖြစ်တယ်ညာလို့ဖြစ်တယ်အကြောင်းမျိုးမျိုးပြမအားတာတွေရောအသက်တန်းတိုတာတွေအကြောင်းပြပြီးတော့မှအလွယ်ဆုံးတွေကိုတထိုင်နေနဲ့တခါတည်းရန်တာဖြစ်လောက်ပေးလိုက်တဲ့အမျိုးနဲ့တခါတည်းလေးရထိုင်လေးမဲ့လောက်ပေးတဲ့နီးနဲ့သွားထိုင်နေကြတော့တာလေးရထိုင်လေးမဲ့ရတယ်ဆိုတော့လူတွေကမကြိုက်ဘူးလား ရိုက်တာပေါ့ဒီပြင်နေရာမှာနော်လေးတောင်နှာခေါင်းမကတ်သေးပဲတဲ့ချိန်ကဘိုက်လည်းမကတ်ဘူးနှာခေါင်းလည်းမကတ်ဘူးခေါင်းလည်းမကတ်ဘူးပြေးတော့ရှိတဲ့စိတ်ကနော်အဲ့ဒီလိုသူများစိတ်တောင်မှကိုရှုရမယ့်အာယုံတော့ object တောင်ပို့လို့မရသေးတဲ့ချိန်ကမဟုတ်လူတွေကဘလောက်လောက်ရောက်သွားပြီလဲဆိုတော့ limit လောက်ရောက်သွားပြီဆိုတော့အဲ့ဒီနေ့တွေကဖြစ်နိုင်မဖြစ်နိုင်ဟုတ်နိုင်မဟုတ်နိုင်နော်ဦးဇင်းတို့ဒီနေ့ခေတ်ကြီးကနေရခေတ်ကြီးနေရခေတ်ဆိုတော့ဘာပြောရလဲနေရတယ်မနေမရဘူးဘောလား အကျယ်လေးမှာဟုတ်တယ်နော်အကျယ်လေးလာမယ်အချိန်ယူလေးလာမယ်ကျင့်ရမယ်မေးရမယ်မြန်းရမယ်နော်ကြစ်ဆရာရှိတာလဲကြင့်မှတ်ဆရာရှိတယ်မှတ်ရအောင်မယ်ဆိုလိုတာကလမ်းရှင်တွေသွားတော့မှာလမ်းရှင်တွေသွားတော့မှာဆိုတော့ဥက္ကဋတိတိညုပုဂ္ဂိုလ်ဝိပစ္စတိညုပုဂ္ဂိုလ်ဆိုတာကဘုရားရဟန္တာတွေတကယ်ခက်ကောင်းတဲ့အချိန်တုန်းကပုဂ္ဂိုလ်မျိုးတွေကတော့ရှိတာပေါ့ဒီနေ့ခက်မှာကနေရပုဂ္ဂိုလ်တွေဗရပရမပုဂ္ဂိုလ်တွေပဲများတယ်ဆိုတော့ကိုကိုကိုလည်းဒါအကဲခတ်လို့ရတာပေါ့တကယ်လို့ဒါနေရပုဂ္ဂိုလ်ဖြစ်မဲ့ဆိုလို့ရှိရင်ဦးဇင်းတို့ တာဝကပုဂ္ဂိုလ်တစ်ပါးကအဲ့ဒီလိုမျိုးပြောလိုက်ရင်ပြီးပြီ तू တတ်ပြီးရပြီဟုတ်တော့မလားဒီဒီနေ့ကြောင်းလာလိုက်တာနဲ့နောက်တနေ့သင်္ဍပြမလာတော့ဘာဖြစ်လို့လဲတိသွားပြီတတ်သွားပြီအဲ့ဒါမျိုးအဲ့ဒါပြောတာဆိုတော့မိမိတို့ကနားမလဲသူမသိသေးဘူးဆိုတော့ဒါနေရပုဂ္ဂိုလ်ထဲမှာပါမှာပေါ့အရှည်လေးလာမယ်လက်ရှည်သွားလို့ပြောတာပြောချင်တာကဆိုတော့အဲ့ဒီလိုပုဂ္ဂိုလ်တွေမိမိတို့ကဟိုကပြောလို့ဖြစ်နိုင်မဖြစ်နိုင်အဲ့ဒီလိုဒါပြောကြမယ်ဆိုရင်ထီလက်မှတ်ဟောထီနံပါတ်တွေပေးတဲ့လူတွေမရှိဘူးလားလို့ဒါထို့ရင်ဘာဖြစ်လဲ ပေါက်မယ်ပေါက်မှတေးချာ तू ဘာလို့မထိုးလဲပေါက်မှတေးချာ तू မြပြောမလားလို့နော်ဒါလည်းစဉ်းစားကြည့်အောင်လေဒါတော့ကိုကိုနဲ့ကမှပုထုဇဉ်နဲ့လေးရနေလေးမဲ့ရမယ်ဆိုလို့ရှိရင်တော့အရှင်ဘုရားကပုထုဇဉ်လာရိယာလာလို့မေးလိုက်မှာမေးလိုက်ဖို့ပဲကောင်းတော့တယ်နော်ဒါကြောင့်လမ်းဟာတိုတိုင်းလည်းမကောင်းဘူးနော်တက်တိုင်းလည်းဟောမကောင်းဘူးလို့ဆိုလိုတယ်နော်ကောင်းတယ်ဟာရှိသလိုမကောင်းတာတွေလည်းရှိတယ်အဟောင်းတိုင်းသွားမှ နော်ဟောင်းဟောင်းတိုင်းလည်းမပယ်သင့်ဘူးဒါမျိုးပြောတာဒါကြောင့်ဦးဇင်းတို့သွားမဲ့ကျင့်စဉ်လမ်းစဉ်တွေကမိမိတို့ရဲ့အကျင့်ဆက်ဝါသနာပါသမီနဲ့ကြီးပြီးတော့မှချင့်ချိန်သွားမှာဖြစ်တယ်ဟိုကပြောလို့ဖြစ်တယ်မဖြစ်ဘူးဆိုတာကတော့ဒါပါတော့တော့သူသူဇန်လန်းတမထလန်းသွားတဲ့ပုဂ္ဂိုလ်ကတတ်တတ်ပေါ့ဝိပဿနာသွားကြမယ်ပုဂ္ဂိုလ်ဆိုလို့ရှိရင်ဒါမိမိတို့အနေနဲ့ချင့်ချိန်ဖို့ပြောတာဒါကြောင့်သိပြောကောင်းနေပြီဆိုလို့ရှိရင်ဟာဘယ်နည်းအတွက်ပါလာရမယ်ညာရမယ်ဆိုတော့ဒါချင့်ချိန်ပြီးယုံတတ်အောင်ပြောပြတာ ဒါတော့မိမိတို့သွားမယ်လမ်းဟာခက်ကြီးအနေနဲ့နေရအကျယ်လေ့လာသင်ကြားမှတ်သားကျင့်ကြံအားထုတ်ကြမှတည်နိုင်တတ်နိုင်မယ်ဆိုတဲ့ဟာကိုအဲခုနပြောလို့ပေါ့နော်ဩဃတိတညပုဂ္ဂိုလ်လို့တခါတရင်နေသွားအားထုတ်လိုက်တာနဲ့ရတယ်ဆိုတဲ့ဟာတော့မိမိတို့ကချင့်ချိန်ပြီးတော့ယုံဖို့ပြောတာဒါကြောင့်မိမိတို့သွားတဲ့လမ်းဒီမှန်ကန်မှုအရေးကြီးတယ်ဘယ်ကိုသွားသွားခရီးတနေရာသွားရင်လမ်းကိုအရင်ရွေးရတယ်လမ်းမှန်မှသာလျင် မိမိတို့ရောက်တဲ့နေရာလဲမှန်မယ်သို့မဟုတ်ဆိုရင်လမ်းတို့လိုက်ခါကြမှာပို့ပြီးတော့ဝေးတတ်တယ်ပြန်ပြီးတော့အာမှားလို့ပြန်စားအောင်ဆိုအဲ့ဒါမျိုးပြန်ဖြစ်တတ်တယ်နော်ပြန်ဖြစ်တတ်တယ်ဒါတော့ဘုရားမြတ်စွာဘုရားတခြားမကြည့်နဲ့ဒုက္ခရာစိတ္တရာကျင့်ပြီးတော့မှားနေတာကြည့်လေ6နှစ်လုံးလုံးမှားပြီးတော့ကျင့်နေတာဒီဦးဇင်းတို့လစ်လာကြပြီးပြီးပြီးဒါလမ်းမှားနေတာနော်လမ်းမှန်တဲ့ခါကျတော့တကယ်လည်းမှန်လိုက်ရောတကယ်ကျင့်တဲ့ချိန်ကဘုရားဖြစ်ဖို့ကျင့်တာကြာလာလို့ တညပဲကြာတယ်ခိုင်ဒီနေ့ညနေကျင့်လိုက်တယ်နောက်တနေ့မနေ့အာယုံတက်တဲ့အချိန်ဖျားဖြစ်ပြီလမ်းလက်မှန်သွားရောဟောအဲ့လိုရှိတယ်ဒါကြောင့်ဒီနေရာမှာနိဗ္ဗာန်ကိုဦးဇင်းတို့ကဥဒေချထားပြီးကျင့်တဲ့အခါမှာဦးဇင်းတို့ရွေးတဲ့လမ်းလီမှန်ရမယ်ဒါကြောင့်မလို့သွားတဲ့လမ်းနဲ့တူလို့လဲဒီအကျင့်စဉ်ကိုစကလုံးအပြင်တင်စားပြောတာတကယ်ကတော့သွားတဲ့လမ်းကိုမက်ကအဲ့တော့မိမိရောက်ချင်တဲ့နေရာကိုလမ်းကနေလမ်းမှန်ကနေသွားမှရောက်နိုင်တယ်လို့ ဦးဇင်းတို့နိဗ္ဗာန်ဆိုတဲ့ရွယ်ချက်ပန်းတိုင်ကိုလည်းမက်ကဆိုတဲ့ကျင့်စဉ်နဲ့သွားရမယ်ဆိုတော့လမ်းခီးတစ်ခုရောက်ဖို့ကလမ်းမတွေကိုပထမဖယ်ထုတ်ရတာပဲဖယ်ထုတ်ရတာပဲနော်ဦးဇင်းတို့လမ်းရွေ့မယ်ဖယ်သွားမယ်ဆိုဦးဇင်းတို့မြေပုံမကြည့်ရဘူးလားလို့ကိုသွားမယ်ဆိုရင်ကားတွေမောင်းမယ်နော် GPS ကပဲကြည့်ကြည့်အကုန်လုံးကြည့်ပြီးတော့ဟာဒီလမ်းသွားရင်ပိုကောင်းမယ်ဒီလမ်းသွားရင်ပိုတိုလိမ့်မယ်ရွေးရတယ်ဘာဖြစ်လို့လဲသို့မဟုတ်ဆိုရင်လမ်းတွေဟိုအဝေးကြီးပတ်လဲခေါ်ချင်ခေါ်တာပဲမှားချင်လဲအဝေးကြီးရောက်ချင်ရောက်သွားတာပဲဒါကြောင့်အဲ့ဒီလိုမျိုးလမ်းမမရောက်အောင် မိမိတို့ကကြိုတင်ပြီးလမ်းကိုမှန်မမှန်သိကြအောင်ဆက်ရတယ်ပြီးမှအဲ့ဒီလမ်းကိုရွေးသွားဒါဆိုလို့ရှိရင်မြန်မြန်ရောက်တယ်နော်အမှားအပြုမရှိဘူးအဲ့ဒီတိုင်းမှာကျင့်စဉ်ကလည်းမိမိတို့ကမိမိတို့လိုက်နာမဲ့တကယ်ဘဝတို့ကျင့်နာမဲ့ဆိုရင်တည်တည်ချာချာအချင်းယူပြီးလစ်လာပါဆုံးဖြတ်ပါပြီးမှအမှန်လောက်တယ်တေချာလောက်တယ်ဆိုမိမိအတွေ့အကြုံဆရာသမားတွေရဲ့တွင်တင်ဆုံးမမှုတင်ကြမှုနဲ့မိမိတို့ကဆုံးဖြတ်ပြီးအဲ့ဒီလမ်းကိုလိုက်တော့ကျင့်တော့ဒါဆိုရင်တော့စိတ်ချပြီနော်ဒါတော့ကောင်းပြီအဲ့ဒီလိုမျိုးမိမိကျင့်တဲ့အခါမှာ လမ်းသွားတဲ့အခါမှာလမ်းမကိုဖဲလမ်းမှန်ကိုကျင့်ရသလိုကျင့်တဲ့အခါမှာလည်းပဲကျင့်စဉ်အမှားတွေကိုအတုတွေကိုဖဲစက်မှန်တဲ့ကျင့်စဉ်သွားအဲ့ဒါဆိုတော့မမှန်ကန်ကန်ရောက်လိမ့်မယ်လို့ဆိုလိုတာဒါကြောင့်ဒီနေရာမှာတော့ဘာတွေလဲဆိုရင်မိမိသွားတဲ့လမ်းတွေမှာကိလေသာတွေကိုပယ်တတ်ပြီးတော့နိဗ္ဗာန်တည်းဟူသောမိမိဌာနကိုသွားတတ်လို့ဒီကျင့်စဉ်ကိုမက်ကလို့ခေါ်တယ်လို့ဒါမှတ်ထားပါအဲ့ဒီတော့အဲ့ဒီဟာကဒီတမာတိတိအစာရည်တဲ့၈ပါးသည် မက်ကသစ္စာမြည်တယ်လို့ပထမဆုံးအသိဉာဏ်ထဲမှာပေါ်လာတယ်အဲ့ဒီဉာဏ်ကိုဘာလို့ခေါ်သစ္စာဉာဏ်ဘာဉာဏ်လို့ခေါ်ပါလဲသစ္စာဉာဏ်နဲ့ဒါကြောင့်ဦးဇုံတို့ဣဒံခောပနာဣဒံဒုက္ခនិရောဓဂามိနိဆိုတဲ့နေရာမှာဣဒံဆိုတဲ့စကားလုံးလေးကအဲ့ဒီဇောဇောတော့ကမကသစ္စာမှာဦးဇုံတို့လေ့လာခဲ့တယ်တမာဒိဋ္ဌိအစရှိတဲ့ရှစ်ပါးကိုပြန်ပြီးတော့ရည်ညွှန်းတာနော်အဲ့တော့အဲ့ဒီရှစ်ပါးဒီဘာလဲဆိုရင်ဒါမကသစ္စာမြည်တယ်လို့စပြီးတော့သိတဲ့ဉာဏ်ကိုသစ္စာဉာဏ် နောက်ပြီးတော့အဲ့ဒီနေရာမှာဒီနေရောဓနဲ့မေဃ၌သက်ဆညံဖြစ်ပေါ်လာပုံဆိုတဲ့နေရာဒုတိယခေါင်းစဉ်လေးဆက်လက်လာကြည့်အောင် မြတ်စွာဘုရားနဲ့ဏိရောဓနဲ့မေဃသစ္စာများကိုအရိယာမေတ္တမရောက်မီရှေးဥစွာကပင်တိနှင့် နေ၏ဆိုတော့သစ္စာဉာဏ်ဆိုတာကိုသစ္စာဏိရောဓသစ္စာရဲ့မေဃသစ္စာသစ္စာနှစ်ပါးကိုသစ္စာဉာဏ်လို့သိတာဟာအရိယာသစ္စာကိုအရိယာမေကိုမရောက်ခင်ရှေ့ကကြိုပြီးတော့သိနှင်တာနော်ဒါလေးကိုတော့တစ်ခုမှတ်ထားအခေါ်ဝါရှေ့ကစတယ်ထို့ကြောင့်ပုပ္ပေအနန္တုတေတုဓမ္မေတုဟုဆိုထားပေသည်နော်သို့သောဘုရားဤတပိတာဝကများမှာက ၎င်းသစ္စာနှစ်ပါးကိုတက်ရိုက်မသိရသေးသဖြင့်တုတ္တမယဉာဏ်ဖြင့်သာသိနိုင်ဒီနေရာမှာပြောချင်တာကဦးဇင်းတို့တာဝကတွေကြတော့ဒီနေရာမှာအရိယာမဲ့နဲ့မသိသေးဘူးအရိယာမဲ့နဲ့တက်ရိုက်မသိသေးဘူးမသိသေးတဲ့အခါကျတော့ဘလို့လို့နေသိမလဲအခုလို့လေ့လာသောအားဖြင့်သင်ကြားသောအားဖြင့်သိတာတုတ္တမယဉာဏ်နဲ့သိတာပြောတာပြောချင်တာကအရိယာမဲ့နဲ့တက်ရိုက်သိတာနဲ့စာဥစ္စာပေမှာလေ့လာသင်ကြားနားထောင်ပြီးတော့ တရားတွေဘာတွေနားပြီးတော့သိတယ်အဲ့ဒီအသိနှစ်ခုကွာတယ်လို့ပြောတာဒါတော့ဦးဇင်းတို့တာဝကတွေအရိယာမဖြစ်သေးတဲ့ပုံကိုယ်တွေဆိုရင်တုတ္တမယဉာဏ်အနေနဲ့သိတယ်ဘုရားအနေနဲ့ကြတော့ဒီနေရာမှာမဲ့ဉာဏ်နဲ့သိထားတာနော်အဲ့ဒီလိုတော့ကွာတယ်ထို့ကြောင့်သစ္စာနှစ်ပါးကိုဆင်ခြင်တွေးဆ၍ရှုနေဖို့မလိုဒါတော့ဒီနေရာမှာသစ္စာကိုဦးဇင်းတို့ဝိပဿနာရှုပြီဆိုတဲ့အချိန်ကိုပြောတာဒါတော့ဝိပဿနာရှုတယ်ဆိုတာကမြတ်သောဒီဝိပဿနာရှုတယ်ဆိုတဲ့နေရာမှာ ဒီဆင်ကျင်ပြီးတော့စဉ်းစားပြီးတော့ဝိပဿနာမရှုရအောင်ရှုဖို့မလိုဘူးဒါတော့ကောင်းပြီတစ္ဆာလေးပါးသိရမယ်ဒီလိုဦးဇင်းတို့တမ္မာဒိဋ္ဌိဟိုဟိုထဲမှာရှိတယ်မဟုတ်လားဒုက္ခဉာဏ်ဒုက္ခသမုဒယဉာဏ်ဒုက္ခនិရောဓဉာဏ်မေဃဉာဏ်ဆိုပြီးတော့အဲ့ဒီလိုဒုက္ခသမုဒယនិရောဓမေဃသစ္စာ၄ပါးမှာသိရင်ဘာခေါ်လဲတမ္မာဒိဋ္ဌိဆိုတော့တပည့်တို့ကဒုက္ခနဲ့သမုဒယကတော့လောကီထဲမှာဖြစ်လို့ရှုရမယ်မှတ်ရမယ်ဆိုလို့ထားတော့ လောကုတ္တရာဖြစ်တဲ့မေဃသစ္စာနဲ့နိရောဓသစ္စာကြတော့ရှုရမှာလားလို့ဒါမေးစရာမရှိဘူးလားမသိရတော့ဘူးလားဒါကိုပြောတာဟောမကတော့ရှုသောအဖြစ်ဘာဝနာမရဉာဏ်နဲ့သိရတော့မယ်ဒီမှာကြတော့စဉ်းစားရှုစရာမလိုဘူးဆိုတဲ့အခါကျတော့မိမိတို့ကတုတ္တမယညာအဆင့်လောက်နဲ့မှတ်ထားလို့ဆိုလို့တယ်နားလည်ထားဩဒါဒါခေါ်တယ်လို့မှတ်ထားဘာဖြစ်လဲလဲဆိုလို့ရှိရင်ဝိပဿနာရှုတဲ့အခါကျတော့မိမိတို့ကအဲခန္ဓာ၅ပါးယုံနာတရားကိုရှုတာလောကုတ္တရာတရားကိုရှုတာမဟုတ်ဘူးเนาะတခုတော့ရှိတယ် ဒီအဲလောကုတ္တရာ level ရောက်တဲ့ဟာတော့မရှိကောင်းဘူးလေလောကီ level မှာရှိနေတဲ့ကုသိုလ်တွေဆိုတော့ရှုလို့ရတာပေါ့ဒါကြောင့်နိဗ္ဗာန်တို့ဘာတို့ကြတော့ဘလို့လို့ရှုမလဲဆိုရင် तू ကမိမိအတိထဲမှာကဒီနိဗ္ဗာန်တရားဆိုတာဥစဉ်တို့ရဲ့ပန်းတိုင်ဖြစ်တဲ့အတွက်နော်ဒီမေဃသစ္စာရောက်ဖို့အဲမေဃသစ္စာကိုပွားများဖို့နိဗ္ဗာန်ကိုရောက်ဖို့ဆိုတာမိမိတို့ရဲ့လုံရည်ရွယ်ချက်နဲ့ပန်းတိုင်မဟုတ်လားဒါတော့အဲ့ဒီဟာတွေကမိမိတို့လိုချင်တဲ့အရာဖြစ်တဲ့အတွက်အိဋ္ဌံအလိုရှိအပ်သောတရားပဲတဲ့ ဒုက္ခဆိုတဲ့နယ်ပယ်ကြီးမှာရှိတဲ့ပုံကိုယ်တွေကဒုက္ခကလွတ်ချင်တယ်ဒုက္ခကလွတ်ရဖြစ်တဲ့နယ်ပယ်ဒီမိမိတို့ရပါလဲပန်းတိုင်ပါလဲပန်းတိုင်ဆိုတော့မိမိတို့လိုချင်တဲ့အရာဟုတ်တယ်မဟုတ်လားဆိုတော့ဒီဘက်ဒီဒုက္ခသစ္စာနယ်ပယ်ဖြစ်တဲ့အတွက်ကြောင့်မလို့နိဗ္ဗာန်ကတစ်ဖက်ကံဟိုဘက်တစ်ဖက်ကံဒီဘက်ကဒုက္ခနယ်ပယ်ကတစ်ဖက်ကံဆိုတဲ့အခါကျတော့ကိုယ့်ဘက်ကြီးကိုကိုမလိုချင်လို့အကျင့်နဲ့ယုံထွက်နေတာအကျင့်နဲ့ယုံထွက်တာဖြစ်တဲ့အတွက်ကြောင့်မလို့အခုမရောက်သေးတော့လည်းပဲကိုလိုချင်တဲ့ပန်းတိုင်ကိုတော့ရက်ဩပါလဲ ကိုလိုအပ်တဲ့အရာလို့ဆိုလိုတယ်ဒါကြောင့်အိဋ္ဌံနိဗ္ဗာန်ဆိုတဲ့တရားဒီအလိုရှိအပ်တဲ့တရားကန္တံနှစ်သက်အပ်တဲ့တရားမနာပံမြန်လို့အပ်တဲ့တရားပဲလို့စိတ်ကအဲ့ဒါလောက်ညွတ်ထားရင်တိထားနားလည်ထားရင်ဝိပဿနာရှုတဲ့နေရာမှာလုံလောက်ပြီတဲ့တုတ္တမယဉာဏ်အရာမှာအဲ့ဒါလောက်ဆိုရင်ရပြီလို့ဆိုလိုတယ်နော်ဒါတော့တကယ်ရှုမဲ့အချိန်ကဘာတွေရှုမှာလဲဆိုတော့ယုံ nant ခန္ဓာကိုရှုရမှာဥပါဒာနဲ့ခန္ဓာ၅ပါးကိုရှုရမှာအဲ့ဒါအရှုကံပဲ ဒါတော့လောကုတ္တရာတရားဘက်မှာရှိနေတဲ့និရောဓသစ္စာနဲ့မေဃသစ္စာနှစ်ပါးကိုတော့ရှုရမှာလားဆိုတော့မဟုတ်ဘူးတဲ့ဒီသစ္စာနှစ်ပါးကြတော့အိဋ္ဌံကန္တမနာပံအလိုရှိအနှစ်သက်အမျက်နှိုးအပ်တဲ့တရားတွေပါလားလို့မိမိစိတ်ထဲမှာအဲ့ဒါလောက်တိထားနားလည်ထားရင်ရပြီအဲ့ဒီတအဲ့ဒါအတိညာဒီပင်လျင်ပါလဲတမ္မာဒိဋ္ဌိနော်အဲ့ဒါလေးတော့ခွဲပြီးတော့ဒီပါဝိပဿနာတကယ်ရှုတဲ့အခါကျရင်ဥပါဒณะခန္ဓာ၅ပါးယုံနာတရားကိုရှုမယ်ဒါတော့တမ္မာဒိဋ္ဌိရဲ့ မေခင်ရှိပါအပြစ်ဖြစ်အောင်ဆိုရင်တော့လောကုတ္တရာကိုတကယ်တော့ရှုရတာမဟုတ်ဘူးသို့တော်မိမိတို့ကဘာနဲ့သိရမလဲဆိုရင်အဲညံလေးတွေပဲနားလည်ထားလိုက်တုတ္တမြတ်ညံနေသိထားလိုက်လိုအပ်တဲ့တရားနှစ်သက်အပ်တဲ့တရားမြန်နှုတ်အပ်တဲ့တရားတွေပဲဘာဖြစ်လို့လဲမိမိတို့ကဒီကိုအဲ့ဒီကို ရောက်ဖို့မလုပ်နေတာလဲဆိုခြေတက်နေတာနော်ခြေတက်နေတာခြေတက်နေတာဖြစ်တဲ့အတွက်ကြောင့်မလို့နိဗ္ဗာန်ကြီးကိုရည်စူးပြီးတော့ဦးဇင်းတို့ကဘာပဲလုပ်လို့ဣဒံမေပုံညာအာသဝခယဝံဟောတုဒါပဲရည်စူးတာမဟုတ်လား အဲ့တော့အဲ့ဒီလိုရည်စူးရည်စူးပြီးတော့မိမိတို့ရဲ့လုံးသမျှတွေအဲ့ဒီကိုညှုတ်ပေးနေရမယ်ပို့ပေးနေရမယ်နော်ဒါတော့မိမိတို့ကဒီဘက်မှာဒုက္ခတွေ့လေလေဒုက္ခလွဲရာကိုမိမိတို့ကလိုအပ်လေလေပဲပို့ပြီးတော့ဩရည်စူးလို့ကောင်းတာပေါ့စိတ်ညွတ်လို့ကောင်းတယ်နော်ကိုဘက်နဲ့ဟောဘက်နဲ့အပူဘက်နဲ့အေးဘက်တခြားစီပဲအမောင်ဘက်နဲ့အလင်းဘက်တခြားစီဖြစ်နေတာဒါတော့မိမိတို့နေရတာကဒုက္ခတွေကြားထဲမှာအပြည့်အထူအထောင်အနှိမ့်ဆက်ခံရတယ်ဒါတော့မိမိတို့ရဲ့ရည်ရွယ်ချက်ကတော့အဲ့ဒီဒုက္ခတွေကလွတ်ရာကိုမိမိတို့ ရောက်အောင်လို့ကြင်ကြံတဲ့အားထုတ်တဲ့လေ့လာတဲ့စီးပူးတဲ့ဒါတွေဆိုတော့ဟောဘက်ကနိဗ္ဗာန်နဲ့မေဃသစ္စာကိုမရောက်သေးတော့လဲတဲ့ရိုက်တကယ်အရိယာဖြစ်မရောက်သေးတော့လဲပဲမိမိတို့အနေနဲ့တုတမယဉာဏ်နဲ့ဆင်ခြင်လို့ရတယ်ဒါတွေဒီအိဋ္ဌံအလိုရှိအပ်တဲ့တရားကန္တံနှစ်သက်အပ်တဲ့တရားမနာပတ်မြန်လို့အပ်တဲ့တရားတွေပဲလို့အဲ့ဒီလိုမျိုးသိထားရင်တမာဒိဋ္ဌိဖြစ်ပါပြီတဲ့เนาะအတိညာပြည့်စုံပြီလို့ဆိုလိုတယ်ကောင်းပြီဒါကြောင့်နောက်က တခါမေဃသစ္စာဘာလို့အမှားလဲဆိုတာသိအောင်ကိစ္စဉာဏ်ဘက်ကိုသွားကြစို့။ကြိုင်ပူဇော်ကြည့်ပါအောင်တန်ခောပဏိတံဒုက္ခនិရောဓဂာမိနိအ handle ကောင်းပြီဒီနေရာမှာဒါလည်းအရေးကြီးတယ်မိမိတို့ဝိပဿနာအားထုတ်တဲ့အခါမှာနော်ဝိပဿနာပဲအားထုတ်ဝိပဿနာအားထုတ်တဲ့နေရာတော့ပိုအဓိကကြပါတယ်နော်ဒီနေရာမှာဒါတော့မေဃသစ္စာကိုဘာလို့ရမှာလဲပွားများရမှာအဲ့ဒီအဲ့ဒီ point လေးကိုတော့ကင်ထားဒီ gist လေးကိုတော့မိမိကင်ထားဒါကဘာလို့ရမှာလဲလို့ပြောတဲ့အရေးအကြီးဆုံးသောစကားလုံးပဲနော် ဒီတန်ခောပဏိဒံဒုက္ခនិရောဓဂါမိနိပฏิပဒာအရိယသစ္ဆံဘာဝေတပံဆိုတဲ့အဲ့ဘာဝေတပံဆိုတဲ့စကားလုံးကအဓိကဒီဒီဒီစာပေကြီးတစ်ခုမှာဒါကိုကိုဘာလောက်ရမှာလဲလို့အတိအကျညွှန်ပြတဲ့စကားလုံးပဲအဲ့တော့ကောင်းပြီဘုရားတို့ကရည်ရွယ်ချက်ကနိဗ္ဗာန်ရောက်ဖို့အလုံးလုံးနေတယ်နိဗ္ဗာန်ရောက်ဖို့အလုံးလုံးတဲ့အခါမှာအခုနကပြောပြီးယုံ nant တရားတွေကိုပိုင်းပိုင်းခြားခြားသိရမယ်ဒုက္ခသစ္စာလေ ခန္ဓာ၅ပါးယုံနံတရားဒုက္ခသစ္စာတရားကိုပိုင်းပိုင်းခြားခြားပြက်ပြက်သားသားကွဲကွဲပြားပြားထင်ထင်လင်းလင်းပိုင်းပိုင်းခြားခြားဖြစ်အောင်သိရမယ်ဒါပရမလူဒုတိယသမုဒယသစ္စာပေးရမယ်နိရောဓသစ္စာကိုဆက်ရအောင်သွားမယ်ကျင့်ရမယ်သွားရမယ်မေဃသစ္စာကြတော့အေးပွားရမယ်ဆိုတာပွားဆိုတာတခါတည်းလားပွားဆိုတာအဖမ်းမှန်ထက်ထက်လို့လို့ပြောတာ မရောက်မချင်းမပြီးမချင်းအတိညာတစ်ခုခုယူရင်မရမချင်းနားမလဲမချင်းသင်္ချာတပုတ်တွေ့တယ်ဆိုတော့ဗျာလွယ်လွယ်ပြောကြပါစို့အဖြစ်မရမချင်းတခါတည်းဖြက်လက်တွေ့လက်ဖြက်လက်တွေ့လက်နဲ့မလောက်ဘူးလားလောက်ရတယ်လေမာကျင်လဲမှားမယ်မှန်ကျင်လဲမှန်မယ်မှားဖို့ကများပါတယ်ဘာဖြစ်လို့လဲဦးဇင်းတို့ခဲတံမှာဖဲရပါပါလဲခက်ပြစ်ပါရင်ဘာလို့ထည့်ရလဲမှားပါဆိုမှားတယ်ဆိုတာသိကြတယ်ဟုတ်လားမှားပါပဲဒါကြောင့်မလို့ကိုယ်မှခဲတံမှာကိုယ်ခက်ပြစ်ပါတာနော်ခဲတံမှာ ခဲတံရဲ့ဖင်လေးမှာခဲပြက်မပါတဲ့ခဲတံအတော်ဒုက္ခရောက်တာ။ဘာဖြစ်လို့လဲမမပဲမှမနေပဲမောက်ကိုမာတယ်။နော်။အဲ့တော့အ ਨੇ စုံမမပဲနေဆိုရင်တော့မအထူပါလေးကကိုကမကြက်လို့ရှိရင်ထူထူရွေးလိုက်ပြီးမှနည်းနည်းခပ်ပါပါမွဲမွဲလေးရေးချင်ရင်တခါမဖြစ်ရဘူးလားလို့ဖြစ်အမရှိကိုရှိတယ်။ရှိကိုရှိတယ်။မမမှာတော့မပူနဲ့။ဖခင်အလောင်းကြီးအရင်အမကြီးတွေကိုမှားခဲ့တာကြည့်။ဆိုတော့ဒါမိမိတို့သွားတဲ့လမ်းကြောင်းမှားတာလည်းရှိမှာပဲဒါမှားတာကိုစိတ်ပြစ်လို့မရဘူး။နော် ဒါတော့မှားတယ်ထင်ရင်စွန့်ပစ်လိုက်ပယ်ပစ်လိုက်ခါပစ်လိုက်နော်မှန်တဲ့လမ်းစဉ်ကိုရောက်အောင်သွားအဲ့ဒီခါမှာမိမိတို့ကျင့်တဲ့ခါတွေမှာအခုနပြောခဲ့ပြီတချို့ကတကယ်လေးလေးနက်နက်လောက်ရမှာပါဆိုတာကိုမှ နော်မိမိတို့လောက်ရမယ့်လုပ်ငန်းစဉ်ကတခါတည်းလေးလေးနက်နက်အဓိဋ္ဌာန်တွေကိုဟောတဲကြီးမဲကြီးဇွဲကြီးထားပြီးတော့ပြက်ပြက်သားသားလောက်ရမယ့်လုပ်ငန်းစဉ်တွေမှာ ခပ်ပြုတ်ပြုတ်ကလေးလုပ်ပြီးတော့အခုနကအကြီးဆုံးသောပန်းတိုင်ကြီးတွေကိုရောက်မယ်ဆိုတာစဉ်းစားကြည့်ပါ လဲလိုက်ပတ်လိုက်စားလိုက်တောက်လိုက်နော်ဟောဘာခေါ်မလဲဟေးလာဝါလက်နေလိုက်နော်အဲ့ဒီလိုနေတဲ့ပုဂ္ဂိုလ်ကအင်မတန်ခက်တဲ့ PhD ဘွယ်ကြီးကို research တွေကိုအတိအကျလုပ်စားအုပ်ပေါင်းမြောက်များစွာဖတ်ပြီးမှလုံးမှတခါတည်းနှစ်တည်းအများကြီးသူတေသနာလုပ်ပြီးမှအောင်ရမယ်ပြီးနိုင်မယ်ဒီ PhD ဘွယ်ကြီးကိုလောလောနဲ့အဲ့လိုနည်းနဲ့ခုနပြောတဲ့ပြီးနေမှာမလားပြီးနေပါဘူးဗျဒါကတော့တော့တောက်မှုထွက်လာတယ်ဟိုကဒီဦးဇင်းတို့ရေးတဲ့သူတို့ဒီဟိုတဲ့နှုတ်မှာမနစ်ထ၄နာရီရှိနေပြီတဲ့သူက အောက်ကစာလေးရေးထားတယ်အပေါ်ကဘာလဲဆိုတော့ library ထဲမှာကျောင်းသားတွေထိုင်ကုန်မှာအပြည့်ဖတ်တော့မယ်ဟုတ်တယ်ဦးဇင်းအောက်စဖို့မှာသွားလေကြတော့ငါပြောတယ်အဲ့လိုက်ပို့တဲ့ဦးဇင်းကကျောင်းသားတွေကတဲ့တခါတည်းဆရာနဲ့တွေ့လိုက်တယ်ဆိုတာနဲ့တရမ်းမှာလင်းကား6အောင်ရှိတယ်အဲ့ဒါအတမ်းပဲအဲ့ဒါကိုဆရာကနေတခါတည်းဘယ်စောက်ပဲဘယ်စောက်ပဲဆိုတခါတွေ့လိုက်တာနဲ့15အောင်16ပေးတာအထူးကြီးတွေအဲ့တော့ဖတ်တာတခါတည်း library ထဲမှာပဲဖတ်တာ ဖတ်တော့ကို့အခန်းကိုမပြန်နိုင်ဘူးအဲ့တော့အိတ်ချိန်လေးရောက်ရင်ဇဘက်မှာခေါင်းလေးတင်အိတ်အဲ့ဒါသူတို့အိတ်အိတ်ချိန်ပဲတဲ့အဲ့ဒါနဲ့တခါတည်း6လဆို6လဇက်တိုက်သွားတာအဲ့တော့ဇာတွေကနောက်ကတခုပြီးတခုဇက်တဲ့ဇက်တဲ့လာတဲ့ခါကျတော့တချို့ចောင်းသားတွေကရှေ့ဟာမပြီးနောက်ကရောက်လာဆိုတော့အဲ့ဒီမှာ strategy တမျိုးကိုပါတာကိုလည်း suicide လုပ်သေးတာရှိတယ်အဲ့ဒါကျတော့လုံးဝမပြောဘူးအဆောင်မှာတဆီ6တာတွေအများကြီးရှိသေးတယ်သူတို့ကလည်းလျှို့ဝှက်ထားတယ်ចောင်းသားတွေစိတ်ညစ်မှာဆိုလို့နော်ပြောချင်တာတခြားမဟုတ်ပါဘူး က်ခဲလေလေမိမိတို့ဘက်ကဘာလဲယင်းနီးရလေလေပိုလို့ရလေလေလို့ပြောချင်တာဒါကိုဦးစင်းကအလေးနဲ့ထားထားပြောတာဒါတော့မိမိတို့ရွေချကြီးကအမတန်ကြီးတာဘုရားဖြစ်ဖို့အတွက်ကြီးလေဘုရားဖြစ်ဖို့ကိုဘုရားမှာလေးသိချင်းတဲ့ကဘာတသိန်းကိုတခါတဲ့ပါရမီတွေအသေးအံဖြစ်ခဲ့ရတာအသက်ပေါင်းမြောက်များစွာနော်ဒါသမီးစီနေမြတ်စီစီဥစားအပြင်ပါဆိုတာထားတော့အဲ့လိုနင်းနဲ့ချီတက်လာပြီးလောက်ခဲ့ရတာဒါတော့ဦးဇင်းတော်လည်းဒီတိုင်းပဲဘဝက တဏှာရဲ့ဟိုတနေ့ကပြောပြီးပြီနော်တဏှာရဲ့ဖွက်နှောင်မှုဘယ်ပုံသွားတော့ဦးဇင်းတို့ကသူ့နယ်မြေသူ့စီချင်းသူ့ရဲ့လမ်းထဲမှာသွားနေရတဲ့အဖွက်အနှောင်အတုတ်ရှိသမျှအကုန်လုံးအတုတ်ခံရတဲ့ပုံကမဖြစ်ဆက်လောက်ကလေးကြင်ကြအားထုတ်မှုနဲ့ဆိုလွတ်နိုင်တယ်ဆိုတာဖြစ်နိုင်မှာမလားဒါကိုပါတော့စဉ်းစားကြည့်ဖို့ပြောတာဦးဇင်းတို့ရဲ့အနှောင်အဖွက်အဓာအစီ ထောင်သားတယောက်လို့ပြောမှဆိုရင်တားစီထားတဲ့ဟာတွေကအထက်ထက်အထက်ထက်ဒါကိုရိုးရိုးကလေးနဲ့ဘလို့လို့ကြော်ဖြတ်နိုင်မှာမလဲ ဒါကြောင့်တချို့ကအဲ့ဒါကိုပြောတာဒီလောက်ကြီးပြင်းပြင်းထန်ထန်ကြီးတဲ့အစာငါခံဥပုတွေဆောင်ဟာတခါတည်းအဲသားပြစ်မရပြစ်ပေါ့နော်အစာပြစ်ဥပုဆောင်တာအစာပြစ်တော့သားပြစ်မရပြစ်ဆိုတာရိတ်တာသူကတောထွက်ကြတာပြောတာသားပြစ်မရပြစ်အစာပြစ်လုံနေဖို့မလိုပါဘူးတဲ့နာယုံကြားယုံဖတ်ယုံအတိပဲသိရင်မေကတစ္ဆာဖြစ်နေတာပဲတဲ့ကဲဒါလောက်နဲ့လွယ်လွယ်နေမြဖြစ်မယ်ဆိုလို့ချင်းလူပြည်တောင်လူရှိတော့မှမထင်ဘူးနော်အကုန်လုံးကနိဗ္ဗာန်ရောက်ကုန်ကြလို့ဒါကြောင့်မလို့ ပွားတယ်ဆိုတဲ့စကားလုံးဟာအမှန်တန်လေးနှစ်ပါတယ်နော်အလုံးအောင်အဖမ်းမှန်ထထလုံးအောင်သဘောပေါက်အောင်လုံးအောင်နားလည်အောင်လုံးအောင်ဟာပြီးတော့တစ်ခါစိုက်ထုတ်အောင်ကြင်ကြအောင်ဒါတော့တုတ္တမယဉ္ဇဉ်အဆင့်မှာတောင်းမှနော်အများကြီးဖြတ်ကျော်ရပါတယ်ဦးဇင်းတို့ရွှေရှင်သာသနာပဲဒီပဲဆရာတော်ဘုရားကြီးပြောထားတာရှိတယ်တုတ္တမယဉ္ဇဉ်ကအရေးကြီးတဲ့အတွက်ကြောင့်မလို့တုတ္တမယဉ္ဇဉ်မပါလို့လည်းအသိဉာဏ်မရဘူးနော်လေကိုလေလာရတယ်ဆိုလိုတာက လေ့လာမှဖြစ်ပြန်တဲ့အခါကျတော့လေတုတ္တမဉာဏ်ရလို့အတိညာဏ်နဲ့ကျွယ်ဝသွားပြန်ပြီဟေးအတိညာဏ်တွေကလည်းဟောစားပါတော့ဗျာဘုန်းကြီးပြောပြောတော့ပိဋကတ်တင်နားလေလို့ပိဋကတ်သုံးပုံဆောင်ကြီးဖြစ်ပါပြီဆိုကြပါစို့အေးအသုံးမတက်ရင်လည်းအဲ့ဒါကိုပြန်ပတ်ပြန်ပတ်တတ်တယ်တဲ့နော်ဒါတော့အာကိုမာမတက်စာမာတက်ဂါဟကြိုက်တတ်သည်တဲ့ဂါဟဆိုတာတဏှာတော်လကောင်မာနတော်လကောင်ဒိဋ္ဌိတော်လကောင်ဖန်ခါတာပြောတာ ဆိုတော့ဇာရပေတဲ့ပုဂ္ဂိုလ်ကြီးစာမွေးတဲ့အောင်မေနိုင်ငံကျော်ကြီးတွေဖြစ်ပြီးပြားကန်ဟုတ်လားတခါတဲ့ဝင်ကြီးတွေဝင်ကြီးချုပ်တွေသမတတွေအောင်လက်မှတ်ကြီးတွေကပ်ပွဲတွေကနာမည်ကျော်ကြီးဆရာတော်ကြီးတွေဖြစ်ပြီးတဲ့ဘာဖြစ်လာပြီလဲနောက်ကဘာတွေလိုက်ပြီလဲအာမဟုတ်ဘူးအလူရှင်တွေကဒါဘသူကရဟန်းခံခြင်းလို့တဲ့ဘသူကကြောင်းလူခြင်းလို့တဲ့ဘသူကဘာလုပ်ခြင်းလို့တာတရားဟောပါအောင်ဖေရအာဘာဖြစ်ပြညာဖြစ်ပြနဲ့အတိုင်းဝဲနေတော့များမလာဘူးလားဟိုအရာရှိဒီတထေးတွေကနေလာပြီးဆိုတော့ဟာငါတဲ့ဟုတ်ပါလားစိတ်ထဲရတော့ ဖြစ်မသွားဘူးလားအာငါလေပုဂ္ဂိုလ်တော့မရှိဘူးမအောင်ရသေးဘူးဆိုတော့ဟောစားပေကိုတတ်ချင်းကိုအခြေပြုပြီးတော့မှဘာဖြစ်လာလဲဆိုတော့မာနဝင်လာတယ်နော်လူတကာတွေတကာတွေဝင်လာမတက်တက်တက်လှူကြတန်းကြပြီဆိုတော့လှူတဲ့တန်းတဲ့ပစ္စည်းတွေပေါ့အမိပြုဆွမ်းကန်းဆွမ်းတင်ကန်းကြောင်းစစ်ပစ္စည်းလေးပါကမိမိတို့ကဘောကဖြတ်တန်းတဲ့အခါမှာအသုံးပြုကအသုံးချကံပစ္စည်းဖြစ်နေသုံးယုံမဲ့သုံးဆင်ခြင်းသုံးဒါတော့မစွဲစင်နဲ့ဟုတ်တော့မလားဦးဇင်းတို့ဘုန်းကြီးတွေမှာသုံးတော့သုံးဒါပေမဲ့မစွဲနဲ့သုံးပြီးစွဲဒုက္ခရောက်မှာ哦 သုံးယုံသုံးဖို့အတွက်ပေးထားခဲ့ခွင့်ပြုထားခဲ့တဲ့ပစ္စည်းတွေကိုကိုကစွဲရင်ဘာဖြစ်ပြီလဲတဏတဏဘာဖြစ်တာလဲအဲ့ဒါဂဟကြိုက်တာဘာဖြစ်တာလဲဂဟကြိုက်တာအဲ့ဒါကိုပြောတာငါမငါပဲဟာငါလောက်တော်တဲ့သူကမရှိသေးဘူးဆိုရင်ဘာဝင်ဘာကြိုက်ပြီလဲမာနကြိုက်တာမာနကြိုက်တာငါပဲဆိုပြီးတော့မှတစ်ခါထောင်လိုက်ပြန်ပြီဆိုရင်ဒိဋ္ဌိကကြိုက်ပြန်ရောကဲစဉ်းစားကြည့်ဒါတော့စာ ကိုမာမတက်ဆိုလိုတာကစာပေတက်ပြီးတော့အသိဉာဏ်တွေကျွယ်ဝပြီးတော့တခါတည်းပြီးတကအိုကွယ်ရှိသမျှမေးချင်တာမေးအကုန်လုံးထုံးလို့ချင်ရေလွန်နှောက်လို့မိမိတို့တုတ္တမြတ်ဉာဏ်ကျွယ်ဝပြန်ပြီဆိုတဲ့အခါကျတော့အသုံးမတက်ရင်ဘာကိုက်ခံရတယ်လဲအေးဂါဟဆိုတာအဲ့ဒါပြောတာတဏှာတော်လောကောင်မာနတော်လောကောင်ဒိဋ္ဌိတော်လောကောင်သုံးခုလောကကိုက်ဖို့ပုံများတယ်ဒါကြောင့်ဆရာတော်ကြီးကဟောရတာပြည့်တယ်စာမကိုမမတက်ကိုကတော့မလိုက်ကျင်ဘူးပြောတာတည်ထားတဲ့အသိဉာဏ်တိုင်းလိုက်မကျင်ဘူးကိုက မတက်ဘူးကိုကတော့ဒီတန်းကြီးပဲမာနမာနဒုံကြီးတဏှာဒုံကြီးဒိဋ္ဌိဒုံကြီးဒီထဲမှာကြောက်ချအမြင့်တယ်ပြီးတော့မှခိုင်းစားနေတာလူကိုဦးဇင်းတို့ကအပုခါတာမသိဘူးတဏှာလည်းပူတယ်မာနလည်းပူတယ်ဒိဋ္ဌိလည်းပူအဲ့ဒါသူတို့ကကိုခိုင်းပြီးကိုကသိရလားမသိဘူးလေစုံနေနှက်တွေသေးဒစီတွေပူတာအဲ့ဒီလူရဲ့ပင်ကိုယ်ဆက်ဟွဲ့လားလို့အဲသူပြောချင်တာတွေပြောခံအဲ့ဒါတော့ဦးဇင်းတို့ကအဲ့ဒီလိုအသုံးချခံဖြစ်သွားတာအဲ့ဒါအကက်ခံရတာဒါကြောင့်တဏှာမာနဒိဋ္ဌိဝင်ပူပြီးဟဲ့ဆိုလို့ရှိရင်အဲ့ဒါကိုက ကိုလုပ်ရမယ့်လုပ်ငန်းကိုမလုပ်ဘူးသူခိုင်းတာကိုလုပ်ပြီလုပ်ပြီးတော့ဘာဖြစ်လဲဆိုတော့ဂါဟကိုက်ခံရတော့တာတဲ့ဒါကြောင့်ကိုကလိုက်မကျင့်တော့ကိုမှမတက်တိရမကဒီရုပ်ဒီနန်းဒီအကျင့်နဲ့ဒါတွေကိုလုပ်ဖို့အတွက်သင်တာလေ့လာတာနော်စီးဘူးတာသို့သောအဲ့ဒီကြင့်ကြံလိုက်နာဖို့ဘကိုမရောက်တော့ဘဲနဲ့ဘုံနောက်ကံနောက်ကိုနော်နာမည်ကြောကြားမှုနောက်ကိုနော်အဲ မိမိကိုယ်ကိုတခါထင်ပေါ်မှုနောက်ကိုလိုက်တဲ့ခါကျတော့တဏှာတော်လကောင်းမာနတော်လကောင်းဒိဋ္ဌိတော်လကောင်းနှစ်ခုတော်လကောင်းသုံးခုတော်လကောင်းအကုန်အကက်ခံရပြန်ရောဒါကြောင့်ကိုမာမတက်စာမာတက်ဂါဟကြိုက်တက်သည်နော်အေးစာမာမတက် ကိုမာတက်အာဂါဟငိမ့်ပြောက်သည်ဒီလိုထင်တယ်နော်စာပေတော့တိတ်မတက်ဘူးသို့တော်မိမိလေ့လာထားသလောက် တတ်တည်ထားတဲ့လောက်ကလေးနဲ့ကိုယ်လိုက်ပြီးတော့ဒီရုပ်ဒီနာတွေကိုကွဲအောင် နားလဲအောင်ကြင်ကြံတယ်အားထုတ်တယ်နော်တဏှာတွေကိုတတ်နေသမျှရှော့ချတယ်ဖြတ်တယ်နော်အမာနတွေမဖြစ်အောင်ထိန်းတယ်ဒိဋ္ဌိတွေမဝင်အောင်မိမိတို့ကအမြင်ရှင်းအောင်လုပ်တယ်စာပေအများကြီးမသိပေမဲ့တည်တဲ့လောက်ကလေးနဲ့ကျင့်သွားတဲ့ခါကျတော့စာပေတော့အများကြီးတတ်သလားဆိုတော့မတတ်ပါဘူးတရင်ကိုဆရာတော်ဘုရားကြီးတို့ကြည်ပါလားလို့စာမမတက်ကိုမတက်ဂဟငိမ့်တတ်သည်ငိမ့်သွားပြီ နော်ဒါလေးကိုလည်းမိမိတို့ကလေ့လာတဲ့အခါမှာသိဖို့အရေးကြီးတယ်အဲမိမိကအကိုက်ခံရသလားမကိုက်ခံဘူးလားလဲဒါလည်းမိမိတို့ကသူများတွေကိုပြောတဲ့ဆိုတဲ့အခါမှာဆင်ခြင်နေအောင်ပြောတာနင်တို့ကဒါလေးမှမသိဘူးလားလို့သွားမလို့နဲ့ဦးစင်းလက်လောက်ခဲ့ဘူးတယ်စာသင်တဲ့အခါမှာဒုသဖြင့်စိတ်မရှိတာလေအေးစိတ်မရှိဘူးတက်တက်ဆိုရင်တော်သေးတယ်နော်မာနာလေးပါလို့ရှိရင်တော့သွားရောအဲ့ဒါနော်အခုနဘုံပြန်ဘုံကြီးဖို့ဆိုတော့သွားပြန်ပြီတခါကြိုက်ပြန်ပြီခံရပြန်ပြီကောင်းပြီဒါတော့မိမိတို့ဒီနေရာမှာပြောချင်တာက တကယ်ကြင်ကြံလိုက်နာအားထုတ်ရမယ့်ဟာတွေကမိမိတို့ကလုပ်ငန်းစဉ်ဖြစ်တဲ့အတွက်တိအောင်လစ်လာမယ့်တုတ္တမြညာရေးမကြည့်ဘူးလားဆိုတော့တိပါရေးကြည့်ပါတယ်သို့တော့မိမိတို့အရေးကြီးတဲ့တုတ္တမြညာကကြင်ကြံမှုဘက်ကိုရောက်ပေးစေဒါတော့အစစ်အမှန်ကြင်ကြံတဲ့ဘက်ကိုရောက်အောင်လို့မိမိတို့မှာဒါကိုတုတ္တမြညာကပို့ပေးအောင်လို့ပြောတာအခုနကအာနားထောင်ယုံဖတ်ယုံလစ်လာယုံဒါဆိုရင်မိဂသစ္စာပွားတာပြီးပြီဆိုရင်တော့အဲ့ဒါသွားရောအခုနကလမ်းတို့ဖြတ်လန်းလိုက်တာမှားတတ်တယ်နှစ်ခါပြန်ကြောက်ရတတ်တယ်ပို့ပြီးတော့ရှည်တတ်တယ်အတူလိုက်မှဘာဖြစ်လဲ အရှိကိုရောက်တတ်တယ်ဒါကြောင့်တကယ်ဝိပဿနာပွားတော့မယ်ဆိုရင်မိမိတို့ဝိပဿနာပွားတဲ့အခါမှာစပွားပွားခြင်းကဒီဘယ်လိုလုပ်ပြီးတော့မှ စက်ကတည်ငြိမ်မှုရှိနိုင်မလဲเนาะဒါကြောင့်ဒီဝိပဿနာမဲ့နဲ့အရိယာမဲ့နှစ်မျိုးရှိတယ်ပထမပိုင်းမှာ အရိယာမဲ့ကို ပွားပွားခြင်းအဲမဲ့ဝိပဿနာကိုပွားပွားခြင်းအရိယာမဲ့ကမဖြစ်ဘူး သွားတဲ့အစဉ်ကိုမှဦးဇင်းတို့သွားမယ်ဆိုလို့ရှိရင်ပฏิပတ်တိကမလို့ခေါ်တယ်ကျင့်စဉ်နော်စာပေလို့ခေါ်ပฏิပတ်တိကမဆိုတာကျင့်ရမယ်အစဉ်ကိုမှအဲ့ဒါလို့သွားတာပြောမယ်ဆိုရင်တီလာပြီးရင်သမာဓိသမာဓိပြီးမှပညာဟာဥပုသ်ဆောင်တာကြာပါတယ်ကွာဥပုသ်တော့မဆောင်ဘူးငါတို့ကတော့ဥပုသ်ဆောင်တဲ့အဲတီလာပဲဆိုကြပါစို့တီလာတော့မဆောင်တော့ဘူးကွာသမာဓိစခန်းကိုတန်းတက်မယ်ဟေးဆိုပြီးတော့မှလောက်တာတွေလည်းရှိတယ်တချို့ကအာဝိပဿနာပွားတာ ပရမတ်လို့ပွားရင်ပုံမကောင်းဘူးလားဆိုပြီးတော့မှတခါတည်းပညာစကားလုံးတွေဖဲပြီးတော့ပရမတ်တွေသုံးပြီးတော့ပွားတယ်လည်းရှိတယ်တလွတ်တောက်တယ်ထင်ရတယ်ဟိုတဲ့လောက်ကြတာနော်ဦးဇင်းတို့ဆရာတော်တိလန္ဒနာရှင်မှာတချို့အဖြူတွေစာပေတင်ညသူရှင်မှာတင်တော့သူကြောင်းသူစာသူဖတ်တယ်ပေါ့ဗျာသူ့နေရာသူရောက်တော့သူတို့ကလည်းအမေရိကန်ဆိုတာအမြဲတမ်းမှတ်တာအမေရိကန်ဆိုတာသူတို့ပေးတဲ့နီးနဲ့ဘယ်တော့မှမကျင်တာဘူးမတင်တယ်ဘူးအမြဲတမ်း modify လုပ်တယ်ဦးဇင်းသိသလား modify လုပ်ပြီးမှသူတို့ကပြောင်းပြတာအဲ့လိုမျိုးအဲ့တော့မေတ္တာတရားပွားတယ်ဆိုတာမေတ္တာဆိုတာအဓိကအဖြစ်စိတ်နဲ့ပွားများရတဲ့သဘောတရားမျိုးနော်သို့တော်လည်းမေတ္တာကာယကမေတ္တာဝစီကံဆိုတာလည်းမရှိဘူးလားမေတ္တာကာယကံဆိုတာမေတ္တာနဲ့လှုပ်ပေးတာမေတ္တာဝစီကံဆိုတာမေတ္တာနဲ့ချိုချိုသားသားရင်းချင်းချင်းပြောတာအေးတကယ်တတ္တဝါတွေတွေပွားများတဲ့ခါကျတော့မေတ္တာမနောကံ နော်ဒါတော့မေတ္တာပွားတဲ့အခါမှာခုနပြောလို့တတ္တဝါတွေကိုချူချူတာတာပြောဆိုဆက်ဆံတယ်ဆိုတဲ့စကားလုံးလေးတွေရှိတဲ့အခါကျတော့မေတ္တာပွားရင်ဘယ်လိုပွားမလဲဆိုတော့မေတ္တာပွားတာတဲ့ဒီလိုပွားတာအဲ့ဒါမေတ္တာပွားတာတဲ့ဘာဖြစ်လဲပြုံးနေရမှာတဲ့ဒါတော့ဩလို့သူမေတ္တာပွားတဲ့နေရာပါတော်တော်ညောင်းမယ်လို့အဲ့ဒါလို့အခု YouTube မှာရှိတဲ့ဥစဉ်မပြောတော့မကောင်းဘူးတင်တယ်ပြောလို့မကောင်းဘူးတင်တယ် YouTube မှာရှာကြည့်အဲ့ဘုံကြီးအဲ့လိုလုပ်နေတယ်ကို အကုန်တလွဲတောက်တဲ့တွေဖြစ်တာအော်ရဂွန်တက်ကသူမှတော့သွားပြောလိုက်သေးတယ်ဟိုမှာဟိုစီ YouTube တစ်ခုဝင်လာလို့ကြည့်လိုက်တော့ဟာသွားကုန်ပြီအဲ့လိုတွေဖြစ်တာနော်ဒါတော့အလွဲမတောက်တဲ့တွေအဲ့ဒါလိုဖြစ်တယ်ဒါတော့အဲ့တော့ပြောချင်တာကတခြားမဟုတ်ကျင့်စဉ်တွေကိုအဲ့ဒါလိုဟိုလှုပ်ဒီလှုပ် modify နေလှုပ်ဟာပိဋကတရားလည်းသူတို့ကောင်းအောင်ကျွမကျွမ်းကျင်တဲ့ခါကျတော့သူတို့ကကျင့်ရိုးကျင့်စဉ်နဲ့သွားရင်ထေရဝါဒဘုန်းကြီးတွေကိုသူတို့မကြော်နိုင်တော့ဘူးဆိုတော့မြန်မြန်ရှေ့ရောက်ချင်တယ်လေ ရှေ့ရောက်ချင်တော့သူတို့နေတူတဲ့အတိုင်းသွားရင်သူတို့နောက်ကပဲဖြစ်မှာဆိုတော့ကြော်တက်တာကောင်းပါတော့ကွာဆိုသူများမလုပ်တာနဲ့လှုပ်လိုက်တော့ပိုမထင်ရှားဘူးလားခင်ဗျားတို့လည်းထင်ရှားခြင်းအဲ့လိုပြုံးကြည့်လေမေတ္တာပွားရမရတော့မသိဘူးသွားအေးပန်မှာတော့သိအဲ့လိုလှုပ်တယ်သူတို့ဟာတော့ဒါကြောင့်မောဃဟုတ်ကတည်းလှုပ်လို့ရှိရင်အကုန်လုံးတကယ်အကျင့်စဉ်အမှန်နဲ့လွဲကုန်တယ်ဒါကြောင့်ကောင်းပြီဒီနေရာမှာမက်နှစ်ခုပြောချင်တာကဝိပဿနာပွားတဲ့အချိန်ကမှအရိယာမဲ့ဆိုတာမဖြစ်ပါဘူး ဒါကြောင့်မဲဆိုတာဟာပရမဇုံစပြီးတော့မှစပြီးတော့ပွားပွားခြင်းဒီယုံ nant တရားကိုပွားများရတာဖြစ်တဲ့အတွက်အဲ့ဒီယုံ nant တရားကိုပွားတဲ့အဲမဲ့မျိုးကိုဝိပဿနာမဲ့လို့ခေါ်ပါတယ်အဲ့ဒီဝိပဿနာမဲ့ယဉ်တန်မှသာလျင်ဝိပဿနာဘက်ကဒီလောကီအဲဝိပဿနာဘက်ကကျင့်လို့သိစရာဆုံးလို့ယဉ်ကျက်ပြီဆိုတဲ့အချင်းချမှာအရိယာမဲ့တွေကိုကူးသွားတာပြောရမယ်ဆိုအရိယာမဲ့ဆိုတာအကျိုးတရား လောကီဝိပဿနာမေတ္တရဲ့ရင့်ကျက်ခြင်းရဲ့အကျိုးတရားဦးစင်းစောစောတုန်းကဒါတွေအများကြီးပြောခဲ့ပြီးပြီးထားလိုက်တော့နော်ဒါကြောင့်ဝိပဿနာမဲ့ဖြစ်ဖို့ကြတော့ဘာကိုရှုရတယ်လဲဆိုရင်ဒုက္ခသစ္စာဖြစ်တဲ့ယုံ nant တရားကိုရှုရတယ်ဥပါဒဏ်နဲ့ခန္ဓာ၅ပါးကိုရှုရတယ်ဝိပဿနာဉာဏ်ရင့်တန်လာကမှဘာမဲ့ဖြစ်တယ်လဲအေးအရိယာမဲ့ဖြစ်တာဦးဇင်းတို့လိုချင်တာကတော့အရိယာမဲ့သို့တော့တကယ်တမ်းမိမိတို့ကျင့်စဉ်မှာသွားရမှာကဘသူအရိယာမဲ့ကိုတကယ်ပွားလို့ရပါလားမရဘူးဒါလည်းမှတ်တာ အရိယာမေဆိုတာတစ်ချက်ထဲကလေးဖြစ်တာနောက်ဆုံးအချက်ကလေးပွင့်လိုက်တဲ့ချိန်ပဲပြောရမယ်ဆိုတော့ပွင့်လိုက်တဲ့ချိန်လေးကိုအရိယာမေဖြစ်တာပဲပြီးရင်ပြီးပြီနောက်ပယ်တော့မှမဖြစ်တော့တသက်လုံးတသက်မှာသောတာပတ္တိမေဆိုတာတစ်ခါပဲဖြစ်မယ်သဂရာမိမေတစ်ခါပဲဖြစ်မယ်အနာဂမိမေတစ်ခါပဲဖြစ်မယ်အရတမေဆိုတာလည်းတယောက်မှာတစ်ခါပဲဖြစ်ခွင့်ရှိတယ်အဲ့ဒီမေကဒါတော့ပွားရမယ်လို့ပြောကြရတယ်လို့ဦးဇင်းတို့ကဘယ်မြတ်တွေဖြစ်ပြီလဲဆိုတော့ဝိပဿနာမြတ်တွေဖြစ်ပြီ ဒါကြောင့်မိမိတို့ဝိပဿနာမက်ကိုဖြစ်တဲ့ခါပွားတဲ့ခါမှာလည်းပျော့ပျော့လေးခုနပြောသလိုလေးနားထိုင်အောင်လည်းဖြစ်ပါမလားပွားဆိုတာလှုပ်လို့ကိုပြောတာဂျကုတ်ကြခဲစိတ်ကိုနှစ်မြုပ်ပြီးတော့မှကိုလောရမယ်လို့ဆိုလိုတယ်ဒါကြောင့်မိမိတို့အလုံးလုံးတဲ့ခါမှာပေါ်ပေါ်တန်တန်ပျော့ပျော့ကလေးတူတူကလေးနဲ့ပေးထားတယ်ဆိုရင်ဒီနေ့ကတော့ဒါမိမိတို့စဉ်းစားတတ်ဖို့ဝေဖန်တတ်ဖို့ပြောတာစာပေမှာတော့ဘာဝိတ္တပံပွားရမယ်ပွားဆိုတဲ့စကားလုံးကတခါတည်းလို့ရင်ပွားလို့သုံးပါမလားမသုံးဘူးမသုံးစိတ်သာချ ဘာဝေတပ်ပံနဲ့နော်အဖန်မှန်ထက်ထက်လွတ်ရမယ်လို့ပြောတာဒါရဲ့နောက်ကရှိသေးတဲ့ဘုလီကရဏီယဆိုတာနော်ဘုလီကာတပံဆိုတာအမြဲတမ်းဘာဝေတပ်ပံနောက်ကဘုလီကာတပံဆိုတာအမြဲတမ်းထဲ့တယ်ဆိုလိုတာကရှစ်စကလုံးကိုနားမလဲသေးရင်နောက်စကလုံးနဲ့ပြန်ဖော်ပေးတာကြိမ်ဖန်များစွာလုံးနော်ထက်ကိုဖြတ်ပြောတာပွားဆိုတာမဲ့နားမလဲဘူးဆိုရင်ကွာတဲ့အကြိမ်ပေါင်းမြောက်များစွာလုံးလို့ပြောတာ ဒါတော့အချိန်ပေါင်းမြောက်များစွာလုံမှသာလျက်မိမိတို့ကအသိဉာဏ်ဆိုတာဖြစ်လာမှာနော်မိလိုချင်တဲ့ပုဂ္ဂိုလ်များမိပွေယောက်ျားလို့လောက်ရတယ်မဟုတ်လားလို့ဆိုတော့တော်ပြီကွာလက်ညောင်းနဲ့ကွာလက်ကပ်ပြီဆိုတော့နားလဲရင်အပူကဘာဖြစ်သွားပြီလဲအေးသွားပြန်ပြီမိပွေမှာမလားမပွေတော့ဒါတော့မိပွေယောက်ျားအတုကိုယူရမှာ ဒါတော့မိမိတို့အားထုတ်တဲ့ကြင်ကြံတယ်ဆိုတာအဲ့ဒီလိုမျိုးမိဖို့ယောက်ျားရဲ့ပုံသဏ္ဍာန်ဝိရိယမျိုးကိုလောက်တာမျိုးကိုဘာဝိတံဘူးလီကတံလို့သုံးပါတယ်ဘာဝိတံပွားများခြင်းဘူးလီကတံချိန်ဖန်များစွာအထက်ထက်အချိန်များစွာလှုပ်ခြင်းအဲ့ဒီအကျင့်မျိုးလောက်အောင်အဲ့ဒါကိုဘာဝိဘာဝိတဗံလို့ပြောတာပါဒါကြောင့်မိမိတို့လှုပ်တဲ့အခါမှာလှုပ်ပြီးဟေ့ဆိုလို့ရှိရင်အချိန်များတာမများတာထားလမ်းမှန်ဖို့နဲ့ဇွဲနှပဲတန်ဖို့အရေးကြီးပါတယ်ဇွဲနှပဲတန်မှာအဲ့ဒီဝိရိယမျိုးဒီတန်မှာ ဝါယာမဖြစ်မှာတမ္မာဝါယာမဖြစ်မှာကောင်းပြီဒါကြောင့်နောက်တစ်ခုဆက်သွားကြစို့အဲ့ဒီ area မဲ့နာမေဃသစ္စာမှာနောက်ဆုံးကတဉဏ်ဆိုလိုက်ကြစို့ကတဉဏ်တန်ခေါ် ဒါကမေဃသစ္စာကိုရောက်ရောက်တော့ဆင်ကျင်တဲ့ခါမှာဒါနောက်ဆုံးဉာဏ်ကတဉာဏ်မှာဒါတော့ကောင်းပြီမေဃမေဃ၈ပါးတမ္မာတိတိစိုက်တဲ့မေဃ၈ပါးဒီမေဃသစ္စာမြည်တယ်လို့သိတာကသစ္စာဉာဏ်မေဃသစ္စာကိုပွားများရမယ်အချင်းချင်းအဖန်ဖန်ထပ်ထပ်လောက်ရမယ်လို့သိတာကကိစ္စဉာဏ်အဲ့ဒီဉာဏ်ကိုငါအရတ္တမေဉာဏ်ကြီးကိုငါရပြီးပြီလားရောက်ပြီးပြီလားလို့ဆင်ခြင်တာကကတဉာဏ်နဲ့ဒါဒီဉာဏ်သုံးပါးပါပဲเนาะအထူး ဒီညမှာတော့ဖော်ထုတ်ဆရာမရှိတော့ပါဘူးကောင်းပြီမြတ်စွာဘုရားကအရဟတမဉာဏ်ကြီးကိုရောက်ပြီဆိုတော့နောက်ထပ်ကျင့်စရာကျင့်ကြံစရာအထုတ်စရာရှိသေးလားမရှိတော့ဘူးကုန်ပြီတဲ့ဒါနော်အဲ့ဒီအရဟတမဉာဏ်ကိုပဲဦးဇင်းတော်တပ်ပိညုဒဉာဏ်ဉာဏ်ပေါင်းစုံဝိုင်းရန်ခနေတဲ့နော်ဒီအရဟတမဉာဏ်ကြီးကိုတပ်ပိညုဒဉာဏ်လို့ခေါ်ပါတယ်အဲ့ဒီခါကျမှ तू အကုန်လုံးကိုပြန်လဲသုံးသပ်ပြီးခါကျမှအဲ့ဒီခါကျမှဖျားဆိုတဲ့စကလုံးကိုထကျုံဝါတာအဲ့ဒီစကလုံးက နောက်ပိုက်ဖြစ်ပါတယ်ဒါကြောင့်အလုံးအဲ့ဒီအောင်ဆိုကြည့်ကြပူဇော်ကြအောင်ယာဝကိဝံသမေဘိကဝေညာနာဒတနံနာသူဝိတုဒ္ဓံဟောတိနေဝတာဝဟံဘိကဝေတဒေဝကေလောကေ သမာရကေသဗျမကေသတမနဗျမနိယပဇာယသဒေဝမနုဿာယအနုတရံသမ္မာသမ္ဗောဓိအဘိသံဗုဒ္ဓောတိပစ္စဉ္ညာတေယဟန်တုဤလေးပါ ဒောစခောမေဘေကဝေဣမေတုစတုတုအရိယသစ္စေတုဧဝံတိပရိဝတ္တံဒွာရတာကာရံယထာဘူတံညာနာဒတနံသူဝေတုသူဝေတုဒ္ဓံဟောတိအဒါဟံဘေကဝေတဒေဝကေလောကေသမာရကေသဗျမကေတတ္တမနဗျမနိယပဇာယ ဒါဒေဝမနုဿာယအနုတရံသမ္မာသမ္ဗောဓိအဘိတံဗုဒ္ဓောတိပစ္ဆညာတိယဟန်တုဟ မြတ်စွာဘုရားအရေးကြီးတဲ့အပိုင်းတွေကိုသူပြောပြနေပြီမြတ်စွာဘုရားဒီဘုရားဖြစ်ဖို့ကြင့်လာခဲ့တဲ့အခါမှာဘုရားဖြစ်ပြီလို့ဒီနေရာဝန်ခံတဲ့နေရာငါဖြစ်ပြီလို့အတိလင်းကြင်ညာတာဒါတော့ကြင်ညာတဲ့အခါမှာဘာသုံးတယ်လဲဆိုလို့ရှင်ဦးဇင်းတို့ခုနကပူဇော်သွားတဲ့ပါဠိထဲမှာအနုတ္တရံတမ္မာတံဘောတေ အဲ့ဒီစကလုံးဟာအဓိကအဲ့ဒီစကလုံးကအဓိကပဲအဲ့ဒါဖျားဖြစ်ပြီဆိုတဲ့စကလုံးပြောတာယဟန်တို့ဤလေးပါးသောအရိယသစ္စာတို့၌ဤသို့ဝန်ခံဟောကြားခဲ့သည့်အတိုင်း၃ပါးသောအပြန်၁၂ပါးသောအချင်းရာရှိသောမှန်ကန်သောဉာဏ်အမြင်မစင်ကြယ်သေးသည်မြကာလပတ်လုံးငါဖျားသည်လူမာနဗြဟ္မာတို့နှင့်တကွာသောနတ်လောကနှင့်တမနာဗြဟ္မာမင်းများလူများနှင့်တကွာသောလူလောက၌အတုမရှိသောအလုံးစုံသောတရားတို့ကိုကိုယ်တိုင်မှန်စွာသိသောအရတ္တပညာရပြီး အရတ္တပညာကိုသိပြီးဟုဝန်မခံဘူးဆိုလိုတာက तू တပ္ပညုဏဉာဏ်ကိုအရတ္တပညာဆိုတာတပ္ပညုဏဉာဏ်ပဲအဲ့ဒီကိုတည်တည်ချာချာအခုနကဦးဇင်းတို့လေ့လာခဲ့တဲ့အပြန်သုံးပါ အချင်းရာ12ပါးနဲ့ကြာကြာနာနာတည်တည်ချာချာညံ့ညံ့ညောညောသဘောတည်းမိအောင်အကုန်လုံးထိထိမိမိမတည်သေးသမျှကာလပတ်လုံးဘုရားလိုဝမခံဘူးအဲ့ဒါတွေကိုသစ္စာလေးပါးကို အကုန်လုံးသေးသေးချာချာထိထိမိမိတည်ပြီးပြီဆိုတဲ့အခါကျမှရတ္တမဉဏ်ကို ရပြီသဗ္ဗညုတဉဏ်ရောက်ပြီဆိုတာကျမှသူဒီလောကမှာအတုမရှိသောဖရာအဖြစ်ဝန်ခံတယ်တဲ့ဒါမြတ်စွာဘုရားဝန်ခံတာဒါတော့ဒီနေရာမှာမြတ်စွာဘုရားဒုတိယဖရာဖြစ်ပြီးတဲ့အချိန်ကမှတမ္မာတမ္မုဒ္ဒဆိုတဲ့စကားလုံးကိုဒုတိယအချိန်မြောက်သုံးတာအမှန်တော့ပထမအချိန်မဟုတ်ဘူးဦးဇင်းတို့ပထမအချိန်တစ်ခါတော့အဲ့ဒီစကားလုံးသုံးခဲ့ဘူးတာရှိတယ်ဦးဇင်းတို့ မနေ့ကတော့ငါသင်ခဲ့တဲ့ထဲမှာမနေ့ကဖြစ်သွားပြီမှတ်မိကြသေးလားဟမ်မမှတ်မိတော့ဘူးလားမမှတ်မိတော့လည်းကြုတ်ကလည်းစာအုပ်ထဲပဲပြန်ကြည့်ပြောရမှာလားဦးဇင်းတို့ဘုရားပွင့်ပြီလို့ပင်စားဝိကေ၅ဦးကိုတရားဟောမယ်ဆိုပြီးတော့မှဗာရဏသီကိုထွက်သွားတာလမ်းမှာဘယ်သူနဲ့တွေ့လဲဟာအဲ့ဒီဥပကရမှတ်မိတာနော်အဲ့ဒီဥပကကြီးနဲ့တွေ့တဲ့အချိန်တုန်းက မြတ်စွာဘုရားအဲ့ဒီစကားလုံးသုံးခဲ့ဘူးတယ်နော်ဒါတော့နည်းနည်းလေးပြန်ပြီးတော့သူ့ရဲ့စကားလုံးတိကျဖြစ်အောင်ပြန်ပြီးတော့မှကြည့်လိုက်ပါအောင်မယ်ဒီသမ္မာသမ္ဗုဒ္ဓဆိုတဲ့စကားလုံးဟာဒုတိယအကြိမ်မြောက်သုံးခြင်းဖြစ်ပါတယ်ဒါတော့အော်ဟုတ်ပြီဂါထနံပါတ်3ဦးစင်းပေးခဲ့တဲ့မနေ့ကတော့ကစာမျက်နှာနံပါတ်29မှာရှိတယ်အကုန်လုံး file အကုန်လုံးပါရင်တော့ဟုတ်လား ခလုံးခေါင်းနဲ့ထည့်ထားတယ်ဆိုတော့ဘယ်သူမှပြူမလာကြအဲဒါတော့နည်းနည်းတော့သူတက်မြန်ညာတော့တော်တော်ပြည့်ဖို့နှီးပါပြီဦးဇင်းကာထာလေးပြန်ပြီးတော့ပူဇော်ပြမယ်နံပါတ်3ပါအဟံဟိအရဟံလောကေအရအဟံတတ္တာအနုတ္တရောဧကောမိသမ္မာသမ္ဗုဒ္ဓောနော်ဧကောမိသမ္မာသမ္ဗုဒ္ဓောသီတိဘုဒ္ဓောသမိနေဘုဒ္ဓောဆိုလို့မြတ်စွာဘုရားဥပကကြီးကိုတိုက်ရိုက်ငါဘုရားဖြစ်ပြီလို့ပြောတာကံဆိုးကျင်တော့လည်းပဲသူ့ပါရမီကမရင်သေးတော့ဘာမှကိုမရချဘူးအဲ့ဒီအချိန်မှာသိညာ အဟံဟိအရဟံလောကေဥပကရငါသည်ဒါလည်းရဲ့ only one ဆိုရနော်စကလုံးမျိုးပြောတာ only me ငါတယောက်တည်းဆိုတော့ဖောက်ထွက်သွားတာလောကမှာအခုချိန်ဘယ်သူမှဘာမှအသိဉာဏ်မရသေးဘူးမရသေးတဲ့ခါကျတော့အဝိဇ္ဇာဆိုတဲ့ကြက်ဥကြီးတွေဘဲဥကြီးတွေမှာအခွန်ကြီးရှိတယ်မဟုတ်လားအဝိဇ္ဇာဆိုတဲ့အဲ့ဒီအခွန်ကြီးနဲ့တင်စားတဲ့ခါကျဒီအခွန်ကြီးကိုဖောက်ပြီးတော့ကြက်ကလေးကဖောက်ထွက်တယ်လို့မျိုးဖောက်ထွက်တာကိုပြောတာ ဒါတော့ဒီပြင်ပုဂ္ဂိုလ်တွေကအရတ္တမဉာဏ်နဲ့ဒီအဝိဇ္ဇာဆိုတဲ့အကာကြီးဖောက်မထွက်နိုင်သေးတော့သူပဲရှိသေးတယ်ဒါကြောင့်ဥပကာရငါဒီသာလင်လောကနဲ့ပူဇော်ထုကိုခံနေသောအရဟံဂုံရှင်ဖရာဖြစ်ပေ၏အရဟံဂုံရှင်ဖြစ်ပေ၏မင်းတို့ဟာအဲဆိုလိုတာကကြံတဲ့ပုဂ္ဂိုလ်တွေကရဟန္တာမဟုတ်သေးဘူးဒါပေမဲ့ဘာကြောင့်ဖရာဒီစကားပြောလဲဆိုဥပကာကြီးလေသူ့ကိုယ်ကိုသူတော့ဗာလဲလေရဟန္တာလိုယူထားတာရှင်းနာလေနော်သူတို့ကလည်းပဲဂျင်းဝါဒဒီနေ့ခေနိကန္ဒနာတဗုဒ္ဓရဲ့ဝါဒ ဒါတော့မင်းကရဟန္တာမဟုတ်ဘူးလို့ဘုရားတစ်ဖက်လည်းနဲ့ပြောလိုက်တာငါသည်လောကနဲ့အတုမရှိ မြင့်မြတ်သောနတ်တို့ဤဆရာလဲဖြစ်ပေ၏အရဟံအဟံတတ္ထာအနုတ္တရောဒီနေရာမှာအနုတ္တရဆိုအတုမရှိတဲ့တတ္ထာဆိုတာဆရာဆိုတော့လောကမှာဆရာများကြီးပဲဆိုလိုတာကဘုရားဖြစ်ပြီဆိုပြီးတော့မှဘုရားပွင့်တဲ့ခက်ကြီးကိုဒီခက်ကဘုရားပွင့်မယ်ဆိုတာနှစ်ပေါင်းထောင်ချီပြီးတော့မှတခါရဲဩဩတောင်းနေဖြစ်လာတာနော် ဒါတော့အိုးတောင်းနေဖြစ်လဲတဲ့ခါကျတော့ဟိုနာလည်းတော်တယ်တွားကျင်ပြန်ပြီးတော့ထွက်လာဖေရဟိုနာလည်းတော်တယ်ကျင်လဲဖေရဖေရတွေအများကြီးဖြစ်နေတယ်ဒါတော့ gain တွေ institution တွေပေါ့ဗျာဒီနေ့ကလို့ပြောအများကြီးဖြစ်နေတာဆိုတော့အဲ့ဒီဆရာတွေဆရာတွေထဲမှာနော်သူ့နေရာနဲ့သူတို့ဆရာဖြစ်ကောင်းဖြစ်လိမ့်မယ်ဒါပေမဲ့တကယ်အနုတ္တရတတ်တာမဟုတ်ဘူးအတုမရှိဆရာမဟုတ်ဘူးလို့ပြောတာငါဖေရကတော့ဒီနေရာမှာအနုတ္တရဆိုတာကဘယ်ဆရာဆရာနဲ့မှတူမတူတဲ့ဆရာမျိုးအဲ့တော့ အတုမရှိဆရာနတ်လူနတ်တို့ကြီးဆရာဖြစ်ပြီတဲ့လူတွေမကဘူးနတ်တွေပြမတွေပါပါတယ်နော်ငါသည်တရားအလုံးစုံကိုမဖောက်မပြန်အမှန်တိတ်ထိုးတွင်းသိမြင်နိုင်သည်ဖြစ်၍ပြိုင်ပဲ့မပြုတ်တဆူဒီသောတဆူဒီတာဖြစ်၏တဲ့ပါဠိလိုကဧကောမိတမ္မာတန်ဗုဒ္ဓော ဟောတမ္မာတန်ဗုဒ္ဓမသုံးဘူးလားအဲ့ဒီတမ္မာတန်ဗုဒ္ဓကိုပြောတာဒါတော့မြတ်စွာဘုရားက ဒီနေရာမှာဘုရားဖြစ်ကိုကြင်ညာတာကတော့အမှန်ကဓမ္မစစ်ကြာကိုဘယ်ဘုရားမဆိုဓမ္မစစ်ကြာဟောရတယ်ဓမ္မစစ်ကြာနေပဲဘုရားဖြစ်သူ့ရဲ့အာလမ်းစဉ်ပေါ့ဗျာပြောမယ်ဆိုလို့ရှိရင်တော့ religious platform အဲ့ဒီမှာကြင်ညာတယ်သူကိုယ်တိုင်ဘုရားဖြစ်ကြောင်းလဲကြင်ညာတယ်ဟောတဲ့တရားအစစ်မှန်ကြောင်းလဲအဲ့ဒီမှာပဲကြင်ညာတယ်နော်ဒါတော့ तू ကကြင်ညာကြင်ညာတာ proclaim လုပ်တာအဲ့တော့ရှေ့မှာပြောလိုက်တဲ့စကားလုံးကအပြည့်စုံမဟုတ်တဲ့အတွက်ကြောင့်ကြင်ညာခြင်းမပြည့်သေးဘူး तू ကဘာဖြစ်လမ်းစဉ်မှာမပါပဲဘူး လမ်းစဉ်မပါဘူးဒါပေမဲ့သူဘုရားဖြစ်တယ်ဆိုတဲ့အကြောင်းကတော့မပြောခဲ့ဘူးလားအဲဥပက္ခကြီးကိုပြောခဲ့ပြီအမှန်ကဥပက္ခတွေယူရတာမဟုတ်ဘူးတယောက်ချင်းတယောက်ချင်း one by one ပြောပေမဲ့နော်တကယ်တမ်းကလောကကိုတော့ကျင်ညာတာပဲကောင်းပြီအဲ့ဒီတမ္မာသမ္ဗုဒ္ဓဆိုတဲ့စကားလုံးလေးကိုအဲ့ဒီဥပက္ခကြီးကိုလည်းပြောခဲ့တယ်ဒါပေမဲ့တကယ်အတိအလင်းအပြည့်စုံကျင့်စဉ်တဲ့တကွာတည်တည်ချာချာရှင်းပြီးတော့ကျင်ညာจิตထုတ်တာမဟုတ်သေးတဲ့အတွက်ကျင်ညာจิตမမြည်သေးဘူးပေါ့ဗျာเนาะတမတအလောင်းများကျင်ညာသလိုတကယ်เนาะပြီးပြီးပြင်းပြင်းကျင်ညာမှာဟုတ်ဗျာအခု သမ္မာသမ္ဗုဒ္ဓဆိုတဲ့အနုတ္တရသမ္မာသမ္ဗုဒ္ဓအနုတ္တရသမ္မာသမ္ဗုဒ္ဓိပိသမ္ဗုဒ္ဓတိပိစညာတိဆိုတာကျတော့အပြည့်အစုံကျင်ညာခြင်းဒါကြောင့်အတုမရှိသောအလုံးစုံသောတရားတို့ကိုကိုယ်တိုင်မှန်စွာသိသောအရတ္တမဉဏ်ကိုရသိပြီးဟူ၍အဲ့ဒီတော့ကမသိသေးမချင်းဝန်မခံခဲ့ဘူးအခုသိတဲ့ခါကျမှငါဖျားဖြစ်ပြီလို့ဝန်ခံတာဒါတော့ဒီနေရာမှာစဉ်းစားကြည့် ဦးဇင်းတို့ဒုက္ခရစရိယာကျင့်နေတဲ့အချိန်တုန်းကအနားမှာဘယ်သူတွေရှိလဲပယ်စားဖို့ငါးခုရှိတယ်နောက်ဆုံးနော်ကျင့်တာဟာဆွမ်းခံစားတဲ့လေကိုဖြတ်တောထဲမှာရှာစားတဲ့အချင်းတောထဲမှာရှာစားတဲ့အချင်းကနေပြီးတော့တောထဲဝဏ္ဏတိနဲ့မတော်တော့ဘူးကို့အပင်အောက်မှာရောက်တဲ့အသီးပဲစားမယ်အဲ့ဒီကနေနောက်ဆုံးကို့တလန်းမိတာပဲစားမယ်အဲ့ဒီကနေနောက်ဆုံးကြတော့တနေ့မှာတလုတ်ကလေးတလုံးလေးပဲရရင်ရရင်စားမရရင်မစားနဲ့အဲ့ဒါလိုနေကျင့်လာတာနော်အဲ့တော့လူကတဖြည်းဖြည်းနဲ့ 32ပါးသောယောက်ျားမြတ်တို့ရဲ့လက္ခဏာတွေနဲ့အမတန်ချော့အမတန်လှမြမမင်းကဲ့သို့ချောမောလှပါတဲ့လက္ခဏာတို့တွေအကုန်လုံးပျောက်ပြစ်ပြီးမဲညိုကပ်ပြီးတော့မှတခါတည်းအကုန်လုံးခြိုက်သွားတာအဲ့ဒါလောက်ထိကျင့်တာအဲ့ဒါလောက်ထိအဲ့ဒါလောက်ထိအပြင်းထန်ဆုံးကြောင်ကျင့်တာဟာအဲ့ဒါလိုမြင်ရလေလေဘယ်စာဝကေငါ့ကအာဘုရားသဘောကျလေလေဖြစ်တော့မှဖြစ်တော့မှ ਨੇ တကယ်တမ်းဖြစ်ရောဖြစ်လားမဖြစ်ဘူးဒါတော့မဖြစ်သေးတဲ့ချိန်ကမှာ သူတို့ကလည်းသဘောကျအဲ့ဒီအချိန်တုန်းကလည်းအတ္တကိလမထာဆိုတာကဒီအကျင့်မြတ်ကိုရဖို့ဆိုရင် အပြင်းထန်ဆုံးသောအကျင့်နဲ့မှအဲရမယ်တွေ့ထားပြီးသားတနည်းအတိတ်တန်တရားကနေပါလာတဲ့ကိလေသာအဲ့ဒီလိုအပြင်းဆုံးသောနော်ကျင့်စဉ်နဲ့မှ၆ကတ်သောအောင်ကျင့်မှထွက်သွားမယ်လက်ရှိဘဝမှာဝင်လာမဲ့ကိလေသာ အသက်တွေကိုကြတော့မျက်စိတွေပိတ်ထားနားတွေပိတ်ထားနှာခေါင်းတွေပိတ်ထားအဲ့ဒီနည်းနဲ့ तू က ဖြတ်လေးဖြတ်ဖြတ်တာပေါ့ဗျလက်ရှိဘဝကိလေသာအသက်မဝင်အောင်ဒီနည်းနဲ့ကျင့်တာအဲ့ဒီလိုတွေမြတ်စွာဘုရားဘာပိတ်တယ်လဲအပ္ပန္နကအာနာပါနတောင်ပိတ်ကျင့်တာတခါတည်းခေါင်းတွေကိုတခါတည်းထိုးပြီးတော့တခါတည်းအကုန်လုံးကျိုးနဲ့တရေကျိုးကြီးနဲ့ပတ်ပြီးတော့ခြေထားတဲ့လောက်ကိုတင်းကျပ်ပြီးတော့ပောက်ကွဲတဲ့လောက်မလောင်ခံစားရတယ်မြတ်စွာဘုရားဒါတော့6နှစ်လုံးလုံးပြင်းပြင်းထန်ထန်ကျင့်တဲ့အခါကျတော့မြတ်စွာဘုရားခါတော့နာတယ်ဆိုတာအဲ့ဒီ6နှစ်ဒုက္ခရာစရိယကျင့်လို့နာတာခင်ဗျားတို့ရုပ်တို့တွေခံရတာဒုက္ခ ဝိပင်လည်းပါတာပေါ့လေနော်အဲ့လိုဖြစ်တာဒါပေမဲ့အဲ့ဒီချိန်ကမှနော်ကိုဘင်းနာဝေယဝဆက်လုတ်တဲ့ပင်းစားဝကင်ကားကိုငါတော့ဖြစ်ကနိပြီမင်းတို့အားမလျှော့ကြနဲ့ငါလည်းအထုံမကွာမင်းတို့လည်းလုတ်ကွာလို့ဘုရားအရေးအောင်လက်တောင်ပြောရလားမပြောဘူးထုတ်ကုန်မပြောဘူးငါဘုရားဖြစ်ကနိပြီလို့ပြောကုန်မပြောဘူးဆိုတော့ဘုရားဖြစ်ပြီဆိုတဲ့အချိန်ဟာအဲ့ဒီတော့ငါပြောမယ်ဆိုရင်ပြောရင်ပြောရင်မယုံနိုင်ဘူးလားဆိုတော့ယုံနေတာပေါ့ဒီနေ့ခေတ်လှုပ်စားရင်မလေးလှုပ်စားလို့ကောင်းတဲ့အကွက်တကြီးပဲ ဘုရားဘာမှပြောဘူးဒါတော့အဲ့ဒီနောက်ဆုံးကျတော့ဒီအကျင့်ကြီးကမှားတယ်ဆိုပြီးတော့အဲ့ဒီအတ္တကိလေသာအကျင့်ကြီးစွန့်ပြီးတော့မှမေဇိမပฏิပဒါစားတော့ပြီးစွန့်ခံစားပြီးကျင့်တဲ့ခါကျတော့ဟာဂေါရမအကျင့်ကထွက်သွားပြီဗရဏဝိပန်တော့ပေါ့နော်ကမ္မထအထုတ်ခြင်းတူတော့အကျင့်ကထွက်ပြီဆိုပြီးတော့ဘယ်စားကွေငါကစိတ်ညစ်ပြီးမှဗာရဏတိထွက်သွားကြတာမဟုတ်လားထွက်သွားတာဗာရဏတိဘက်ကိုထွက်သွားကြတာစိတ်ညစ်ပြီးတော့ဒါတော့မြင့်မြတ်တဲ့အကျင့်ကို အခုနသူတို့လိုသူတို့ထင်ထားတဲ့အတ္တကိလမထာနည်းနဲ့ကျင့်မှရောက်မယ်လို့ထင်ထားတာတမညုဏဉာဏ်ဆိုတဲ့စုကြီးကိုဒါပေမဲ့မြတ်စွာဘုရားကတကယ်ကျင့်တဲ့အခါမှာလောကမှာကျင့်စဉ်နဲ့စာအုပ်ထဲမှာပဲရှိတယ်အဲ့ဒီနေရာရောက်ဘသူမှမကျင့်နိုင်မသူမှမကျင့်နိုင်တဲ့အပ္ပနာကဆိုတဲ့နေရာကိုရောက်အောင်ကျင့်စဉ်အဆုံးကျင့်တော်လဲဘုရားမဖြစ်ဘူးဆိုတာသိလို့ပယ်လိုက်တာအမှန်ကဒါကိုလည်းပဲတနည်းအားဖြင့်အဲ့ဒီမင်းတို့ပြောနေတဲ့အထင်ကြီးနေတဲ့အတ္တကိလမတာအကျင့်ကြီးကမှားတယ်လို့ဘုရားက ပြောလိုက်တာတနည်းတွယ်ဝဲသောနည်းအပြင်ဒါကြီးညာတာခေါ်တယ်တကယ်လို့ဒီနေရာမှာမှန်းနေဆိုရင်ဘသူဘာဖြစ်သွားမှာလဲဘုရားဖြစ်မှာပေါ့မဖြစ်တာထောက်တော့ကျင့်စဉ်မှားတယ်ကျင့်စဉ်မှားတယ်ဒါကြောင့်ဝါယာမအားထုတ်တယ်အားထုတ်တယ်ဆိုပေမဲ့လည်းမှားတဲ့ဝါယာမအားထုတ်မှုမျိုးကိုတမ္မာဝါယာမခေါ်ပါမလားမခေါ်ဘူးဒါကြောင့်မှန်ပြီစီမှန်မှတမ္မာဝါယာမဖြစ်မှာ နော်မှန်ကန်ပြီဆိုတဲ့အခါကျတော့ခုနပြောပြီးတမာဝါယမနဲ့အားထုတ်လိုက်တာတညာအားထုတ်ရတယ်ဘုရားဖြစ်တယ်အဲ့ဒီတုန်းကလောကအထင်ကြီးပါတယ်ဆိုတော့အတ္တကလိမထာအကျဉ်းကြီးနဲ့ကျင့်နေတာကိုပိဇာဝိကေ၅ဦးတွေကိုအားလေးပါရှိပါစေတော့မင်းတို့လည်းမလျှော့ကြနဲ့ငါလည်းကျင့်မယ်ကွာငါလည်းဘုရားဖြစ်ခံနေပြီလို့တောင်းမပြောခဲ့ဘူးအခုမှဘုရားဖြစ်တယ်လို့ပြောတာအခုမှပြောတာစောစောတုန်းကပိဇာဝိကေ၅ကိုယုံရလားလို့မယုံဘူး နော်ငါငကိုတော့ငါပြောခဲ့ဘူးသလားဒီစကားမျိုးငါမင်းတို့ကိုအဲ့ဒီအခုနဒုက္ခရစရိယဒီလောက်မင်းတို့အထင်ကြီးတဲ့အကျင့်ကိုကျင့်တော့ငါမင်းတို့အရေးတန်လေးတောင်ပြောခဲ့ဘူးသလားဆိုတော့မပြောခဲ့ဘူးပါဘူးအဲ့ဒီခေတ်တုန်းကလူတယောက်ရဲ့ဂုဏ်သက်ခါကမုသာဝါဒနဲ့သတ်မှတ်ထားတာဘာနဲ့သတ်မှတ်လဲမုသာဝါဒလေနော်ဒီမှာလည်းပဲဒီတိုင်းပဲလူတယောက်ကိုအလုံးယုံကြည်မရှိဆိုတာမုသာဝါဒမဟုတ်လားအဲ့ဒီမုသာဝါဒလူတယောက်ရဲ့ standard ပဲဒီလူကသက်ခါရှိတဲ့ဂုဏ်ရှိတဲ့မြင့်မြတ်တဲ့အကျင့်ကိုကျင့်တယ်ဆိုရင်မုသာဝါဒပြောကုန်မပြောဘူးလောက်ကုန်မလောက်ဘူး အဆွဆွခံရပြီပြောပြောပြီးအဆွဆွခံရပြီဆိုရင် तू လှုပ်တယ်ပြောတယ်ဆိုရင်သူ့ရဲ့တက်ကမရှိတော့ဘူး तू အကျင့်နဲ့အပြောနဲ့မညီဘူးလို့ဆိုလိုတယ်အဲ့တော့မြတ်စွာဘုရားကအဲ့ဒီတလုံးနဲ့ကန်ပြီးတော့မှပြောလိုက်တဲ့အခါမှာသူ့ဘာသာ तू သူ့ရဲ့ငါဟာမှန်သောစကားကိုသာလျှင်ပြောပြီးမှန်တဲ့တန်းလှုပ်တယ်ဆိုတာကို तू သူ့ဘာသာ तू သူ့ဘက်ကဘယ်သူမှ advocate လုပ်မှလို့မရှိဘူးရှင်းနေလည်းမရှိဘူးတက်တယ်လည်းမရှိဘူးဒါပေမဲ့သူ့ဘာသာ तू तू လှုပ်တာမှန်တယ်ဆိုတာကိုအဲ့ဒီ तू ဘယ်တော့မှမပြောတယ်မုဒ္ဒဝါဒနဲ့တက်တယ်ထူလိုက်တော့ကျန်တာတွေအကုန်လုံးငြိမ်သွားတယ်အဲ့မှာလက်ခံတာ ဆိုတော့မြတ်စွာဘုရားဖះဖြစ်ပြီဆိုတဲ့အကြောင်းအခုထည့်ကြီးညာပြီတတ္တလောကတစ်ခုလုံးကြီးညာပါတယ်ကြီးညာတဲ့ခါကျတော့ခုနကပြောပြီးအဲ့ဒီအဲ့ဒီဉာဏ်ဒီအရတ္တမဉာဏ်အဲ့ဒီဉာဏ်ကိုပဲအကုန်လုံးသိလို့ရှိသမျှရှိသမျှသိစရာတွေကိုအကုန်လုံးသိတဲ့အတွက်ကြောင့်တမ္မာတမ္ဗုဒ္ဓအဲ့ဒါကိုပဲတပ်ပိညုတဉာဏ်လို့လည်းခေါ်ပါတယ်ဒါသဗလဉာဏ်ဘုရားမှာရှိသမျှဉာဏ်တွေကအဲ့ဒါတွေကြီးပဲအကုန်လုံးစုဝင်သွားတယ်နော် ဒါကြောင့်ဒီနေရာမှာမြတ်စွာဘုရားကအခုပြောခဲ့တဲ့အချင်းရာအလွာအပြန်၃ပါးအချင်းရာ၁၂ပါးနဲ့သစ္စာ၄ပါးကိုအပြန်ပြန်လန်လန်သေးသေးချာချာသိပြီးကကြမှာဘာလို့ကျင်ညာတယ်လဲဘုရားဖြစ်ပြီလို့ကျင်ညာတာเนาะဒါကြောင့်စောစောတုန်းကဒီဘုရားဖြစ်မယ်လို့ဗုဒ္ဓကောလာဟလနဲ့နှစ်ပေါင်းတစ်ထောင်လောက်ကနေကြိုးပြီးတော့မှရှေးတုန်းကတခါတည်းခက်ပေါ်ဘုရားပေါ်တော်မူဘုရားခေါ်တယ် နော်ခက်ကအဲ့ဒါတွေအထင်ကြီးတဲ့ခါကျတော့တော်ရသွားကျင့်10နဲ့15နှစ်ကျင့်ဘုရားဖြစ်ပြီဆိုတော့အဲ့ဒီမှာဂိုင်းကြီးတွေထောင်းတာအိန္ဒိယမိတ်ဆွေမတိုင်းမှာအဲ့ဒီလိုမျိုးဘုရားတွေဟာအဲ့ဒီကြမှာအကုန်လုံးသူကဘာခေါ်မလဲအတုရိမန်ပေါ်သွားတယ်နော်အတုရိမန်ပေါ်တယ်အဲ့တော့အတုရိမန်ဘလို့လို့ပေါ်တယ်လဲဆိုလို့ရှိရင်ကျွန်တော်နောက်နာကြမှာလာပါလိမ့်မယ်နော်ဒီဘုရားစစ်စေမင်းမြန်းကနေကိုသူတို့ရဲ့ဘုရားဆိုတဲ့ကြွညာခြင်းနဲ့ လူပညာရှိတွေနတ်ပညာရှိတွေကလာပြီးတော့တကယ်အလေးနဲ့ကျင့်ထားတဲ့ပုံကိုယ်ပညာတတ်ပုံကိုယ်တွေနဲ့တွေ့တဲ့အခါမှာသူတို့ရဲ့အဖြေတွေကမပေးနိုင်ဘူးမဖြေနိုင်ဘူးဟိုလွှဲချဒီလွှဲချဟိုပြောဒီပြောမေးတာတခြားဖြေတာတခြားအဲ့လိုလုပ်တဲ့အခါအဲ့ဒီမှာတလွဲတောက်တဲ့တွေဖြစ်ကုန်တာမြတ်စွာဘုရားကတော့အဲ့ဒီလူတွေနဲ့တွေပြမာတွေတခါအကုန်လုံးနေကြားတာမှရဲရဲဝံ့ဝံ့ကျင်ညာပြစ်လိုက်တဲ့ခါကျတော့အဲ့ဒီပညာတတ်ပါတယ်ဘုံမထားဘူးဆိုတဲ့ပုံကိုယ်တွေကဘယ်သူမှကိုဘုရားတရားကိုမှားတယ်လို့လာလည်းမကန့်ကွက်တော့ဘူး သူတို့မသိတာတွေမေ့လဲလဲအကုန်လုံးသိပြီးသားဖြစ်နေတယ်ဘုရားအစစ်မှန်သူ့ရဲ့လုပ်ရည်ကနေတည်တည်ပြတာဒါကြောင့်ဒီအရတမညာကိုတမ္မာတန်ဘောဓိလို့ခေါ်တယ်အဲ့ဒီညာမှာရှင်းသားလေးမှာအနုတ္တရံတဲ့ဗမာလိုကပါတယ်လေအေးအဲ့ဒါလေးတော့မှတ်ထားပါဦးဇင်းတို့ဘုရားကုံတော်ကိုးပါးထဲမှာတတ္ထာအနုတ္တရောမပါဘူးလားပါတယ်အဲ့အနုတ္တရံအတုမရှိပြောတာနော် uncomparable သူ့မှာ သူနဲ့တူเสียနှိုင်းရှင်เสียမရှိဘူးအဲ့တော့နှိုင်းရှင်เสียမရှိဘူးပေါ့ဗျာ no no true ပေါ့သူကတခုတည်းပဲရှိတယ်အဲ့ဒီအနုတ္တရံဆိုတာဘာကိုပြောချင်တာလဲဆိုတော့အတိတ်ပဲရှိတယ်ဦးဇင်းတို့ကဇာလေးဒီတိုင်းလေးဖတ်သွားတဲ့ခါကျတော့ဇာလေးတိုင်းပဲမှတ်တော့အတိတ်ပဲနောက်ွယ်မှာဘာရှိတယ်လဲဆိုတာမသိရင်စားရဘောရှုရှုကြီးနော်နောက်ဆုံးတော့ဓမ္မစစ်ကြာကိုရွတ်ရင်အဲ့ဒီအနှစ်ကလေးတွေခေါင်းနဲ့မြင်အောင်အတိတ်ပဲလေးတွေမြင်အောင်ရွတ်ရင်ပိုကောင်းမယ်နော် အနုတ္တရံလို့ပြောတာကယန္တာယန္တာယန္တာတစ်ပါးဟာတာမန်ပုဂ္ဂိုလ်တစ်ပါးတယောက်ပေါ့ဗျာယန္တာဖြစ်ပြီဆိုလဲဒီအရတ္တမဉာဏ်ပဲမဟုတ်လားအရတ္တမဉာဏ်ပဲအခုဖျားဖြစ်တာလဲဘာဉာဏ်လဲအဲ့ဒီနှစ်ဉာဏ်မတူဘူးပြောတာမတူဘူးမြတ်စွာဘုရားရဲ့အရတ္တမဉာဏ်ကတော့ရှိသမျှဂုံအင်္ကာသိစရာပညာရယ်ဆိုတော့လောကမှာသိစရာပညာမျိုးစုံအကုန်စုဝိုင်းပြီးတော့မှစုပြုံပြီးသွန်လောင်းထက်ထားတဲ့ ညံတော်မျိုးဖြစ်တဲ့အတွက်ဘယ်ညံကလေးဘယ်အပိုင်းအစမှကြံပြီးတော့မနေခဲ့ဘူးဒါကြောင့်မလို့အားလုံးကိုသိလို့တပ်ပင်ညွတ်ညံလို့ခေါ်တာတပ်ပင်ညွတ်ညံလို့ခေါ်တာဒါတချို့ကပြောသေးတယ်ဟင်းဂေါရမကတပ်ပင်ညွတ်ညံအလုံးစုံသိတယ်ဆိုပေမဲ့ခက်အကြောင်းတွေသိမှာမဟုတ်ပါဘူးသူကတချို့ကလည်းဒီလိုပြောတာရှိသေးတယ်ကြားဘူးတယ်နော်အဲ့တော့မြတ်စွာဘုရားရဲ့အကြောင်းတွေကိုပိဋကတ်တွေထဲမှာပြောထားတာမှာဒီညံတော်၁၀ပါးတွေကိုဖွင့်ဆိုတဲ့နေရာတွေမှာနော် သေးသေးချာချာဖတ်ကြည့်ကြလစ်လာကြည့်ကြအခုတော့အချိန်များလို့မပြောတော့ဘူးနော်ဘာရှိတယ်လဲဆိုရင်တချို့ကထင်တာဒီနေ့ကသိပ္ပံဆရာတွေပေါ်ထုတ်တဲ့ဟာတွေကိုမြတ်စွာဘုရားမသိဘူးလို့ပြောချင်တာမသိဘူးလို့ပြောချင်တာဒါတော့ဘုရားကသိပ္ပံဆရာတွေပေါ်ထုတ်တာကိုပေါ်ထုတ်ပြဖို့ဘုရားအဖြစ်ကျင့်ခဲ့ဒါလားတတ္တဝါတွေကယ်ခြင်းလို့သစ္စာလေးပါးဟောခြင်းလို့ကျင့်ခဲ့တာလားတတ္တဝါသစ္စာလေးပါးဟောခြင်းလို့သစ္စာတတ္တဝါတွေကယ်တင်ခြင်းလို့ ဒီဒုက္ခတန်တရားကဲတည်ခြင်းလို့ကျင့်ခဲ့တာနော်ဗုဒ္ဓဘောဓိယငါသစ္စာလေးပါးသိသလိုတတ္တဝါတွေလည်းသိစေရမယ်မုတ်တော်မောစီယံတတ္တဝါတွေတန်တရားကလွတ်သလိုငါလွတ်သလိုတတ္တဝါတွေလည်းလွတ်စေရမယ်တိန်တော်တာရံတတ္တဝါတွေဒီဘက်ကန်းကနေအဲငါကဒီဘက်ကန်းကနေဟိုဘက်ကိုကုသလိုပေါ့နိဗ္ဗာန်ကန်းကိုကုသလိုတတ္တဝါတွေလည်းဒီတန်တရားကကဒီဘက်တစ်ချမ်းကနေဟိုဘက်နိဗ္ဗာန်တည်းဟူသောကန်းတစ်ဘက်ကိုကုမြောက်စေရမယ်ဆိုတဲ့ရည်ရွယ်ချက်ကြီး၃မျိုးနဲ့ပါရမီဖြည့်လာတာ ဆိုတော့အဲ့ဒါတော့မြတ်စွာဘုရားသစ္စာလေးပါးဟောပြီးတော့ဒါလောက်တာသူသစ္စာလေးပါးတာသိတာပါတဲ့လောကရပညာမသိပါဘူးလို့သူတို့ကပြောချင်တာမြတ်စွာဘုရားရဲ့ဉာဏ်တော်ထဲမှာခုနအနုတ္တရံတုမရှိဆိုတာနဲ့ပတ်သက်ပြီးဆက်ပြောရရင်အိန္ဒိရိယပရောပရိယတဉာဏ်ဆိုတာရှိတယ်ယန္တာတွေမှာအဲ့ဒီဉာဏ်မပါဘူးယန္တာတွေကသစ္စာလေးပါးကိုဟောနိုင်တယ်ဒါပေမဲ့ဟောမဲ့နာယူမဲ့ listener ရဲ့အတွင်းထဲမှာသူ့ရဲ့အနုအယက်မသိဘူးအလွယ်ဆုံးပြောရရင်ရှင်သာရိပုတ္တရာကမ္မထမ်းပေးတာမှားတာကိုပဲကြည့်လိုက် ဒါလူတိုင်းသိပြီးသားဝတ္ထုရွှေပရင်တဲ့သားကိုနော်အတုပကမ္မထရှုခိုင်းနေတာတကယ်လို့ဒါရှင်သာရိပုတ္တရာကဒီလောက်ညံတော့ဘုရိပညာမဟာပညာဆိုပြီးတော့စာပေမှာပြောထားတာရှိတယ်မြေကြီးအတုလားကဲ့သို့အမတန်ကြီးမားတဲ့ဉာဏ်ပညာပိုင်တော်မူတဲ့ရှိတော်မူတဲ့ဟိုရန်တာရှင်မြတ်ကြီးလို့ပြောတာမဟာပညာကြီးမားတဲ့ဇဝနာပညာထင့်မြတ်တဲ့တက်ခပညာဇဝနာပညာလေမြန်တဲ့တက်ခပညာထင့်မြတ်တဲ့ဟာသပညာဟာသလွယ်ပညာတွေရှိသူပညာတွေနဲ့သူ့ကို တခါချီးမွမ်းထားတဲ့ရှင်သာရိပုတ္တရာချီးမွမ်းကမှညံတော်ပေါက်မြောက်များစွာပါတယ်ဒါပေမဲ့အိန္ဒိရိယပရောပရိယတညံဆိုတော့ဘုရားပဲရတာဆိုတော့ရှင်သာရိပုတ္တရာရဲ့အရတ္တမေညံမှာအခုနကအိန္ဒိရိယပရောပရိယတလို့ခေါ်တယ်သူတို့ဘာတွေရဲ့အတွင်းအစ္ဆာတရားအနုယင်ကိုသိတဲ့ညံပါရဲ့လားမပါတဲ့အတွက်လွဲချော်ပြီဒါကိုပြောတာဒါကြောင့်မပါတာဟာ ဘုရားရဲ့မြတ်စွာဘုရားရဲ့အရတ္တမဉာဏ်နဲ့ရှင်သာရိပုတ္တရာတို့လိုတပည့်ကြီးတွေရဲ့ဉာဏ်အရတ္တမဉာဏ်နှစ်ခုမတူတော့ဘူးဆိုတာကိုပြောချင်လို့အနုတ္တရဒါကိုဖော်ထုတ်တာဒါတော့ကြံတဲ့ရန်တာအရှင်မြတ်တွေပိစကဗုဒ္ဓဆလို့ပြောကြဆိုပိစကဗုဒ္ဓစပြီးတော့မှပိစကဗုဒ္ဓမှာရှိတဲ့ဉာဏ်ကဆလို့အောက်ကိုဟာမြတ်စွာဘုရားမှာရတဲ့အရတ္တမဉာဏ်နဲ့နာမည်ချင်းတူတော်လဲဉာဏ်ရဲ့စွမ်းအပါရမီစွမ်းအတူရဲ့လားမတူဘူးအဲ့ဒါလို့မတူတာကို ပါဠိလိုက အဲအဲ့ဒါမှတ်ထားပါဦးဇင်းတို့သင်္นานသားအဲ့ဒါလေးမှတ်ထားလိုက်အဲ့ဒါလိုလေးမှတ်လိုက်ရင်အနုတ္တရတိတ်အထိတ်ပဲရှိသွားတယ်ဒါမှဖះကိုချီးကျူးရတာ ကြီးညိုရတာပိုလင်းနေတာနော်ပိုးပြီးတော့လင်းနေသွားတယ်ကဲကောင်းပြီဒါကအိန္ဒိယပရောပရိယတာညံရဲ့မြတ်စွာဘုရားဒေသနာညံမှာအဲ့ဒါကိုပြောတာဒါတော့တပ်ပိကျနာညံမှာအစွမ်း၃မျိုးရှိတယ်တရားအလုံးကိုသိတာက အစွမ်းတစ်ပါးနော်နာယူမဲ့ listener ရဲ့အတွင်းထဲကအိန္ဒြေအနုအယင့် ဗာရမီအနုရင်ကိုသိတာကအစွမ်းတပါဘယ်လိုဟောမလဲဆိုတော့နိဗျူဟာကိုသိတာကအစွမ်းတပါတပည့်ကျွတ်ညံမှာအစွမ်းဘယ်နှပါရှိလဲ၃ပါရှိတယ်ဒါလေးမှတ်ထားသူ့ရဲ့ဒီအင်္ဂါ၃ချက်နဲ့ညီတဲ့ညံကိုတပည့်ကျွတ်လို့ခေါ်တယ်တရားအလုံးကိုသိတယ်ဘယ်လိုဟောမလဲဆိုတော့နိဗျူဟာကိုလည်းသိတယ်ပြီးတော့နာယူမဲ့ပုဂ္ဂိုလ်ရဲ့အနုအယင်ကိုလည်းသိတယ်အဲ့ဒီ၃ချက်နဲ့သိတာကိုဘာလို့ခေါ်တပ္ပိညုတညံအဲ့ဒါဘုရားရဲ့အရတ္တမညံပဲအဲ့ဒီနည်းနဲ့ တိလို့မြတ်စွာဘုရားကတိတိကျကျနော်ဟာသူကတတ်တာဘက်ကအာနေရင်တတ်တာတရားတက်လာအောင်ပညာဘက်ကအာနေရင်ပညာတရားတွေတက်လာအောင်ဒီလိုချင်းချင်းပြီးတော့ဟောဘက်ဒီဘက်သူကအဲ့လိုချင်းခွင်ရှာညှိပြီးတော့ဟောလာတာအဲ့ဒါကြောင့်လည်းမြတ်စွာဘုရားဘယ်ချိန်မှာဟောလိုက်ရင်တော့ဒက်ကနေတိလောက်ပြီးဆိုတာကျမအတိအကျနော် point လေးတစ်ခုကိုရောက်တဲ့အခါမှာတကယ်ကိုအသေးဆုံးသော point လေးကိုထောက်တယ်လို့မျိုးထောက်ပြီးတော့မြတ်စွာဘုရားအဲ့လိုကွတ်တိဟောသွားတာအဘိုးလိုမရှိအဲ့ဒါဟာတပ္ပယဉာဏ်ရဲ့အစွမ်းပဲအဲ့ဒါဟာအရတ္တမဉာဏ်ရဲ့အစွမ်းပဲ အဲ့ဒါဟာအိန္ဒိရိယပရောပရိယတဉာဏ်ရဲ့အစွမ်းပဲနောက်လောကရအကြောင်းပြောကြစို့မြတ်စွာဘုရားဉာဏ်တော်တွေထဲမှာဘာပါတယ်လဲဆိုလို့ချင်းအနေကဓာတုနာနာဓာတုလောကဉာဏ်ဆိုတာပါတယ်မှတ်ထားနော်အနေကဓာတုနာနာဓာတုလောကဉာဏ်အဲ့ဒီဉာဏ်ကိုပြောမယ်အဲ့ဒါဦးဇင်းတို့သင်္นานသားများဘုသူရရအောင်လို့ပြောတာလောကရဆရာတွေကသင်နဲ့သိနေတဲ့ ဓာတုဗေဒပြောတာဓာတ်ခွဲတာကိုပြောတာအ ਨੇ ကဓာတုနာနာဓာတုအ ਨੇ ကဓာတုဆိုတာဓာတ်ပေါင်းမြောက်များစွာနာနာဓာတုဓာတ်အမျိုးမျိုးဒီနေ့ခေတ်မှာဦးဇင်းတို့ဘာခေါ်လဲဓာတ်တွေကုတ်တွေဘယ်နှခုလောက်ရှိလဲခွဲတာတရဟမ်ဘလောက်104 104 104မြတ်စွာဘုရားရည်တောင်ရည်သေးတယ်မင်းတို့ကအခုလောက်ရှားမှဒီဟောမှာဒါ physics တို့ chemistry တို့မှာမင်းတို့ အဲတရားလေးပဲရှိသေးတယ်ဟာလားသူတို့ဒါပဲအကုန်ပြီဒါတင်နောက်ထပ်သိများများတိုးနိုင်မှာမဟုတ်ဘူးနောက်ထပ်ဟို research လုပ်ရင်လည်းသိများများတိုးမှာသူတို့ကုတ်ကကုန်နေပြီခုကဒါပဲပြန်ပြီးတော့ကုတ်တွေပေါ်တာလေမြတ်စွာဘုရားအကုန်သိတယ်ဒီဓာတ်တွေကိုအနေကဓာတုနာနာဓာတုညာနဲ့ဟောဒီတက်ပင်ဘာကြောင့်အခောက်ထူတယ်လဲဟောဒီတက်ပင်ဘာကြောင့်အရွက်ထူတယ်လဲဘာကြောင့်စိမ့်တယ်လဲဘာကြောင့်တိုးတယ်လဲဘာကြောင့်ဝါတယ်လဲဘာကြောင့်အတိရချင်းရတယ်လဲပူရတယ်လဲရှေးရတယ်လဲတိုးရတယ်လဲအကုန်သိအဲ့ဒီအခုဘာနဲ့သိလဲ အနေကဓာတုနာနာဓာတုလောကဉာဏ်နဲ့သိတယ်လို့မှတ်ထားဒီကြောက်ခဲထဲမှာဒီဓာတ်ဒီဒီကြေးဓာတ်ဒီတန်ဓာတ်ဒီ orient ဓာတ်တွေဘာကြောင့်ပါတယ်လဲဘာကြောင့်ဘလို့ဖွဲ့စည်းတယ်လဲအကုန်သိတယ်နော်လောကကြီးဘလို့ဖွဲ့စည်းတယ်လဲအကုန်သိတယ်လောကအစတေဇောကနော်ကဘာအစတေဇောကတတ္တဝအစမောဟကဆိုတာတွေကြားဘူးလားကြားဘူးလဲဆိုမလားဟုတ်လားဒီကဘာကြီးဘလို့လို့ဖွဲ့စည်းတယ်လဲဘလို့လို့ပြက်တယ်လဲဘလို့လို့ပြန်ပြီးတော့ reform reform ပြန်လုပ်တယ်လေအကုန်သိတယ်မသိဘူးမထင်နဲ့ဒါပေမဲ့အဲ့ဒါတွေကိုဟိုလူပြောဒီလူပြောဆိုရင်သူ့ရဲ့ရည်ရွယ်မူရင်းရည်ရွယ်ချက် main target main သူ့ရဲ့အိမ်ကဘာလဲဆိုရင်တတ္တဝါတွေအကျွတ်တရားရရေးဟိုဟာတွေကိုဓာတ်တွေကဒါရှိတယ်ဒါတွေလျှောက်ပြောနေမယ်ဆိုရင်ပြီးပါမလားမပြီးတော့ဘူးဘုရားတက်တန်းတူတူနော်လှုပ်ရှားတွေကများများအရေးကြီးတဲ့ဟိုဓာတ်တက်ကြလာမေးနေလို့ရှိရင်တကယ်ကျွတ်တောင်းမဲ့တတ္တဝါတွေဟိုရင်အကျိုးရုပ်ကုန်မှာပေါ့အဲ့ဒါကိုပြောတာ သူတို့ကဒီဖះနဲ့တွေ့ပြီးတွေ့ဖို့အတွက်ပါရမီတွေဖြည့်လာတာဒီဖះကိုတွေ့ဖို့ဆူတောင်းလာတာဒါတော့ကိုကခုနသိရွက်တဲ့တစ်ပင်နဲ့တကားတဲ့ကြောက်ခဲတွေသွားဓာတ်ခွဲပြီးတော့ပြောနေမယ်ဆိုရင်ဟိုဘက်ကပါရမီဖြည့်ခဲ့တဲ့ပုဂ္ဂိုလ်တွေမနဲ့နာဘူးလားအဲ့ဒါကြောင့်မလို့မဟောတာမသိလို့မဟောဘူးညမတင်နဲ့နော်အကုန်သိတယ်ဒါကြောင့်မလို့အဲ့ဒီလိုမျိုးအကုန်သိပေမဲ့တည်တိုင်းလဲ မဟုတ်ဘူးရင်းနေတော့တဲ့မှာအားလုံးသိပြီးသားပဲတစ်ရွက်ကလေးကင်ပြီးတော့ပြောတာနဲ့တစ်ပင်ပေါ်ညှိပြောတဲ့ဟာလေးလက်ကလေးဆုပ်ပြတယ်လေ तू မဟုတ်တဲ့တရားတွေအများကြီးကြံခဲ့တယ် तू သိတာတွေမဟုတ်ကြတာအများကြီးဒါတော့ဒီနေရာမှာလိုအပ်တဲ့တတ္တဝါတွေအတွက်ပါရမီဖြည့်ခဲ့တဲ့အခါမှာသူတို့ရဲ့ဖြည့်ခဲ့တဲ့ပါရမီနည်းနည်းလေးလိုနေသေးရင်ညှိလာအောင်ညီသွားအောင်ပြန်ပြီးတော့ level ညှိပြီးတော့လိုအပ်တာလေးဖြည့်ဖြည့်ဟောပြီးတော့တတ္တဝါတွေချွတ်သွားတာဒါကသူ့ရဲ့ main အလုပ်အဓိကအလုပ်ဒါကိုအပြစ်မခံခြင်းလို့အခုနကဟိုအနေကဓာတုနာနာဓာတုနဲ့တည်တဲ့ တစ်ပင်ကြောင့်တောကြောင့်တောင်ကြောင့်ဟိုအရေးထူတယ်ပါတယ်တူတယ်ရှိတယ်ဝါတယ်ရှင်းတယ်ချိုးတယ်ဆိုတာဒီမဟုတ်ဘူးမြတ်စွာဘုရားဟောနေလို့လည်းပဲအကုန်ဟောတိုင်းမဖြစ်ဘူးနော်မြတ်စွာဘုရားတည်သမျှတွေကိုဒီနေ့ခေတ်မှာဓာတုဗေဒတွေမှာဟာလာဟောယူပဗေဒတွေမှာသူတို့ကကုတ်တင်နေပြောလို့ဒီနေ့ခေတ်ဒါလက်ခံပေမဲ့ဟောတော့ကအဲ့ဒီကုတ်တင်နေပြောခဲ့ရင်လည်းပဲလက်ခံမှာမလားလက်လက်ခံမှာမဟုတ်ပါဘူးလက်မခံတဲ့ဟာကြီးကိုသွားပြရင်ဘုရားပြင်မှားတဲ့ပြင်မှားတဲ့ရတယ်မဖြစ်ပေဘူးလားလို့ နော်အဲ့ဒါဥပမာတစ်ခုပြောပြမယ်ဒါဘုသူတဆက်ဆက်လို့ပြောတာပြီးခြင်းတဲ့အချိန်မှာပြီးပြီစေတယ် message ကြာဟာလားဟုတ်လားဒါစတုံးပြောရတာမြတ်စွာဘုရားလက်ထက်တုန်းကရှင်မောက္ကလနဲ့ရှင်လက္ခဏာရှင်လက္ခဏာရိုးရိုးသူကဂိစကုတ်တော်ကဆင်းလာတာဘုရားဖွင့်သိလိမ့်မယ်ဂိစကုတ်တော်ပတ်ပြီးတော့ဆင်းလာတော့အဲ့ဒီမှာ तू ကအယိုးစုပြိတ်တာတွေတွားတွေ့တာအဲ့ဒီဂိစကုတ်တော်ချင်းရင်မှာ အာအော်လာဟဲလာနဲ့ဒီသူတို့ရဲ့ပြောရမယ်ဆိုလို့ရှိရင်ဟိုအမတန်ကြီးမားတဲ့အစွဲထက်တဲ့စွန်ကြီးတွေသိန်းကြီးတွေကထိုးစိတ်အားတခါတည်းကုတ်ကြဖဲ့ကြအဲ့ဒါတို့ပြေးပြန်နေတာပြန်နေတော့လိုက်ထိုးတာတုတ်တာအမဲတုံးတုတ်တယ်လို့အဲ့ဒါတို့ဟာအော်လိုက်ကြတာတခါတည်းဂဲဘာယူဘာနဲ့ဒါသူတို့မှကဲမဲ့သူရှာနေတာနော်အဲ့ဒါကိုဂိတ်စစ်ကုတ်တောင်ချင်းမှာရှင်မောက်ကလန်ကသွားတွေ့တာတို့တော့ပြုံးတယ်ဒါတော့ပြုံးတယ်ဆိုတာကတော့ သူတို့ခံရတာကိုဟာမင်းတို့တော့ခံလိုက်ပေါ့ကွာမင်းတို့လုတ်ခဲ့တော့ဒီလိုပြုံးတာမျိုးမဟုတ်ဘူးနော်တော်ကြအဓိပ္ပာယ်ဖော်လွဲမှာဆိုလို့ပြုံးတယ်ဆိုတာဥစဉ်တော့သဘောကျလို့ပြောတယ်မဟုတ်ဘူးဩမိမိတို့မှာတော့ဒီလိုဒုက္ခတွေလွတ်ပြီပဲသူတို့မှာတော့ဒုက္ခတန်တရားမလွတ်သေးချဘူးဒါတော့မိမိရဲ့လွတ်ခြင်းကိုအတွက်ဒါမျိုးပြုံးကြတာမိမိတိတဲ့တရားမြင်တာတွေအတွက်ပြုံးတယ်နော်သူများကိုငါမင်းတို့တော့မင်းတို့ကလည်းမင်းတို့ခံလိုက်ပေါ့ကွာဆိုတာမျိုးအနေနဲ့ပြုံးတာမဟုတ်ဘူးဒါတော့ဒီ ရှင်မောက်ကလန်ကိုတော့မြတ်ပြုံးတာကိုနောက်ကရှင်လက္ခဏာသိတော့ဟာရှင်မြတ်ဘာလို့ပြုံးတာလဲဆိုအေးနေပါအောင်ကွာတဲ့ငါဘုရားရှိကြမှာပြောပါမယ်တဲ့ဒီတိုင်းပြောလို့မဖြစ်ဘူးဘာဖြစ်လို့လဲရှင်လက္ခဏာမမြင်ဘူးမမြင်ဘဲနဲ့ဒီဘာမှမရှိတဲ့ဒီ space ကြီးထဲမှာဒါကြီးကြီးပြုံးနေတယ်ဆိုတော့ဒီနေ့ကက်ကဘာမှမရှိတာကိုပြောရင်ဘာလို့ခေါ်မလဲကျုံမပြောခင်ဗျားတို့ပြောတာခင်ဗျားတို့ကတော့မိုက်တယ်လူတွေရှင်မောက်ကလန်ကိုတော့မြတ်ကိုသွား မလုံးပါနဲ့လို့ကြီးအဲ့လိုပြောမှာဗောကြည့်လေဒီနေ့ခင်ပါပဲဒါအဲ့ဒါရှိတယ်အဲ့တော့ဒါတော့တက်သေးဆိုတာကစစ်သေးရှိမှကိုကပြောတာကိုကိုလှုပ်တာကိုပြောလို့ဖြစ်မှာဗောအဲ့ဒါနဲ့ဆုံးခံပြီးတော့မှဒီတောင်ကြီးပတ်ပြီးတော့မှဟိုဘက်ကဝီလဝင်ကျောင်းဘက်ကိုသွားပြီးတော့မှမြတ်စွာဘုရားအဲ့ဒီကျောင်းလျှောက်တာလျှောက်တဲ့ခါကျတော့ဒီသူတို့ဂိတ်စုကုတ် တောင်ကြီးကနေတွေ့ခဲ့တဲ့ ဒီရုပ်စုပြိတ္တာကြီးတွေအကြောင်းကယ်ဘာယူပါနဲ့သူတို့ကခံရတာတွေတွေ့တဲ့အကြောင်းကိုအကုန်လုံးပြောပြတဲ့ခါကျတော့မြတ်စွာဘုရားချီးကျူးတော့အေးတဲ့ငါရဲ့တပည့်တာဝကတွေလည်းပဲဒီလိုဟာတွေကိုမြင်ခဲ့ပြီကိုဆိုပြီးတော့မြင်ကြပြီကိုပေါ့မြင်နိုင်တဲ့စက်ခုရှိနေပြီဆိုပြီးတော့မြတ်စွာဘုရားချီးကျူးတော်မူတယ်အဲ့ဒီမှာငါဘုရားကတော့ဟိုးမာတိကရတရား၃ခုကဆုံလပြီဗုဒ္ဓအဲကဆုံလပြီနေညနော်ည၃ပါးရှိတယ်အလဲညဘာညလဲ အဲဒိဗ္ဗစကုညာအဲမစိုးဘူးပေါ်သေးတယ်အဲ့ဒီဒိဗ္ဗစကုညာနဲ့ရလိုက်တဲ့အချိန်ခါမှာဒီတတ္တလောကကြီးအကုန်မြင်တာဦးဇင်းတခါပြောခဲ့ဘူးတဲ့အနာဂတန်တညာစုတုပပတညာသူ့ရဲ့ပြိယရေတွေလေအဲ့ဒီလိုနာမည်သုံးခုရှိတယ်အနာဂတ်ကိုလည်းလှမ်းမြင်တယ်အတိတ်ကိုလည်းတခါတည်းဘယ်ကလာတယ်ဘယ်မှာနေတယ်ဘယ်ကိုသွားမယ်ဒါတွေလည်းမြင်တယ်ဆိုတော့တတ္တဝါတွေရဲ့ကံသဘောတရားကံကြောင့်ဖြစ်ရတဲ့သူတို့ရဲ့ဘဝတွေခံရတာတွေစမ်းရတာတွေအကုန်မြင်တယ်နော်ဒါတော့အခုနကတတ္တဝါတွေဟာသူကိုယ်တိုင်ကိုလည်းမြင်တယ် အားလုံးတတ္တဝါတွေကိုလည်းမြင်တယ်ဒေဝစကုညာနဲ့မြင်တာအဲ့ဒီဒေဝစကုကိုပဲနော်တတ္တဝါတွေမွေးလိုက်သေးလဲဟိုဖြစ်လိုက်ဒီဖြစ်လိုက်ဖြစ်လို့စုတုပပတ္တညာလည်းခေါ်တယ်အနာကဘာဖြစ်မလဲသိလို့အနာဂတတညာလည်းခေါ်တယ်ဒါဦးဇင်းတို့ပြောခဲ့ပြီးပြီးပြန်နှွေးပေးတာအဲ့ဒီညာနဲ့ငါတွေ့ခဲ့တယ်ဒါမှငါမြင်တိုင်းလည်းပြောလို့မဖြစ်ဘူးငါမြင်တာတွေပြောခဲ့ရင်အခုနပြောသလိုငါလည်းအဲ့ဒီစင်းတဲ့ကိုထဲ့မှာဟောမှာ daily city တဲ့တင်နာတော့အခုထဲ့ဟုတ်လားအဲ့ဒီတော့ အဲ့တော့ငါလည်းပဲမြင်တော့မြင်တယ်တဲ့ငါမြင်ခဲ့တယ်ပေါ့လေဒါပေမဲ့ငါပြောလို့မဖြစ်ဘူးတဲ့ငါပြောရင်ငါအပေါ်မှာပြင်းမာကုန်မယ်ငါအပေါ်မှာပြင်းမာကုန်အဲ့ဒီသူတို့ပြင်းမာတာကသူတို့အတွက်အဲ့ဒါသူတို့ကိုယ်ကိုသူတို့ဖြစ်စည်းတယ်လို့ဖြစ်သွားမယ်မမှန်ပြီးအဘာစက်ကတိငါ့ကိုလည်းဆွဆွကြလိမ့်မယ်သူတို့ကိုယ်သူတို့လက်ခဏတိဆိုတာဒူးဖြိုလိမ့်မယ်ဆိုတော့သူတို့ရဲ့ကျင့်စဉ်တွေဟိုသူတို့ရဲ့အနာဂတ်တွေမှာသူတို့မှာနစ်နာစရာတွေရှိတဲ့အတွက်ဒါကြောင့်မိမိတို့တိတဲ့နေရာမှာသူတို့ဘာတွေအတွက်အကျိုးရုပ်စင်မဲ့ဆိုရင်ဒီတိုင်းလည်း မပြောဘူးဒါကိုယ့်အတွက်သင်ခန်းစာယူစရာဦးဇင်းတို့ဒီတိုင်းလဲကောင်းတဲ့အကျိုးမဖြစ်ရင်မပြောပါနဲ့မှန်တိုင်းလဲမှန်တိုင်းလဲပဲနေရာမဟုတ်ရင်မပြောရဘူးเนาะအဲ့ဒါဒါဒါတစ်တစ်ကြီးမှန်တိုင်းတာပြောမယ်ဆိုဖះအခုပြောပါတော့လားလို့ဖះပြောရလားမပြောဘူးသူနဲ့ပုံစံတူရှင်မောက်ကလန်ရဲ့အခုနကဂိစကုတ်တောင်ကြီးကဆင်းလာတဲ့အယုစုကြီးကိုမြင်းတဲ့စတိုဒီနဲ့တွေ့ကြကြမှာဩငါမှတက်တယ်တော့ရှိပြီဆိုပြီးမှငါလည်းပဲအဲ့ဒီ မဟာတက္ကရတရားသုံးခုကိုဆုံလာပြီးနေဘောဓိပေအောင်မှာတော့ကဒေဝစိကုညာရာတော့ငါအကုန်တွေ့တယ်တဲ့ရှင်မောက်ကလာရှင်မောက်ကလာညူပြောဒါပေမဲ့ငါမပြောခဲ့ဘူးအခုတော့မင်းလည်းတွေ့ပြီဆိုတော့ငါလည်းပြောလို့ရတာပေါ့တဲ့ခိုင်ပြောလို့ရပြီတစ်သေးကရှင်မောက်ကလာရှိပြီရှင်မောက်ကလာကမြတ်စွာဘုရားကိုတိုင်တဲတယ်မြတ်စွာဘုရားပြောရင်လည်းသူယုံတဲ့ကမြတ်စွာဘုရားလည်းသူသိသမျှတွေကိုရှင်မောက်ကလာရဲ့အမြင်နဲ့ညှိပြီးတော့ပြောလိုက်တယ်အဲ့ဒါမျိုးအဲ့ဒါမျိုးဒါကြောင့်မလို့ တပင်ညုတတပင်ညုတအလုံးစုံသိတယ်ဆိုပေမဲ့ဒီတိုင်းအခုနကပြောလို့လောကဓာတ်အကြောင်းတွေပြောရင်ကောဖျားပွင့်တဲ့အချိန်ကနေပေါင်း2500ကျော်3000ဘာနီးကနေပြောတဲ့ဟာကိုဒီနေ့ခက်အဲ့ဒီခက်ကလူလက်ခံမှာမလားလက်မခံရင်ဖျားကိုဆွဆွဲမယ်ဆွဆွဲရင်အဲ့ဒီပုံကိုအကုသို့ဖြစ်အောင်မယ်ဒါတွေလို့ဖျားရှောင်တာနော်ဒါတော့ဒီနေ့ခက်မှာသိပ္ပံဆရာတွေဖော်ထုတ်လို့ရတယ်တရား၄ခုလောက်တော့ဒီကုတ်တွေကိုဟာလာမြတ်စွာဘုရားပဲဒါတွေမကဟိုဖော်ထုတ်နေတဲ့ဥစ္စာပဲနော် ဒီနိခေဆိုလို့ရှင်ပါလဲအက်တမ်လားအက်တမ်နည်းနည်းသေးတာလောက်တော့သူတို့ခွဲလို့ရမယ်မြတ်စွာဘုရားဓာတ်တက်မကမြင်လို့မရတဲ့ဒီအယောင်တွေထဲမှာရှိနေတဲ့ရုပ်မုံရုံမဓာတ်တွေကိုတော့မအဝိနိဘောဂရရှိခုအနေနဲ့ခွဲထားတာပဲဓာတ်အစုကြီးတွေမှာတကယ်အခြေခံဓာတ်ကြီးတွေကိုခွဲထားတာပဲအကုန်ပါပြီးပြီပဲเนาะဒါတွေပြောမှဆိုရင်ဒါမှမလို့104လောက်မြတ်စွာဘုရားရှိတော်မူသေးတဲ့ဓာတ်တွေအများကြီးပဲเนาะကြံကန်တွေမှာလိုက်ကြည့်ရင်ကိုင်းတာတော့ကောင်းပြီเนาะတပ္ပိညဉ္ဉဉ္အကြောင်းရှာရှင်ဒီတညလည်းပြီးမှမဟုတ်နောက်နေ့လည်းပြီးမှမဟုတ်ဆိုတော့ဒါတော့နေသွားကြစို့เนาะ သိရှာရှည်လို့မကြိုက်ဘူးဒါတော့ကောင်းပြီ body ဆိုတဲ့ညံသုံးမျိုးကိုတွားကြအောင်အဲ့ဒါလေးကိုနည်းနည်းလေးကြိုက်ဖတ်ကြည့်ကြမအောင်မြတ် body သုံးမျိုးဆိုတာလေးကုသိုလ်ဖြစ်ပေါ့နော်နံပါတ်1တမ္မာတန် body ဟမ် လေးရှားပြည်နံရောက်တော့ဟောနာဒီနာလိုက်တရားဟောတော့ပြည်နံမှာ6ရက်နေခဲ့တယ်အဲ့တော့တနေရာကဦးဇင်းမနေ့ပိုင်းဆွန်လက်ကမယ်တရားလဲဟောဖို့ဖိတ်တော့အဲ့ဒီ body meditation center ဆိုတော့ဦးဇင်းတရားဟောတယ်အမှန်ကဦးဇင်းဟောဖို့ကအတိပြန်အကြောင်းအရာစဉ်းစားထားတာကျောင်းဘဝရောက်လိုက်ခါကျမှညောင်ရွတ်ပုံပုံလေး body ညောင်ရွတ်ပုံလေးနဲ့တကားမှ သူကရေးထားတဲ့ body meditation center ဆိုတော့ဦးဇင်းတရားကောင်းစဉ်ပြောပြီးအဲ့ဒီဒီ body သုံးမျိုးကြောင့်ဟောလာတာနော်အဲ့ဒီသင်္ချန်းကြီးကိုဖြတ်သွားတယ်ဒီသင်္ချန်းကြီးနော်ခြုံပုတ်တင်နဲ့ပွာလို့သင်္ချန်းကြီးကိုဖြတ်ပြီးတော့မှအဲ့ဒီခုနကသင်္ချန်းကြီးကြောပြီးကကျမှဒီ body meditation center ရောက်တာအဲ့တော့သူတို့ body ဆိုတဲ့စကားလုံးလေးနဲ့ပတ်သက်ပြီးတော့ဦးဇင်းကသိအောင်လို့အမ်တနားရီတော့မပြူပေါ့မိနစ်တနားရီပါနေဆိုပါတော့သူတို့မေးတဲ့ question နဲ့ဆိုတော့တနားရီလောက်တော့ဖြစ်သွားတာပေါ့ ဘောဒီ၃မျိုးကြောင်းဟောခဲ့တာအဲ့ဒီဟာပဲဒါကြောင့်မင်းတို့လည်းပဲလို့အဆုံးသတ်ကတော့ဘောဒီဆိုတဲ့စကားလုံးကရွေချစ်အတိုင်းเนาะမင်းတို့ option ပေါ့ဗျာเนาะတာမတန် body လိုချင်လဲရတာပဲပစ္စက body တန် body ဆိုတဲ့စုမျိုးလိုချင်လဲရတယ် body ဆိုစုမျိုးလဲလိုချင်လဲရတာပဲဒါတော့မင်းတို့ဘယ် body နေပဲကျွတ်ရသည်ဖြစ်စီ body ဆိုတာအာရိုးရိုးအတိညာတဲ့ထူးမြတ်တဲ့သစ္စာလေးပါအတိညာဆို ဆိုတော့မင်းတို့ရဲ့နာမည်ပေးထားတဲ့နာမည်တိုင်းမင်းတို့မှာတန်တန်မှာတည်ပါစေဆိုပြီးဥစဉ်ဆုတောင်းမတရားအဆုံးသတ်ခဲ့တယ်တခါတည်းကထားလျှောက်တယ်သူတို့ဒီနာဒီအိတ်တာနာမည်ပေးထားတာကြာပြီဗျာတဲ့ဒီနေ့ထိအောင်ဒီ body ကိုပါတော့နာမည်ပေးပြီးအဲ့လိုမသိဘူးဆိုတော့သစ္စာလေးပါးသိဖို့တော့တော်တော်နှီးသွားပါပြီနော်ဒါတော့အခုဦးဇင်းတို့ပြိဿလည်းအဲ့လိုမသိခဲ့ရင်သိအောင်အခုမြတ်စွာဘုရားရဲ့ဉာဏ်ကို အပြည့်အစုံဂုံဘုတ်နဲ့ထည့်ပြီးတော့ဘယ်လိုခေါ်လဲဆိုရင်တန်မာတန်ဘောဒီအခုကွဲပြီမို့လားလို့ဦးဇင်းတို့၃ခုလောက် shopping လုပ်လိုက်တယ်လေတန်မာတန်ဘောဒီရှိတယ်တန်ဘောဒီရှိတယ်ဘောဒီရှိတယ်ဒါဦးဇင်းတို့ခုနပြောသလိုပဲတန်မာတန်ဘောဒီကြိုက်တဲ့ပုဂ္ဂိုလ်ကတန်မာတန်ဘောဒီဆူတောင်းလဲရတာပဲနောက်မိမိတို့ပါရမီဖြစ်နိုင်မှုပဲတန်ဘောဒီကြိုက်ရင်လည်းတန်ဘောဒီပေါ့ဘောဒီကြိုက်ရင်လည်းဘောဒီပေါ့တမ္မာတံဘောဓိဆိုတာဘုရားရှင်များ၌သာဖြစ်တဲ့အရတ္တမေကို တမ္မာတံဘောဓိလို့ခေါ်တယ်တဲ့ဒါကြောင့်တလုံးချင်းအတိပ္ပယ်ကတမ္မာဆိုတာမှန်ကန်ပြည့်စုံစွာတန်ဆိုတာကိုတော်တိုင်ဘောဓိဆိုတာသိတဲ့ဉာဏ်နော်ဒါအတိပ္ပယ်ကတမ္မာတံဘောဓိဆိုတာမှန်ကန်စွာ ကိုတော်တိုင်သိတဲ့ဉာဏ်ကိုဘာလို့ခေါ်တမ္မာတံဘောဓိဒါမြတ်စွာဘုရားရဲ့စကလုံးတွေကိုသူ့ကိုမြတ်စွာဘုရားအတွက်သုံးတဲ့စကလုံးတွေဟာစကလုံးချောအောင်လှအောင်ပို့ဟောတယ်တမန်တက်တက်မှုန်းပြီးတော့သုံးတာမဟုတ်ဘူးတကယ်အရှိ သူ့ရဲ့ဘာခေါ်မလဲ quality ခေါ်မှာပေါ့သူ့ရဲ့ quality အတိုင်းသုံးထားတဲ့စကလုံးကြီးပဲဒါကြောင့်တလုံးလေးပြုတ်သွားရင်လည်းတလုံးလေးညော့သွားတလုံးလေးပိုရင်လည်းတလုံးသူ့မှာဂုံတစ်ခုပိုနေလို့ဒါဘယ်လိုလုပ်သိနိုင်တယ်လဲဆိုတော့သူ့လိုဂုံမရှိတဲ့ပုံကိုယ်တွေနဲ့နှိုင်းရှင်ကြည့်ကြကြမှာအော်ဒါဒီလိုတွေကွာသွားတာပါလားလို့သိတာဒါကြောင့်အခုနကအနုတ္တရဆိုတာဥစဉ်တရုပ်ဖော်ခဲ့ပြီးပြီအနုတ္တရဆိုတာဘာကြောင့်လဲဆိုရင်ပိုပေါ်အောင်လို့ဥစဉ်ကတမ္မတံဘောရီကို ပြန်ပြီးတော့စကလုံးချင်းတလုံးချင်းခွဲပြတယ်ပြီးတော့သူနဲ့မတူတဲ့ body တွေကို ထပ်ပြီးတော့ခွဲပြတယ်ကောင်းပြီဒုတိယတန် body ဆိုတာပိစကဗုဒ္ဓအရှင်မြတ်များ၌သာဖြစ်သောအရတ္တမဉဏ်ကိုတန် body လို့ခေါ်တယ်ဒါတော့တန် body ဆိုတာတန်ကကိုယ်တော်တိုင် body ကသိတာပိစကဗုဒ္ဓလည်းပဲသူတို့ကသူများဟောလို့မဟုတ်ဘူးသူတို့ကလည်းသူတို့နော်လက်ကောက်ကလေးတွေတီးတဲ့ဟောမြည်တာကိုကြည်ပြီးပဲပိစကဗုဒ္ဓဖြစ်တာရှိတယ် တရွက်ကလေးတွေကြွကြွတာအသီးလေးတွေကြွကြတာအပေါ်မှာရှိနေတဲ့အသီးတွေကိုလူတွေကရိုက်ပုတ်ပြီးတော့မှဟိုတဲ့လောက်တဲ့အမ်ဘာလဲချွေချလို့တက်ပင်နဲ့စုပ်ပြတ်သွားတာတက်ပင်နဲ့ဘာမှအရိုက်မအချာမခံရလို့တော့စိမ့်စိမ့်ဆူဆူဖြစ်တဲ့အပင်နှစ်ပင်ကြည့်ပြီးတော့တံဝေကရလို့ဖြစ်တာလည်းရှိတယ်နော်သူတို့လည်းပဲသူတို့ဘာတွေရှိကနော်ဟောနာယူစရာမလိုဘူးကိုယ့်ဘာသာကိုလောကကိုကြည်ပြီးတော့မှတရားဖြစ်သွားတာကိုပြောတာ ဒီအနိစ္စဒုက္ခအနတ္တလက္ခဏာသုံးပါးထင်သွားတာကိုပြောတာအဲ့ဒါကတန်ပဲကိုယ်တိုင်သိတယ်ဒါပေမဲ့ကိုယ်တိုင်တော့သိပါတယ်တဲ့ဒါပေမဲ့သူ့ရဲ့အသိဉာဏ်ကပြည့်ပြည့်စုံစုံဟုတ်ရဲ့လားဆိုတော့မဟုတ်ဘူးအဲ့ဒီမပြည့်စုံတာတန်မာကြံခဲ့လို့ဘာဖြစ်လို့လဲတန်မာကြံခဲ့တယ်လေဒါကြောင့်ဘာကြောင့်ကြံတယ်လဲတန်မာဘာကြောင့်ကြံတယ်လဲဆိုရင်သူ့ရဲ့ပါရမီတက်တန်းကဘယ်လောက်ပဲရှိလဲနှစ်သိန်းချင်းနဲ့ကပါတသိန်းတန်မာတန်ဘောဓိရဲ့ဟိုတဲ့ကလေးသိန်းချင်းနဲ့ကပါတသိန်း တဝက်ကြီးกว่าနေတာပဲဂုံกว่าမှာပေါ့ဟုတ်တယ်မဟုတ်လားသူရဲ့ကျင့်ငယ်ရတဲ့ပါရမီကတဝက်ကြီးကိုกว่าနေတာလေးတင်ချင်းနဲ့နှစ်တင်ချင်းအတင်ချီတွေနှစ်တင်ချီကြီးกว่าထားတာပဲတဝက်ကြီးกว่าတော့ဒါကြောင့်မလို့ဂုံကြတော့လဲတဝက်กว่าထွက်กว่าသွားပြီကိုယ်တိုင်သိတာချင်းတူပေမဲ့သမ္မာသမ္ဗုဒ္ဓဘုရားရှင်တို့ကြတော့ပြည့်ပြည့်စုံစုံသူကိုသိတယ်လို့သူတို့ဘာတွေကိုလည်းအပြည့်အစုံအကျေဟောနိုင်တယ် ပိစိကဗုဒ္ဓကျတော့အဲ့ဒါလိုအကျေဟောနိုင်ရလားမဟောနိုင်ဘူးတိုးတိုးတုတ်တုတ်ပဲများသောအားဖြင့်ဆုလောက်ပဲပေးတယ်ဟောတဲ့လောက်တော့ဟောပါတယ်မဟောဘူးမဟုတ်ဘူးများသောအားဖြင့်တိုးတိုးလေးဟောလို့ပြောတာနော်ဒါကြောင့်တချို့ကျတော့နည်းနည်းစကလုံးသုံးတာတော့လွန်နေထင်ပါတယ် silent ဗုဒ္ဓဆိုတာကျတော့ဦးဇင်းသိလက်မခံပါဘူးနည်းနည်းလွယ်အောင်တော့ junior ဗုဒ္ဓလို့ခေါ်လိုက်တာတော်သေးတယ်နော်ပိစိကဗုဒ္ဓဆိုတော့အသီးအသီးပေါ့လေဒီဘုနာမသိတော်မူတယ်လို့ဆိုတဲ့အဓိပ္ပာယ်မျိုးမှာ silent ဆိုတဲ့အဓိပ္ပာယ်မပါပါဘူးသူတို့က တိတ်တရားကြဲကြဲမဟောတာကိုပဲ silent ဆိုတော့ဘာမှမပြောတော့ဘူးဆိုတဲ့အဓိပ္ပာယ်မျိုးဖြစ်နေတယ်အဲ့ဒီစကားလုံးနဲ့ silent ဗုဒ္ဓဆိုတာရတော့ဦးဇင်းတိတ်မကြိုက်ဘူးလေအမှားတော့ဟောပါတယ်သို့တော့ဘာဖြစ်တယ်လဲတိုးတာကျင်းချင်းလေးတွေဖြစ်နေလို့ဆိုတော့တတ္တဝါတွေကခုနပြောလို့ဇယိုက်တွေကတယောက်နဲ့တယောက်မတူ तू ကလည်းတစ်လောက်ပဲဟောတတ်တယ်ဆိုတော့ဒါတော့သူ့ရဲ့ဟောပြောမှုကပြည့်စုံရလားဆိုတော့မပြည့်စုံဘူးမြတ်စွာဘုရားတမ္မာတန်ဗုဒ္ဓမြတ်စွာဘုရားမှာဒါလည်းလိုအပ်ရင်လိုအပ်သလိုအကျယ်ချဲ့ပြီးတော့ဟောသွားတာဟိုတူသူဖြင့်ဒါဝရင်တာတက်ဟောတဲ့ပြီးတော့မှကိုကြည့်လေ အမတန်ရှည်လျားလုံးလို့ဒီလောက်ရှည်လျားတာကြီးကိုလူပြီးမှဟောမယ်ဆိုရင်တထိုင်နဲ့ဟောဖို့လည်းလူတွေလည်းမနာနိုင်ဘူးနော်ဟောလို့ရှင်လည်းလူပြီးမဟောရင်လည်းပြီးတော့မှမဟုတ်တော့အခန်းစစ်တကြီးပဲတခါတည်းနော်ဒါမှရတော့ရမှာဒီနေ့ခေတ်ဟောရင်တော့ပြီးလောက်တယ်ထင်တယ်ဘာဖြစ်လို့လဲသိလားကိုရီးယားကကြတော့မပြီးမချင်းကြီးတာဒါမှဖျားပြီးဒီမှာကြတော့နာပါမလားဓမ္မကြီးတွေပြောတာအတွဲပေါင်းအခန်းပေါင်း150အကုန်ကြည့်ပြထားတည်ပြီးတော့သူကဒီလိုလာတာနော် အဘိဓမ္မာများဆုံးအောင်ပဋ္ဌာန်းပွဲဒီလိုအစအဆုံးတစ်ခါတည်းနားတယ်လို့တစ်ခါမှတော့ပြောစမ်းမချဘူးပဋ္ဌာန်းပွဲတွေမှာလေဒါတော့ဖခင်တာဝရင်သာဟောတာပဲကောင်းပါလားအဲ့ဒါမျိုးပေါ့နော်ဒီအပြည့်အစုံတေသနာတွေကိုတမ္မာတမ္ဗုဒ္ဓဘုရားရှင်နေတာဟောနေတာပိဿကဗုဒ္ဓအဲ့ဒါလိုမျိုးအရှင်မဟောနိုင်ဘူးဒါကြောင့်မလို့ဘာဖြစ်လို့မဟောနိုင်တယ်လဲဆိုရင်ပါရမီဖြည့်တဲ့ကာလတက်တန်းကတဝက်ကြီးกว่าနေလို့ဒါကြောင့်သူ့မှာတမ္မာဆိုတဲ့ဂုံပုတ်ပါရဲ့လား မပါတော့ပဲဘာပဲကြံခဲ့လဲတန်ဘောဒီတဲ့ကိုယ်တိုင်တော့ကိုယ့်ဘာသာကိုယ်တော့သိတော့သိပါတယ်ဒါပေမဲ့အပြည့်စုံမသိတော့ဘာပြုတ်ကြံခဲ့တန်မာကြံခဲ့တော့ဘာပဲခေါ်မလဲသူ့ကိုတန်ဘောဒီလို့ခေါ်တယ်ပိစကဗုဒ္ဓရဲ့အရတ္တမဉဏ်ကိုနောက်ဆုံးကတော့ဦးဇင်းတို့ရိုးရိုးတာဝကရဲ့အရတ္တမဉဏ်ကိုဘောဓိဉဏ်လို့ခေါ်ပါတယ်ဘာလဲလဲဘောဓိဉဏ်တဲ့ ဒီဘောဓိညာဟာဦးဇင်းတို့အခုတာဝကရိုးရိုးပုဂ္ဂိုလ်တွေအတွက်ကတော့ဒါမိမိတို့ရဲ့အထွတ်ထိပ်ပါပဲဒါမှလည်းပဲအဆင့်အများကြီးရှိပါသေးတယ်ဒါကဦးဇင်းတို့ရဲ့အနေဆုံးအစားထဲမှာခွဲထားတာကတဂရီခွဲလိုက်ရင်ဦးဇင်းတို့ဘောဓိအဆင့်မှာရှိတယ်ဒါပေမဲ့တကယ်ကိုဧကတာဝကကြီးတွေမဟာတာဝကကြီးတွေကကြံသေးတယ်မဟုတ်လားသူတို့တွေမှာတခါတည်းပါရမီဖြစ်ရတာကအာသူတို့မှလည်းမနေဘူးကဘာတသိမ့်ဖြစ်ရတာရှိတယ်တသိချင်းနဲ့ကဘာတသိမ့်ဖြစ်ရတာတွေရှိသေးတယ်သူတို့မှလည်းဒီလိုဘုရားရဲ့လက်ဝဲလက်ရရနဲ့အေဒီဒိဘွယ်တူတွေရဖို့နော် အဲ့ဒါကိုတခါတော့ငါဦးစင်းဟိုဗမာပြည်မှာနေတော့ဘုန်းကြီးတို့ပါတီလာပေးတယ်တီလာပေးတဲ့အခါကျတော့ तू ကဘလို့ပေးလဲဆိုရင်အော်တီလာပေးတာမို့ရေစက်ချတာရေစက်ချတဲ့အခါကျတော့ရှင်သာရိပုတ္တအာယတမသာရိပုတ္တောဝိယာစသူကအဲ့လိုနဲ့တူပါတယ်ပါဠိလိုကအရှင်သာရိပုတ္တရာမထေကြီးကဲ့သို့လဲပညာဉာဏ်ကြီးကြပါစေဗျာသူကဒီလိုကိုရှင်မောက္ကလအာယတမမောက္ကလနာထေရဝိယာစသူကပါဠိလိုလေးလည်းထည့်သေးတယ်အဲ့ဒီနဲ့ ရှင်မောကလန်ကိုရောမြတ်ကြည့်လို့လည်းပဲတကိုကြည့်ကြပါစေဗျာရှင်အနန္ဒာလို့လည်းညံကောင်းကြပါစေဗျာရှင်မကိစီလို့လည်းရုပ်ချောကြပါစေဗျာဆိုတော့ဟိုမှာပါရမီတွေတိမ့်ချီပြီးတော့မှဖြည့်ခဲ့တဲ့ပုံကိုယ်တွေတောင်တစ်ခုပဲရတာကိုသူ့ရှိတဲ့ဆုံးလက်တက်နဲ့ကြွေးထားတယ်ရှိသမျှအေဒီဒစ်တွေအကုန်ပေးပြထားတာကားတယ်အလကားရတယ်တရားပါမလားလို့ဟိုမှာတကယ်ဖြည့်တဲ့သူတွေတောင်တစ်ခုပဲရတာ तू ကအလကားနေနေအလကားပေးပြတာဩနှမျောစရာကောင်းတာလို့ နော်ရှိသမျှအေးတဲ့တဲ့ဘွဲတွေလေအဲ့လောက်ကြီးကြတော့လေဖောဖောတီတီပန်တိုင်လွန်းတယ်နော်ဟိုသူတို့ကြိုက်တာတော့တခုပဲဖြည့်ခဲ့ရတာဟုတ်တယ်မလားအဲ့တော့မိမိတို့မှာအဲ့ဒီလိုပေါ့လေမိမိလိုချင်တဲ့စုကိုအဲ့လိုလိုဖြည့်ခဲ့ရတယ်တခုတခုစီပဲရကြပါတယ်ဒါတော့အဲ့ဒီတာဝကမှာလည်းအဆင့်တွေအများကြီးရှိပါသေးတယ်ဒါတော့အဲ့ဒီအဆင့်တွေကိုဒါဥစဉ်တော့ body ညာအဆင့်အနေနဲ့ပဲထားပါတယ် category ခွဲရင်ဒါတော့အဲ့ဒီ body ညာအဆင့်မှာကြတော့တဲ့မိမိတို့က သူတို့ဘာတွေရှေကနေပြီးမှတရားနာမှသာလေအဲ့ဒီဗောဓိဉာဏ်ကရတာဒါကြောင့်သောတာပတ္တိဉာဏ်ဖြစ်တဲ့ထက်မှာပရတောဂောတဆိုတာပါတယ်သူတို့ဘာတွေရှေကနာယူမှသာလေရဲ့ဘာဖြစ်လဲအသိဉာဏ်ဖြစ်တယ်နော်ဓမ္မတဝနာတရားနာခြင်းလေကလျာဏမိတ်တာသူတော်ကောင်းကိုပေါင်းခြင်းတပုရိသတန်သေးဝကြာဘူးအလုံးသိနေကြတာပဲသူတို့ကောင်းကိုပေါင်းရမယ်ဓမ္မတဝနာတရားနာရမယ်အဲအဲ့ဒီနှစ်ချက်ပြောတာအဲ့ဒီနှစ်ချက်ဉာဏ်ထားပါနော်ဒီဟာလေးပဲပြောပြရလေ ဒါတော့သူတော်ကောင်းဆိုတာဟောမဲ့ပုဂ္ဂိုလ်ပြောတာသူတော်ကောင်းဆိုတာဟောမဲ့ပုဂ္ဂိုလ်မြတ်စွာဘုရားမိမိကိုယ်ကိုမဲ့ကလျာဏဆိုတဲ့ပုဂ္ဂိုလ်နေပဲသုံးတယ်ကလျာဏမိတ်တာတဲ့နော်ကလျာဏမိတ်တာနေနေပဲသုံးတယ်ငါမင်းတို့ရဲ့မိတ်ဆွေကောင်းတယောက်ပါဆိုပြီးတော့တတ်တာဆိုတဲ့စကားလုံးနဲ့သုံးတယ်ဆရာတယောက်ပါဒါကြောင့်မလို့ကလျာဏမိတ်တာဆိုတာမိမိကိုဟောပြမဲ့သင်ပြပေးမဲ့ပုဂ္ဂိုလ်ဒီကလျာဏမိတ်တာဖြစ်တယ်ဟောဒီကလျာဏမိတ်တာဆိုတဲ့ဆရာပဲပြောပြောအတိပြီးသားပုဂ္ဂိုလ်ပေါ့နော်ဒီပုဂ္ဂိုလ်ရှိကနေပြီးတော့မှနာယူတာက ဓမ္မတာဝနာဓမ္မတာဝနာအဲ့ဒီအင်္ဂါနှစ်ချက်ပြည့်မှဘာရမှာလဲဘောဓိဉာဏ်ဖြစ်မှာဘောဓိဉာဏ်ဖြစ်မှာဆိုတော့သူများရှိကမနာရရင်အဲ့ဒီဘောဓိဉာဏ်ဖြစ်ပါမလားမဖြစ်ဘူးမဖြစ်ဘူးဒါကြောင့်မိမိမှာကသူကိုကိုယ်တိုင်မသိနိုင်တဲ့အတွက်သူတို့ဘာတရှိရသိရမယ်ဒါတော့ပါရမီဖြည့်တဲ့ခါမှာလည်းပဲပြည့်ပြည့်စုံစုံဟောမြတ်စွာဘုရားလိုမဟုတ်တဲ့အတွက်တန်မာဆိုတဲ့ဂုံပုတ်ကြီးကပြည့်ပြည့်စုံစုံအကုန်ခုနပြောအိန္ဒိယပရောပရိယတဉာဏ်လိုတွေပါရဲ့လား မပါဘူးဒါကြောင့်မလို့ရှင်သာရိပုတ္တရာစပြီးတော့မှခုနပြောတဲ့တရားပေးမှုကမ္မထံပေးမှုချွတ်ချော်မှုဆိုတာတွေဖြစ်တာဖြစ်ပါတယ်ဒါကသူ့အပြစ်မဟုတ်ပါဘူးပါရမီရဲ့တဘာဝကိုနားလည်ဖို့ပြောချင်တာနော်ရှင်သာရိပုတ္တရာညံကြည့်တယ်လေပြောသေးတယ်ကမ္မထံပေးတာကြတော့မှားတယ်ဘာညာနဲ့လွယ်လွယ်သွားစဉ်းစားမှဆိုလို့သွားမပြောနဲ့သူတို့မှာဘာကွာနေလို့လဲပါရမီဖြည့်တဲ့ကာလကွာလို့ပါရမီဖြည့်တဲ့ကာလကွာလို့နော်ရှင်သာရိပုတ္တရာတို့လိုဧကတာဝကကြီးတွေနဲ့ ပိစကဗုဒ္ဓနဲ့မနိုင်နဲ့ပိစကဗုဒ္ဓနဲ့တာမတာဗုဒ္ဓဘုရားနဲ့မနိုင်နဲ့ဘာဖြစ်လို့လဲပါရမီတက်တန်းကာလမတူဘူးဒါကြောင့်ဉာဏ်ရဲ့အနုရဲ့အကြည့်သေးအပြည့်စုံ မတူတဲ့အတွက်ကြောင့်အဲ့လိုဖြစ်တယ်လို့မှတ်ထားပါဒါကြောင့်မိမိမှာတော့ပြည့်ပြည့်စုံစုံမသိတဲ့အတွက်တာမဆိုတာမပါတော့ဘူးကိုယ်တိုင်မသိနိုင်ဘူးသူတို့ဘာတွေခေါ်တာကို ပြောမှတိအတိညာရတယ်ဆိုတော့တန်လည်းမပါတော့ဘူးဘာပဲကြံတော့လဲဘောဓိညာပဲကြံပါတော့တယ်ဒါတော့ဦးဇင်းတို့ပြိတ္တများကလည်းပဲဒါမိမိတို့ဘောဓိညာရဖို့အတွက် မိမိတို့လေ့လာနေခြင်းသင်ကြားနေခြင်းအားထုတ်နေခြင်းဒီလိုပဲမဟုတ်လားအဲအဲ့ဒီ body ဆိုလို့ဟောဦးဇင်းတော့ကိုယ်တိုင်သိတာမဟုတ်ပါဘူးဆရာတော်ဥညာနေသိတာဟိုးတော့ကအိန္ဒိယရောက်တဲ့ခါကျတော့အဖြူတွေလင်မယားနှစ်ယောက်ကအဖြူလင်မယားနှစ်ယောက်ကသူတို့ကဟောဗုဒ္ဓဂါယာမှာလာပြီးတော့တရားထုတ်ကြတယ်ပရိသေစိတ်ကြတယ်ပေါ့ဗျာအဲသူတို့ကလည်းသူတို့ကုသိုလ်တွေလုပ်ကြတယ်တဲ့ ဒါတော့ तू ကစကားဆက်မိလို့ထင်ပါတယ်အဲနည်းနည်းလေး तू လည်းဆက်စုချင်တာလည်းပါတာပေါ့လေအဖြူလည်းဖြစ်နေတော့မျက်နာလည်းနည်းနည်းစိမ့်နေကိုယ့်အတွက်ထူးဆန်းနေတော့သူတို့ဘာတွေရွယ်ချက်နေများဘာလာအထုတ်ကြတာလဲဘယ်ကမ္မထာနည်းတွေလဲဗုဒ္ဓဘာသာလားဗုဒ္ဓဘာသာမဟုတ်တာလားစသဖြင့် तू ကလည်းသိချင်မှာပေါ့ဓမ္မဂတိကဆိုတော့လည်းဆက်စုတာ哦သွားမေးတယ်မင်းတို့ဘာလာလောက်တာလဲပေါ့နော်ဟာငါတို့ဒီမှာလာပြီးတော့လာနေကြတာပေါ့ နော်ဘာတွေအတွက်လဲတရားထုတ်ကြတာလားပရိစိတ်ကြလားသမထလောက်တာလားဥပဒနာလောက်တာလားပေါ့ဘုရားဖူတာလားမေးတော့လာနေတယ်ဆိုတာငါတက်လာကူတာတဲ့ဘာလာကူတာဟောဒီဦးဇင်းတို့ဗုဒ္ဓဘာသာအယူအဆဆိုလို့ရှိရင်ဟောဒီဘောဓိဝင်ပေါက်တဲ့မဟာဘောဓိနေရာဟာကဘာကြီးစပြီးတော့တီးပြီးဆိုရင်ကျွန်းကြီးစပြီးတော့ပေါ်လာတဲ့မြေသားကဘာစဖွဲ့စည်းတဲ့နေရာအဲ့ဒီဘောဓိနေရာဘောဓိဝင်ပေါက်တဲ့နေရာ အဲ့ဒီနေရာမှာပဲကဘာကြီးစပြန်ဖွဲ့ကြည့်ပြီဆိုလို့ရှင်တကယ်လို့ဟောဒီကဘာမှာဖျားရှိမယ်ဆိုရင်ဘာတွေပါလာလဲကြာပွင့်နေပါတယ်တပွင့်ပါရင်တစုနှစ်ပွင့်ပါနှစ်စုသုံးပွင့်ပါသုံးစုလေးပွင့်ပါလေးစုငါးပွင့်ပါငါးစုငါးစုထတော့မများဘူးနော်တာရကဘာမန္တကဘာတာရမန္တကဘာဝရကဘာဗတ္တကဘာဆိုပြီးတော့ရှိတာကိုဆိုတော့ဒါငါးပွင့်အများအဲ့ဒါတော့အဲ့ဒီနေရာဟာမြေရဲ့ဥခိုင်ဖြစ်တဲ့အတွက်မြေရဲ့အထွတ်ဆုံးအမြတ်ဆုံးနေရာဒါတော့ဟောဒီနေရာမှာပဲဖျားပွင့်ရတယ်ဘယ်ဖျားပွင့်ပွင့် နောင်လာမဲ့ဘုရားတွေလည်းဒီနေရာမှာပဲပွင့်မယ်ဆိုတော့ဒီနေရာဒီအသိဉာဏ်ဒူးရတဲ့လောကမှာအထွတ်ဆုံးအမြတ်ဆုံးအနုတ္တရသမ္မာသမ္ဗုဒ္ဓဆိုတဲ့ဂုဏ်ပုံနဲ့အတုမရှိတဲ့ဉာဏ်အကြီးဆုံးသောဉာဏ်ကိုဟောဒီနေရာမှာဖြစ်တာအောက်ဆုံးပုံကလည်းမဟုတ်ဘူးရေးမှာလည်းမဟုတ်ဘူးနော်ကိုလံဘီယာမှာလည်းမဟုတ်ဘူးဘယ်မှာလဲမာဘောဒီနေရာမှာဖြစ်တာဒါတော့ तू အကြီးဆုံးသောဉာဏ်ကိုလိုချင်တာတဲ့ ဒါတော့အကြီးဆုံးသောဉာဏ်ကိုလိုချင်တဲ့အတွက်အကြီးဆုံးသောဉာဏ်ရတဲ့ပုံကိုရဲ့နေသွားတဲ့ဉာဏ်မလားပြီးတော့သူကထိုင်ပြီးတော့ဗတိလေးပါလေးဆိုင်ပြီးတော့မှသူကသူ့အမျိုးသမီးကိုဝင်ရမယ့်ရေကိုအဲ့ဒီမှာစောင့်တာတဲ့ဒါတော့ဘာဖြစ်လဲအဲ့ဒီဘိုက်ထဲမှာပါလာတဲ့ကလေး body tap ပါစေမလွယ်ဘူးလားခမရတို့လည်းတရားထုတ်မှပြင်အဲ့ဒီလိုသွားစောင့်နေသူတို့ကဘုရားရဲ့ရည်ရွယ်ချက်နဲ့ သူတို့လောက်ထားတဲ့နေရာကဲ့ရဲ့လားအဲ့ဒီမြေပေါ်သွားတက်ထိုင်လို့သွားထိုင်ဆောင်လို့ဘောဓိညာကဗိုက်ထက်ဝင်လာမှတယ်လားလို့ဘလို့လို့ဝင်မှလဲဒီကလေးကိုနော်ဒါကြောင့်မလို့တစ်ခါတလေမှလူတွေကဩနော်ဒီဩမာဒန္တိဒီနေဒီနေဆိုစာလေးရှိတယ်ပုရုဇဉ်တွေက ဟိုအမှန်တရားကိုမသိတဲ့ခါကျတော့သူတို့ထင်ရမြင်ရဒီနေ့စွတ်ပြီးတော့လှုပ်တဲ့ခါကျတော့ပုထုဇဏပုထုဇဉ်ပုဂ္ဂိုလ်တို့ဒီအသိဉာဏ်တကယ်မရှိကြတဲ့ပုထုဇဉ်ပုဂ္ဂိုလ်တို့ဒီဒီနေဒီနေနေတိုင်းနေတိုင်းအုံပါတန်းဒီသူတို့ထင်ရမြင်ရနဲ့ဖြစ်တာနဲ့တခြားစီဖြစ်တဲ့အတွက်ဟမ်ယူနေကြကုန်၏တဲ့ပုထုဇဉ်ကသူ့အထင်သူ့အစွဲနဲ့ဘာဖြစ်နေတာလဲအဲသူ့အစွဲနဲ့သူလုံနေတာတို့ဖះကတော့တိတကယ်အဖြစ်မှန်ကိုအကုန်တီးပြီးတဲ့ပုဂ္ဂိုလ်တွေကြတော့ယူတယ်လို့ပဲပြောတာဒါကြောင့်မလို့ပုထုဇဉ်တော့ အဲကျုပ်တို့အကုန်လုံးပါတယ်တဲ့ဘာဖြစ်လဲလဲဆိုကို့အထင်ကထင်တာပဲဟုတ်တာတကယ်အမြင်ဟုတ်ရလားမဟုတ်ဘူးဒါကြောင့်ကို့အထင်ကို့အမြင်တွေကကို့ထင်ရမြင်ရတယ်လောက်တဲ့တွေလမ်းတွေပူပူရှည်ပြီးတော့မှားတာနော်ဒါကြောင့်မိမိတို့ကခုနကဥစဉ်မက္ကသစ္စာအကြောင်းပြောတော့ငါမိမိတို့ကထင်ရမြင်ရတိုင်းမဟုတ်ဘဲနဲ့ထင်တဲ့အတိုင်းမဟုတ်ဘဲနဲ့မြင်တဲ့အတိုင်းသွားနိုင်ဖို့ပို့ပြီးတော့ရေးကြည့်တယ်အတိအစစ်မှမမြင်သေးရင်စိတ်ချရအောင်မိမိတို့ကတုတ္တမြန်ကြောအောင်ဒါလေ့လာတာကိုပြောနေတာဆိုဆိုอ่ะเนาะအဲ့တော့အထင်တန်းလိုက်ရင်မှားတတ်ပါတယ် ကင်ကောင်းပြီနောက်ထပ်နော်အဲ80သွားအောင်အချိန်လေးကြံတော့ဒါတော့ကောင်းပြီအခုနမာသက်ကရတမ္မာသမ္ဗုဒ္ဓဖြစ်ကိုဝန်ခံတာဟာတကယ်တမ်းကြတော့ဘယ်မှာလဲဆိုရင်မာဘောဓိပင်အောက်မှာဝန်ခံတယ်လို့ဒီလိုပဲမှတ်ထားပေါ့နော်သူကြညာအဲ့ဒီအချိန်တုန်းကသူကဒီဟောဘုရားဖြစ်ပြီးမှဒီတမ္မာသမ္ဗုဒ္ဓဆိုတဲ့စကားလုံးနဲ့ဝန်ခံခဲ့တာ ဒါတော့ကောင်းပြီအဲ့ဒီတော့ဝန်ခံတဲ့အခါမှာခုနကဦးဇင်းတို့စာထဲမှာဖတ်သွားကြပြီးပြီစာထဲမှာဖတ်သွားတဲ့အခါကျတော့ဒီစကလုံးတွေကိုဘာဘာလို့မြတ်စွာဘုရားကအပူတွေရှည်အောင်ထည့်ထားတာလဲလို့ထင်စရာရှိကောင်းရှိမယ်မြတ်စွာဘုရားဟာမလွတ်အပ်ဖက်နဲ့စကလုံးရှည်ုံလှယုံဘယ်တော့မှမထည့်ဘူးဘယ်တော့မှမထည့်ဘူးเนาะဒါကြောင့်လိုအပ်တဲ့အတွက်ကြောင့်လည်းထည့်ထားတာဖြစ်ပါတယ်ဒါလေးကိုကုသိုလ်ဖြစ်အောင်နည်းနည်းလေးဖတ်ကြည့်ပါအောင်လောကကြီးကိုရဲဝံ့ပြတ်သား တိကြီးညာချက်ဆိုတဲ့ဟာလေးဖတ်ကြည့်စမ်းပါဒါမှ ဒါလေးကဒါအဖို့ထည့်ပေးတာပေါ့လေဆိုလိုတာကျင်ညာတယ်ဆိုတဲ့အခါတွေမှာထားပါတော့သူ့ရဲ့ domain ရှိသေးတယ်အရာရာမှာသူ့ domain ဆိုတာရှိတယ်မဟုတ်လားသူ့ရဲ့ဘယ်အရာမဆိုဒါဘယ်လောက်ထိပြန့်နှံ့တယ်လဲဘယ်လောက်ထိတက်ရောက်မှုရှိတယ်လဲအကျိုးတက်ရောက်မှုဆိုတာအများကြီးရှိတယ်ဒီနေ့လွှမ်းမိုးမှုဒီနေ့ power ဒါတော့မြတ်စွာဘုရားတမညုဏ power အနေနဲ့တမညုဏဉာဏ်ရပြီလို့ဘုရားဖြစ်ကိုကျင်ညာလိုက်တဲ့အခါမှာသူ့ရဲ့ domain က ပြောကြမယ်ဆိုရင်အလွယ်ဆုံးအရှင်းဆုံးပြောရင်တတ္တလောကကြီးတစ်ခုလုံးဘယ်တတ္တဝါမှချွန့်ချံမထားခဲ့ဘူးဩကာသလောကကြီးတစ်ခုလုံးဘယ်ဘုံဌာနမှာကျွန့်ကြံမှုမရှိဘူးအောက်မှာဥစဉ်ဇာလေးပြတယ်နံပါတ်1ဇာမှာရေးချင်အပေါ်နဲ့ကထက်ကရေးထားလိုက်တတ္တလောကလို့နော်ဒါဥစဉ်အဲ့စကလုံးလေးခြံသွားတယ်ပုဂ္ဂိုလ်ဆိုတာရဲ့အထက်ကနဲ့တတ္တလောကလို့ရေးလိုက်နောက်ဆုံးအကွက်တတ္တရအကွက်မှာကျတော့ဩကာသလောကလို့ရေးလိုက်အဲ့ဒါလေးထည့်လိုက်ပိုကောင်းမယ်ဆိုတော့ နော်ပုဂ္ဂိုလ်ဆိုတာစကားလုံးရဲ့အထက်ကနေတတ္တလောကလို့ရေးလိုက်ပေါ့ပုဂ္ဂိုလ်တွေကိုအားလုံးထုတ်ပြောတာဘုံဌာနတွေကိုပြောတာတော့ဩကာသလောကတရားဌာနကြီးကိုပြောတာဒါတော့မြတ်စွာဘုရားကတပ္ပယုတဉာဏ်ကိုရပြီးတဲ့အခါမှာသူဘုရားဖြစ်တယ်ဆိုတဲ့ပါဝါဘလောက်ကြီးတယ်လဲဆိုတာပြတာဘလောက်ကြီးတယ်လဲဆိုတာဒါဦးဇင်းတို့စာဖတ်လိုက်တဲ့အခါမှာအတိတ်ဘက်ကိုမသိလို့ရှိရင်တော့ဖတ်လို့ချောအတန်လေးကိုအတန်လေးပဲဦးစားပေးပြီးတော့ရွတ်နေကြတာ哦 အတိပ္ပယ်ကိုမရောက်ဘူးအတိပ္ပယ်မရောက်တဲ့ခါကျတော့သဗ္ဗညုတဉာဏ်ကြီးကိုကြည်ညိုဖို့တော်တော်လှမ်းတယ်ဦးဇင်းတို့မှာရဖို့ဆိုတာဝေးရောနော်လူတွေမှာအခုကြည့်ခက်ကိုကြည့်လေခက်ကိုကြည့်လူတယောက်ယောက်ကတက်လာတယ်ဆိုဟာဒီလူအစွမ်းကဘလောက်ရှိတယ်ဒီလူကဘလောက်စွမ်းအားရှိတယ်ပါဝါရှိတယ်နဲ့ပါဝါနဲ့မချိန်ဘူးလားချိန်တယ်လေသူ့ရဲ့ကြော်ကြားမှုဘလောက်ရှိတယ်လဲသူ့ပါဝါဘလောက်ရှိတယ်လဲဟုတ်တော့မလားဒါချိန်တာပဲအဲ့တော့အခုဆိုရင်လူတွေရွက်ကောက်ပွဲလုပ်တယ် နော်ရက်ွက်ရှိတယ်မြို့နယ်ရှိတယ်ကောင်တီရှိတယ်ဟုတ်တော့မဟုတ်လားအထက်ကိုသွားမယ်ဆိုတော့ဒါ state အထက်တက်မသွားဘူးလားလို့ဒါကြီးညာချက်ကကိုကကိုမြို့နယ်လေးမှာအရွေးခံရင်သူ့ပါဝါဘာပဲရှိလဲဆိုရင်မြို့နယ်ပဲရှိတာပဲသူကောင်တီမပါဘူးသူ့ပါဝါကောင်တီပြန်လာဆိုမပြန်ဘူးကောင်တီတက်ရွေးရင်ကောင်တီအာဏာရှိမယ်နော်အဲ့ဒီကမှတခါနောက်ထပ်က state ကိုတက်ရွေးမယ်အဲ့ဒီကမှနောက်ထပ်တခါအထက်ဆုံးဒီသမထတိတက်ရွေးမယ်ဆိုတော့သမထရွေးကကြမှာ သူကဒီတနိုင်ငံလုံးကိုသူပါဝါတက်ရောက်တာမဟုတ်လားဒါတောင်မှအခုလွတ်တော်ကိုသူရှုံးသေးတယ်ဒါကြည့်လေလောကမှာအကုန်မတက်ရောက်ဘူးပြောတာမရောက်ဘူးလေသူရောက်အောင်သူဘယ်သူတို့ခံအခံရမှာလဲလို့အဲ့ဒီလိုမျိုးပဲဒါလောကမှာပါဝါကြည့်လိုက်အဲ့ဒီလိုမျိုးလူတွေရဲ့အသိဉာဏ်နယ်ပယ်မှာလည်းပဲတခါကန့်သတ်ချက်ရှိတယ်နောက်အခုနိုဘယ်ဆုတွေပေးသွားတယ်သူရဲ့ကန့်သတ်နယ်နယ်ပြင်းတွေပေးသွားတာမဟုတ်လားညဉ့်ညိုင်းသမားညဉ့်ညိုင်းနယ်ပယ်ပဲရှိတယ်ဒါပေမဲ့သူ့ရဲ့ ထားပါတော့ဟိုစစ်ပညာလောကဘက်ကို तू ပါရဲ့လားမပါဘူးစစ်ပညာလောကလည်းပဲ၃ယောက်ထဲနဲ့တွဲရသွားတာတယောက်ထဲနဲ့ပြီးရလားဆိုတော့ဒါတွေကပါဝါမပြည့်လို့ပဲအကုန်လုံးကြည့်လိုက်ပါလားလို့ဆိုတော့တို့အဲလူတွေမှာအဲ့လိုချိန်ထိုးမှုတွေရှိတယ်ဒါတော့မြတ်စွာဘုရားတန်မြင့်တညံကိုချိန်ထိုးလို့ရှိရင်သူ့အမျိုးရဲတင်လားနော်သူ့နေတဲ့မစ္စည်းမဒေတာတင်လားဟောချိန်ထိုးကြတယ်မရှိဘူးလားရှိတယ်သူ့လူမျိုးတင်လား အဲ့လိုချိန်ထိုးစရာရှိတယ်ဒါကြောင့်အဲ့လိုချိန်ထိုးတဲ့အခါမှာမြတ်စွာဘုရားပြောတာကဘာပြောတယ်လဲဆိုလို့ရှိရင်ဦးဇင်းတို့ရှင်းတော့ကဘုရားခက်တုံးကဆိုရင်ဘာအကျင့်ကိုကျင့်ကျင့်ကျင့်တဲ့ပုဂ္ဂိုလ်တွေအဲ့ဒီတုန်းကတာမန်အကုန်လုံးဗုဒ္ဓဘာသာဟုတ်ဒီဖြစ်စေမဟုတ်ဒီဖြစ်စေယဟန်ဖြစ်ကျင့်တယ်သူ့ဘာသာနဲ့သူဘုန်းကြီးဆိုလို့ရှိရင်အားလုံးတမနာလို့ခေါ်တယ်ဆိုတော့သူတို့ကိုယ်ကိုယ်သူတို့အကျင့်လောကမှာပေါရောက်ကြတဲ့ကိလေသာငြိမ်းချောင်းအကျင့်နဲ့ကျင့်တဲ့တမနာမှန်သမျှရဲ့လောကမှာလည်းဘုရားကျင့်ညာလိုက်တာ စိန်ခေါ်တာလူလိုပြောရင်ကြိုက်တဲ့တဲ့ပြောရင်ဒါပဲစကလုံးတော့မကောင်းဘူးလာဆန်းမင်းတို့မင်းတို့ကျင့်ထားတဲ့ကျင့်တွေငါ့ကိုလာဆန်းလို့ပြောတာတမနာလောကဆိုတာအကျင့်လောကဟိုးအိန္ဒိယမှာစာရူးကြီးတွေတခါတည်းမုတ်စိမ်မွေးတွေတခါတည်းဘယ်လိုပြည့်နေတခါတည်းကျင့်လိုက်တာတွေပြောမလဲလက်သေးတွေကိုတခါတည်းရှေးကြီးတွေလည်းမဖြတ်ပဲနဲ့တခါတည်းကျင့်တာသူတို့စာရူးကြီးတွေဒါမျိုးပုံကိုကြီးတွေပြောတာအဲ့ဒီခက်ကအဲ့ဒီလိုပုံကိုမျိုးကိုတမနာလို့ခေါ်တယ် ပြီးတဲ့အခါကျတော့မိမိကိုယ်ကို educated people ပေါ့ဒီနေ့ခုလိုပြောမှဆိုပညာတတ်လူတန်းစားဆိုတော့ပုံသားတွေကများသောဖြင့်သူတို့ကပညာတတ်ပုံကိုယ်တွေစမ်းမြင့်ပုံကိုယ်တွေဇက်အရာလဲငါတို့ကဇက်လည်းမြင့်တယ်ပညာလည်းတတ်တယ်ဆိုတော့သူတို့အဲ့ဒီခေတ်တုန်းကသူတို့ကမန်အမတန်ကြီးတယ်ပညာမှန်ဇက်မှန်အဲ့ဒီလိုပညာကိုဦးစားပေးပြီးတော့မန်ထောင်နေတဲ့ပညာတတ်လောကမှာလည်းပညာချစ်ထုတ်တယ်တနည်းစိန်ခေါ်တယ်လာမေးမင်းတို့ဟော ဒါပညာတတ်လောကကိုဒါ challenge လုပ်တာပဲနော်ဒီနေ့ခေတ်လို့ပြောမယ်ဆိုရင်တော့နောက်ပြီးတော့မှတခါမာနတ်တဲ့မာနတ်နဲ့တကွာတော့နတ်ပြမာလောကမာနတ်ကတော့သူကနည်းနည်းသဘုံဘိုးကြီးဆိုတော့အကုန်နှံ့တာကိုဗျပြမာတွေတောင်တချို့ကြောက်ရသေးတာဟုတ်တယ်လေဖရာဘော်ဒီဘေးအောက်မှာဖရာဟိုတဲ့လုံးမဲ့ခါကျတော့တကြားတွေလည်းရှိတယ်ပြမာတွေလည်းရှိတယ်နတ်တွေလည်းမရှိဘူးလားမာနတ်ကြီးလေးလာရောအကုန်ထွက်ပြေးတာပြမမင်းကြီးဆိုပြောမနေနဲ့သူပါလဲထီးကြီးတောင်မစစ်ကြဘူးလားတတိုင်းချပြေးတာ ကြောက်တာပြောမနေနဲ့နော်ဒါတော့သူကအဲ့ဒီဒီနတ်တွေဆိုတာညာမတန်ထစ်တကိုးကြီးကြတဲ့ပုံကိုယ်တွေဆိုတော့အဲ့ဒီလိုနတ်လောကမြမာလောကလည်းပါတာပဲလာခဲ့မင်းတို့လောကလည်းမင်းတို့လောကသားတွေနတ်တွေမြမာတွေအကုန်လုံးညံကြီးတယ်သူတို့လည်းနောက်ပြီးတော့ကသမုဒိနတ်ဆိုတာအာနာရှိတဲ့မင်းတွေကိုပြောတာမင်းတွေကလည်းပညာတတ်တွေပဲအာနာလည်းရှိတယ်ဒါတော့မင်းတွေကလည်းပဲသူတို့ကသူတို့တတ်တဲ့ပညာတွေနဲ့ပညာတတ်ဆိုတဲ့ပုံကိုယ်တွေကိုယ်တိုင်းပြည်တဲ့ပေါ်ရင်မေးတာမြန်တာမရှိဘူးလားလို့ ရှိတယ်အဲ့ဒီပုဂ္ဂိုလ်တွေလည်းလာခဲ့မေးညာဘုရားမကြောက်ဘူးကိုကိုကိုယုံကြည်ခြင်းပြည့်ရှိထားတယ်အစစ်မှန်တဲ့ညာရထားတော့ပြီးတော့မှလူပညာရှင်များဒါသိတဲ့တိုင်လူလောကမှာလူပညာတတ်တယ်ဆိုတာရှိတယ်အဲ့ဒီပုဂ္ဂိုလ်တွေကလည်းမေးကြမြန်းကြတယ်စုံစမ်းကြတယ်ဆိုတဲ့အခါကျတော့မြတ်စွာဘုရားကဒီအောက်ကဇေယျလေးတိုင်ကြည့်ပြောမယ်ဆိုလို့ရှိရင် သမဏဗျမဏသမုဒိနတ်ဆိုတဲ့သမုဒိနတ်လို့ခေါ်တဲ့မင်းအာနာရှိသူတွေတာမန်အယက်သူအယက်သားမာနတ်ဆိုတဲ့နတ်မြမနတ်တွေမြမာတွေနော်အဲ့ဒီလောကတတ္တလောကကြီးထဲမှာဘယ်လောကကြံခဲ့လဲဘယ်လောကမှာမကြံဘူးလို့ဆိုလို့ချင်းတာဟောငရဲဆိုလိမ့်ဆန်တွေတော့ထက်မပြောတော့နဲ့လေသူတို့ကအနှုတ်အဟိတ်လိမ့်ဆန်တွေဖြစ်နေငရဲသားတွေဘာမှမရှိဘူးဆိုတော့လူကားစားအထက်ကိုပြောတာသူတို့လောကမှာလည်းအကုန်လုံးပါတယ်တဲ့ဘယ်လောကမှာမချွန်းဘူးကောင်းပြီညာပေချောင်းကိုကြည့်လိုက်ဘုံဌာနအနေနဲ့ကြည့်မယ်ဆိုလို့ရှိရင် လူဘုံမှာလည်းအကုန်ကျင်ညာချစ်ထုတ်တယ်နတ်ဘုံလောကဒီမဲ့နတ်ပြည်နတ်ပြည်6ထပ်ပဲဆိုကြပါစို့နတ်ပြည်6ထပ်လည်းမပါဘူးလားပါတယ်မြမဘုံ20ပါတယ်ပြောမယ်ဆိုလို့ရှိရင် သူဂတိဘုံအကုန်ပါတယ်30တဲ့ဘုံပြောလိုက်ပါစို့ဗျာဟိုက်ဟိုက်တလိဆန်ငရဲ့အပယ်လေးဘုံကတော့သူတို့ကဒါဒီဟာတွေလည်းမရှိဘူးဆိုတော့ဒါချွန့်ကျင်နေမထက်လည်းရပါတယ်ဒါတော့မြတ်စွာဘုရားရဲ့ဒီဘုရားဖြစ်ပြီဆိုပြီးတော့ကျင်ညာချက် ထုတ်တာဟာတတ္တလောကကြီးထဲမှာဘယ်လောကကျွန့်ကြံတယ်ဆိုတာရှိသေးရဲ့လားဩကာသလောကဘယ်ဘုံဌာနတော့ငါမပြောရုပ်ကွာဒီကောင်တွေကတော်တော်စွာတဲ့ကောင်တွေတော်တော်ထက်တဲ့ကောင်တွေငါငါလာဒုက္ခပေးလိမ့်မယ်လို့လည်းခြံရလားမသူမှမကြောက်ဒါမြတ်စွာဘုရားရဲ့ကြီးညာချက်ဒါတော့မိမိတို့မှာ challenge လုပ်တယ်ဆိုလို့ရှင်တော့ဟောပညာရပိုင်းဆိုင်ရာလည်းပဲကန့်သတ်ချက်နဲ့ပါဝါပိုင်းဆိုင်ရာလည်းကန့်သတ်ချက်နဲ့ဒီလိုကြီးညာချက်ထုတ်ရတာမဟုတ်လားလို့ဘုရားမှာပညာရပိုင်းဆိုင်ရာအသိဉာဏ်ပိုင်းဆိုင်ရာလည်းဘယ်ပညာရရဲ့လို့ ဖះထည့်ထားရလားဘယ်စမ်းစမ်းညာစမ်းစမ်းအကုန်လုံးရတယ်ပြောတာ physics တို့လို့ chemistry တို့လို့နော်ဟိုတဲ့နေ့လို့ပါအကန့်အသတ်ချက်မရှိဘူး medicine တို့လို့မရှိဘူးဒီနေ့ကနယ်ပယ်ခွဲတယ်လို့မျိုးအကုန်ပါတယ်ဒါသီးပင်လင်းနယ်ပယ်မခွဲအကုန်လုံးကိုသူမျက်စောပြ challenge ခေါ်တာဒါလူလိုပြောတာနော်အသိတော့မကောင်းဘူးတရားတော့မဟုတ်ဘူးဒါ all field ပဲဘယ် field မှမကြမ်းဘူး exception မရှိဘူး without exception နော်အဲ့လိုအဲ့လိုဖြန့်ကြည့်မှတပ္ပညုတညာပိုးကြည်ညိုစရာကောင်းတယ်ပိုးလင်းနေစရာကောင်းတယ်အော်ဟုတ်တာပေါ့ငါတို့ဒီနေ့ခေတ်လူတွေဘလောက်တတ်တယ်ပြောပြီးသူ့နယ်ပယ်လေးနဲ့သူကန့်သက်ချက်ကလေးနဲ့ကျင်ညာကြရတာကန့်သက်ချက်ကလေးတွေနဲ့အာနာရှိနေကြတာမြတ်စွာဘုရားပညာပဲဆရာမဘယ်ပညာရက်ကလေးတော့ငါဟိုကတော့မမေ့ကြနဲ့တော့မင်းတို့ငါမသိဘူးလို့ဦးဇင်းတို့လိုကန့်ကွက်ကန့်သက်ချက်ကလေးနဲ့ဒီလိုမျိုးမဟုတ်ဘူးလေအကုန်လုံးပါတယ်ကဲပညာရပန်းစင်အကုန်ပါတယ် မေးမြန်းနိုင်တဲ့လေ့လာနိုင်တဲ့ပုဂ္ဂိုလ်အကုန်ပါတယ်ဘုံဌာနအကုန်ပါတယ်ဘယ်နေရာမှာမဆိုအကုန်လုံးပြန့်နှံ့တက်ရောက်မှုရှိတယ်လို့ဆိုလိုတာသဗ္ဗညုတဉာဏ်ရဲ့အစွမ်းအဲ့လိုကြည့်လိုက်ခါမှာဩဒါကြောင့်မလို့သဗ္ဗညုတဉာဏ်လို့ခေါ်ပါလားလို့မိမိတို့ကသိတာကောင်းပြီဒါကြောင့်ဟောက်ကနော်ဦးဇင်းစောစောလုံးကပြောတဲ့စကားလုံးလေးပြန်ပြီးတော့နော်ရင်လောက်ကြပါသူဒုတိယအကျင့်ဝန်ခံချက်ဆိုတာအခုဦးဇင်းတို့မြတ်စွာဘုရား ဒီဓမ္မစစ်ကြာဟောဖို့လာခဲ့တော့ကလမ်းမှာဥပကကြီးနဲ့တွေ့တယ်အဲ့ဒီချင်းတော့ကလည်းခုနကပြောခဲ့သလိုပဲเนาะဟာမီတမသမုဒ္ဒောဆိုတဲ့တမသမုဒ္ဒဆိုတဲ့စကားလုံးကတခါတော့ပြောခဲ့ပါပြီသို့တော်လည်းပဲဖရာတို့ရဲ့ဓမ္မတာအရာအပြည့်အစုံเนาะဒီလမ်းစဉ်ကြီးတစ်ခုကိုအပြည့်စုံကျင့်ကြရတယ်ဆိုတာဓမ္မစစ်ကြာတရားဟောရပါတယ်ဖရာတိုင်းဖရာတိုင်းဓမ္မစစ်ကြာဟောရပါတယ်အဲ့ဒီဓမ္မစစ်ကြာမှာသူကိုယ်တိုင်ဖရာဖြစ်ကြောင်းလဲပါတယ်ဟောတဲ့တရားကြီးတရားအဆက်ဖြစ်ကြောင်းလဲပါပါတယ်เนาะအဲ့ဒီတရားမှာနာသွားတဲ့ပုံကိုယ်တွေဟာเนาะ ဒီအရိယာဖြစ်တဲ့အတွက်အဲအဲ့ဒီပုံကိုယ်တွေကိုနဲ့ကလည်းပဲပြန်ပြီးတော့တရားအဆက်သူတို့ကိုနဲ့ကအရိယာဉာဏ်ကိုရတဲ့အတွက်နားလိုက်တဲ့တရားတရားနားလိုက်တဲ့တရားကလည်းတရားစစ်ဖြစ်ကြောင်းဝန်ခံတယ်တိသူကိုနဲ့ကလည်းတကယ်ဘောဓိဉာဏ်ရကြောင်းအကုန်လုံးတက်သေးခံပြီးသားဖြစ်သွားပါတယ်အဲဒါတော့ဒီဥပကာကြီးကတော့သူ့ရဲ့တွေ့လိုက်တဲ့ချင်းတုန်းကသူကိုနဲ့ကလည်းဗာရမီကမပြည့်စုံဘူး။နော်မြတ်စွာဘုရားကိုနဲ့ကလည်းပဲအဲ့ဒီချင်းတုန်းကကြီးညာတာက ဒါကသူ့ကိုယ်ကိုသူဘုရားဖြစ်တယ်ဆိုတဲ့ဟာကသူမှသူတို့ယူဆထားတဲ့တမ္မာဇီနာလို့ခေါ်တဲ့ဟာနဲ့နော်အဲသူတို့ကခေါ်တာကနာမည်ပဲရှိတယ်တကယ်တမ်းရန်တာမဖြစ်ဘူးဆိုတာကိုသိစေအောင်လို့စကလုံးတွေခွဲခေါ်တာလည်းပါပါတယ်အဲ့ဒီတော့ကတော့အေကောမြေတမ္မာတမ္မုဒ္ဒောဆိုတဲ့တမ္မာတမ္မုဒ္ဒတခါသုံးမှုတယ်ဒါပေမဲ့မြတ်စွာဘုရားဘုရားဖြစ်ကြောင်းအပြည့်စုံဝန်ခံတာကြတော့ဘယ်မှာမှဝန်ခံလဲဒီဓမ္မစက်ကြာကြမှာဝန်ခံတယ်နော်အေဝတိပရိဝတ္တံဒွါရတကာရံဆိုတဲ့နေရာရောက်မှာ သစ္စာလေးပါအပြည့်စုံတည်ပြီးကကြမှာအပြည့်စုံဟောပြီးမှဝန်ခံတာဖြစ်ပါတယ်ဒါတော့ဒီမြတ်စွာဘုရားဘုရားဟုတ်မဟုတ်စစ်ဆေးတာတွေဘာတွေကတော့ဦးဇင်းတို့နောက်တစ်ပတ်ကြာမှာပဲသွားကြပါစို့ဒီနေ့တော့ဒီနေရာလေးမှာခြံပြီးတော့ဒီနေ့ဒီနေရာမှာတန်းတန်းရကြပါစို့